1985ခုနှစ်နောင်တကူလဇန်9ရက်ခရစ်တက္ကရာ2014ခုနှစ်ဧပြီလ6ရက်တနင်္ဂနွေနေ့ဒေလီစီတီထေရဝါဒဓမ္မသင်တန်းမှာသင်ကြားနေဆဲဖြစ်တဲ့နတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့လေ့လာသင်ကြားကြမှာဖြစ်ပါတယ်။ဒါကြောင့်သုတ်တံရဲ့အနှစ်ချုပ်ဖြစ်တဲ့ခန္ဓာ၅ပါးဝိပဿနာရှုပုံလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။ယုတ်ဟုတွင်မြီခန္ဓာတိကား မြစ်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြစ်ဤဖြစ်ပြနတံနှိမ့်စေတံဖြင့်ထရာမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာရကဝေဒနာမြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနှတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤ ခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခု မျောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကသင်ညာတွင်မြီခန္ဓာသည်လက်မြေရှိကာလ မတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြားတို့ ဘာတခုမျှမဟုတ်ကြသည်ဓမ္မတသက်ပါတကားသင်္ခါရမြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဖြစ်ပြဏတံနှိစ္စတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြေကြောမှာနဲ့မပါဘူး ပညာစက္ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကဝိညာဉ်၆မြီခန္ဓာသည်လဲမြေရှိကာလမတိထပဲ ခဏဖြစ်လျက်ခဏပြည့်ဤဖြစ်ဖြစ်နှစ်တန်းနှိမ့်စတန်းဖြင့်တရားမစဲလွန်ဆင်းရဲ့ဤထိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမျှ မဟုတ်ကြသည်ဓမ္မတသက်ပါဒကာသာဓုဒီတစ်ပတ်က အနတ္တလက္ခဏာသုတ်တန်ထဲမှာနောက်ဆုံးမြတ်စွာဘုရားခန္ဓာ၅ပါးကိုရှုုံရှုနည်း၃မျိုးနဲ့ပြောသွားပြီးတဲ့အခါကျတော့ဒါနေကုန်းချုပ်တော့မှာပြီးကြတဲ့ဘတ်တုံးကတော့ဦးဇင်းသင်နိုင်ရမလို့ဒါပေမဲ့ရက်ကလေးတရက်ရတာနဲ့တရက်ပိုသင်လိုက်တာဒါတော့ဒီနေရာမှာတော့မြတ်စွာဘုရားကဒီရှိပါ၃မျိုးပြခဲ့ပြီးပြီနော်ယောဝရဏသင်္ညာသင်္ခါရခန္ဓာ ဝိညာဉ်ခန္ဓာ၅ပါးကိုအိဋ္ဌဒုက္ခသဘောမျိုးရှုပုံနဲ့အိဋ္ဌဒုက္ခအနတ္တရှုပုံနဲ့အချင်းရာ7မျိုးနဲ့ရှုပုံနဲ့၃မျိုးတိတိပြောပြီးပြီအဲပြောပြီးတဲ့အခါမှာဒီခန္ဓာတွေကိုဦးဇင်းတို့ကတော့ခုကသဏ္ဍန်တက်တယ်ဆိုတော့ပြောတယ်လို့ပဲသုံးရမှာပေါ့လေဒါပေမဲ့တကယ်တရားပွဲထဲမှာကဒါပြောနေတာမဟုတ်ဘူးเนาะပြောလဲပြောအဲနားတဲ့ဘက်ကကြည့်မယ်ဆိုတော့နာလဲနာရှုလဲရှု အဲ့ဒီလိုဘာဖြစ်လို့လဲဆိုတော့သောတာပန်ဖြစ်ဖို့အတွက်ကတော့သူတို့ကရစ်တွေချားပြီးတော့မှအဲသောတာပန်ဖြစ်ကြတယ်ဒါပေမဲ့ရန်တာဖြစ်တဲ့ချိန်ကျတော့သူကတပြိုင်တည်းသွားကြတာဆိုတော့ပြောနေတဲ့ချိန်နာနေတဲ့ချိန်ခါမှာတခါတည်းနဲ့ဒါရှုပြီးသားပါတယ်သောတာပန်ဖြစ်ပြီးသားသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ရဲ့တမာရီဟာအမတန်မှအားကောင်းနေပြီတည်ငြိမ်နေပြီဒီအတွက်ကြောင့်မလို့မြတ်စွာဘုရားဟောတဲ့အခါမှာနားတဲ့ကလည်းစိတ်တယ် အဲခန္ဓာကလည်းခန္ဓာကိုယ်ကိုလည်းပဲဆင်ခြင်တယ်ဆင်ခြင်ဉာဏ်နဲ့လည်းရှုလဲရှုတယ်အဲ့ဒါလို့ရှုတဲ့အတွက်ကြောင့်မလို့သောတာပန်အဲနတ္တလက္ခဏာသုတ်တန်ဆုံးတဲ့အချိန်ကမှာမြစ္ဆဝိကေ၅ခုကရန်တာဖြစ်တယ်ဒါတော့ဒီနေရာမှာရှင်းမှာခန္ဓာတွေကိုအိဋ္ဌဒုက္ခအနတ္တလို့ရှင်းပြီးတဲ့အချိန်ကမှဒီနေရာမှာကဒါနောက်ထပ်ဉာဏ်စဉ်တက်တဲ့နေရာလို့ပြောရလိမ့်မယ်ဉာဏ်စဉ်တက်တဲ့နေရာ ဒါကြောင့်ဒီနေရာမှာစောစောလေးကအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးထင်အောင်ရှုပြီးတဲ့အချိန်ခါမှာဒါသမတနာညာရဲ့သဘောတွေကိုဆင်ခြင်သုံးသပ် ပြနေတယ်သမတနာဆိုတာကဆင်ခြင်တာသုံးသပ်တာအနိစ္စဒုက္ခအနတ္တလို့မမြင်မြင်အောင်လို့ပုံစံနဲ့၃မျိုးလောက်ခွဲပြီးတော့မှပြတယ်ဒါတော့သမတနာအနေနဲ့ဆင်ခြင်သုံးသပ်ပြီးလို့ဒီယုံနာသဘောတွေကိုအနိစ္စဒုက္ခအနတ္တလို့လှန်လှန်ကြီးသူတို့ကမြင်ပြီဆိုတဲ့အခါကျတော့ကြံတဲ့ဉာဏ်တွေကိုတခါတည်းဇက်တိုက်တက်ပြီးတော့ပြသွားတာမြတ်စွာဘုရားကအဲဒီတော့ဒီနေ့ ခေါင်းစဉ်ကိုတော့ဝိပဿနာဉာဏ်တက်သွားပုံလို့ပဲဒီလိုပဲတတ်ထားတယ်နည်းနည်းလေးလေးอืมဖတ်တဲ့အခါမှာမှတ်လို့လဲလွယ်အောင်လို့ဒါကြောင့်ဒီနေ့ဧဝံပတ္တံဘေခဝေဆိုတဲ့ပါဠိနဲ့မြန်မာပြန်ကို အလုံးပေါင်းပြီးတော့ရွတ်ဖတ်ပူဇော်ကြည့်ရအောင်ဧဝံပတ္တံဘေခဝေတုတဝါအရိယသာဝကောရူပသမိန်ပိနိဗ္ဗိန္ဒတိဝေဒနာယပိနိဗ္ဗိန္ဒတိ တေညာယပိနိဗ္ဗိန္ဒတိသင်္ခါရေတုပိနိဗ္ဗိန္ဒတိဝိညာဏသမိန်ပိနိဗ္ဗိန္ဒတိနိဗ္ဗိန္ဒံဝိရဇတိဝိရာဂဝိမုစ္စတိဝိမု ੱਟ သမိန်ဝိမု ੱਟ မိတိညာဏံဟောတိခိနာဇာတိဝုတိတံဗြဟ္မစရိယံကတံကရဏီယံ နာပရံဣတ္တထာယာတိပဇာနာတိတိယဟန်တု ပဿနာဉာဏ်အဆင့်ဆင့်ကိုတက်တယ်တက်ပြီးတော့မဉဏ်ကို ရောက်တယ်ဖုန်ဉဏ်ကိုရောက်တယ်ပြီးတော့ရန္တာဖြစ်ပြီးတဲ့အချိန်ခါမှာမိမိဟာရန္တာဖြစ်သွားပြီဆိုတဲ့ဟာကိုပြန်ပြီးဆင်ခြင်တဲ့ပိဿဝခဏဉာဏ်ပေါ့နော်ပြန်ပြီးတော့ review လုပ်တဲ့ဉာဏ် review knowledge လို့ခေါ်မှာပေါ့ဒါပိဿဝခဏဉာဏ်ပြန်လဲဆင်ခြင်သုံးသက်တာနောက်ဆုံးဟာတွေကငါဒီကိလေသာမှလွတ်မြောက်သွားပြီနော်အဲ့ဒီလိုဆင်ခြင်တယ်ကိလေသာမှလွတ်ပြီပေါ့ နောက်ကိုပြန်ပြီးတော့လှည့်ဆင်ကျင်တာမျိုးဘဝသစ်ဖြစ်မှုကုန်ပြီဘဝသစ်ဖြစ်မှုကုန်ပြီဆိုတော့နောက်ထပ်ဘဝသစ်မရှိတော့ဘူးပြီးပြီမြတ်သောအကျင့်ကိုကျင့်သုံးပြီးပြီရန္တာဖြစ်ပြီဆိုတော့နောက်ထပ်အကျင့်ကျင့်သုံးစရာမရှိတော့ဘူးကုန်ပြီလို့ပြောတာနော်နောက်ထပ်ကျင့်သုံးစရာအဆင့်မရှိတော့ဘူးလို့ပြောတာမဲ့ကိစ္စကို ပြုပြီးပေပြီနောက်ထပ်တစ်ဆင့်မဲ့တက်စရာမရှိတော့တဲ့အတွက်မဲ့ကိစ္စလှုပ်ဖို့မလိုတော့ဘူးမဲ့ညံရဖို့မလိုတော့ဘူးပြီးပြီ မက်ကိစ္စအလုံးကတဘာသောပြုပွဲကိစ္စမရှိတော့ပြီဟောဒီမညံကိစ္စပြီးဖို့အတွက်နောက်ထပ်ကျင့်စရာမရှိတော့ဘူးလို့ပြောတာအဲ့ဒီလိုမျိုးပြန်ပြီးတော့ဆင်ကျင်တဲ့ဉာဏ်ကိုပစ္စဝေခဏဉာဏ်လို့ခေါ်ပါတယ်ပြန်ပြီးတော့ဆင်ကျင်သုံးသက်တာဒါဒီနေရာမှာဒါရန်တာဖြစ်တယ်ဆိုတဲ့သင်္ကေတကိုပြတာဒါတော့ကောင်းပြီဒီနေရာမှာခက်စစ်စစ်ကလေးပေါ့လေဘုသူတလည်းဖြစ်အောင်လို့ဟောနာဒီနာလည်းပဲ อืมတတ်နိုင်သလောက်ရှာဖွေပြီးတော့ထည့်ပေးထားတယ်ပထမဆုံးဒီပါဠိစာပိုက်မှာဧဝံပတ္တံဘေခဝေတုတဝါအရိယသာဝကောရူပသမိန်ပိနိဗ္ဗိတတိဝေဒနာယပိနိဗ္ဗိတတိတင်ညာယပိနိဗ္ဗိတတိသင်္ခါရေတုပိနိဗ္ဗိတတိဝိညာဏသမိန်ပိနိဗ္ဗိတတိဆိုတဲ့နေရာလေးတစ်ခုကိုတော်တော်လေးရှင်းရမယ်နော်။ဘာဖြစ်လို့လဲဆိုရင် စာရီမာကတခါတလေမြတ်စွာဘုရားဝိပဿနာဉာဏ်တွေကိုပြောတဲ့အခါကျရင်ဝိသုရိမေမှာတော့ဉာဏ်တွေအစဉ်တိုင်းပြတာပေါ့နော်ဉာဏ်စဉ်16ပါးအကုန်လုံးပြတယ်ဟိုနာမရူပပရိစ္ဆေဒဉာဏ်အစပြီးတော့ပိစ္ဆောကနဉာဏ်ရောက်သည်ထိဉာဏ်လို့တတ်လို့ရတဲ့ဟာတွေအကုန်လုံးကိုတတ်သွားတာ16မျိုးရှိတယ်အဲစာပေမှာတချို့နေရာကျတော့10မျိုးပြတယ်ဝိပဿနာဉာဏ်ကသမတနာဉာဏ်ကစပြီးတော့အနုလောမဉာဏ်ရောက်10မျိုးတချို့ကျတော့3မျိုးပြတယ်နော်ဒီနေရာမှာဆို3မျိုးပဲပြတယ်ခု အဲသုံးမျိုးအဲသုံးမျိုးပဲဆိုပါတော့ဧဝံပတ္တံဘိခဝေဆိုတဲ့အပိုင်းကတခုနိဗ္ဗိန္ဒတိဆိုတာတခုအဲနိဗ္ဗိန္ဒံဝိရဇတိဆိုတဲ့နေရာလေးကတခုအဲ့ဒါလေးပဲနော်အဲ့ဒီလိုသုံးမျိုးပိုင်းပြတယ်တချို့နေရာနှစ်ပိုင်းပိုင်းပြတာလည်းရှိတယ်ဝိပဿနာအစစ်မှာအကုန်လုံးကိုဒါဘာမှမခွဲတော့ပဲဒါဝိပဿနာလို့ပြောလိုက်ပြီးမက်ကိုရောက်မှမက်ဉဏ်လို့ပြောလိုက်တာအဲ့တော့အဲဒီနေရာမှာကတော့၃မျိုးလောက်ခွဲပြီးတော့ပြတယ် ကဲကောင်းပြီဒါတော့ပါဠိမှာဘာရှိတယ်လဲဆိုရင်အေဝံပတ္တံဆိုတာလေးရှိတယ်အဲ့ဒီလိုဆိုခဲ့ပြီးတဲ့အတိုင်းရှုမြင်သိမြင်လျင်ဆိုပြီးတော့နောက်ကိုပြန်ညွှန်းတာအဲ့တော့ဦးဇင်းတို့စောစောတုန်းက၃မျိုးခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာထင်ပုံဆင်ခြင်ပုံသုံးသပ်ပုံတွေကိုရှင်းမှာ၃မျိုးနဲ့ပြောခဲ့ပြီးပြီအပိုင်းကဏ္ဍ၃မျိုးရှိတယ်နော်အဲ့ဒီ၃မျိုးမှာ အဲ့ဒီသုံးမျိုးအနေနဲ့ဆင်ကျင်ခဲ့တဲ့ဉာဏ်တွေတက်လာခဲ့တဲ့ဉာဏ်တွေကိုအေဝံပတ္တန်ဆိုပြီးတော့နောက်ကိုပြန် refer လုပ်တာအဲ့ဒါဤသို့ဆိုခဲ့ပြီးသည့်အတိုင်းဆိုတော့နောက်ကဟာတွေပြန်အလုံးပြောတယ်နော်ရှုမြင်သိမြင်လျင်အဲ့ဒီစကားလုံးတော်တော်လေးလေးနစ်တယ်အဲ့ဒီတော့အဲ့ဒီအထိအောင်ဘာပြောတယ်လဲဆိုလို့ရှိရင်တဲ့ဝိပဿနာဉာဏ်စဉ်တက်သွားတဲ့ထက်မှာဘင်္ဂဆိုတဲ့ဉာဏ်တစ်ခုရှိတယ်နော်ဥရေယဗျာဉာဏ်ပြီးတော့ဘင်္ဂဉာဏ် သူအစဉ်တိုင်းတက်မပြောနမရူပပြိစေရညာနာယုတ်တွေကိုပိုင်းခြားပြီးတော့သိတဲ့ညာနော်ပြစ္ဆေယပြိကညာဟောဒီယုတ်တဲ့နန္ဒီအကြောင်းတရားကိုဘယ်အကြောင်းတရားကို ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းသိမြင်တဲ့ညာနော်နံပါတ်3သမတနာဆိုတာကတော့ဒီယုတ်တဲ့နန္ဒီကိုအနိစ္စဒုက္ခအနတ္တရဲ့လို့ဆင်ခြင်ပြီးတော့သုံးသပ်တာအကြောင်းလည်းအများကြီးပဲရှိတယ် အဲ့ဒီတော့ဘုသူတ္တများရင်များသလောက်စားပေဘုသူတ္တကြွယ်ရင်ကြွယ်သလောက်ဆင်ခြင်စရာစဉ်းစားစရာတွေကနှစ်ဆိုင်နေဒါကြောင့်တချို့ယောဂီတွေမှာအဲ့ဒီနေရာရောက်ပြီဆိုလို့ရှိရင်တော်ယုံတန်ယုံမတက်တတ်ဘူးအဲ့ဒါကစာအဖတ်များတဲ့လူဆွေးနွေးမှုများတဲ့သူဆရာများတဲ့ပုဂ္ဂိုလ်ဘုသူတ္တများတဲ့ပုဂ္ဂိုလ်တွေကသူကဂွင်းစစ်တွေဖြစ်ဖြစ်ပြီးတော့စဉ်းစားစရာဆင်ခြင်စရာတွေကြီးပဲဖြစ်တဲ့အခါကျတော့မဆုံးနိုင်ပဲလည်းနေတတ်တယ်အဲ့ဒါကြောင့်မလို့တချို့ကမ္မထဆရာတွေကတိတ်ပြီးတော့မဆင်ခြင်နဲ့ဆင်ခြင်ရင်မဆုံးတော့ဘူးဆိုပြီးတော့ ဆင်ကျင်တာကိုဖြတ်ခိုင်းတယ်အဲ့ဒီသမ္မာတဏဉာဏ်နေရာမှာတော်တော်လေးယောဂီတွေကအဲ့ထဲမှာလဲပြီးတော့နေတတ်တယ်အဲ့ဒါပြီးတော့ဖြစ်ဖြစ်ကိုမြင်တဲ့ဥဒယဘယဉာဏ်အဲ့ဒီဥဒယဘယဉာဏ်ကဖြစ်တာရောပြက်တာရောနှစ်ခုလုံးထင်ထင်ရှားရှားမြင်ပြီးနော်မြင်ပြီးတော့အဲ့ဒီဖြစ်တာတွေကိုလှိုင်လှိုင်ကြီးမြင်တာကနေဖြစ်တာနဲ့ပြက်တာတွဲမြင်တယ်ဖြစ်တာနဲ့ပြက်တာတွဲမြင်ရင်းကနေပြီးတော့ထူးဆန်းတာကဒုတိယအဲ့ဒီသူ့နောက်ကညံလဲရောက်ရောဖြစ်တဲ့သဘောကမထင်ရှားတော့ပဲပေါ်လာသမျှက ပြစ်တာတွေကြီးပဲမြင်နေတာအဲ့ဒါကိုဘင်္ဂညံလို့ခေါ်တယ်နော်ရုပ်ကိုပဲရှုရှုနာမ်ကိုပဲရှုရှုဘာကိုပဲရှုရှုအကုန်လုံးကပစ္စည်းပြီးတော့ပြက်သွားတာချုပ်သွားတာငြိမ်းသွားတာပျောက်သွားတာဒါတွေပဲတွေ့နေတာအဲ့ဒီတော့အခုအေဝံပတ္တန်ဆိုတဲ့နေရာမှာအဲ့ဒီဝိပဿနာဉာဏ်ဒီနေရာထိအောင်ကိုဆိုလိုတယ်နော်နာမရူပပရိစ္ဆေဒဉာဏ်ပစ္စယပရိက္ခဉာဏ်သမ္မတနာဉာဏ်ဥရိယဘယဉာဏ်ဘင်္ဂဉာဏ်ဘယ်နှမျိုးလဲ၅မျိုးတကယ်လို့ သမ္ပတနာဉာဏ်ကစတွေ့မယ်ဆိုရင်သမ္ပတနာဉာဏ်ဥရိယဘယဉာဏ်ဘင်္ဂဉာဏ်ဆိုပြီးတော့ဘယ်နှမျိုးလဲ၃မျိုးရှိတယ်အဲ့ဒီထိရည်ညွှန်းထားတာအဲ့တော့တကယ်တမ်းပြောကြမယ်ဆိုရင်ယောဂီတယောက်ဟာဒီဘင်္ဂဉာဏ်ကိုရောက်ဖို့မပြောနဲ့ဥရိယဘယဉာဏ်ကိုတောင်းတောင်းတောင်းနဲ့မရောက်ဘူးတောင်းတောင်းမရောက်ဘူးတောယုံတန်ယုံကြိုးစားမှုနဲ့မရောက်ဘူးဘင်္ဂဉာဏ်ဆိုတာကလည်းပဲဥရိယဘယဉာဏ်ကိုနှစ်ပိုင်းရှိတယ်ဥရိယဘယဉာဏ်မှာ၈ပိုင်းနော်သူတို့ကတော့ တရုဏဝိပဿနာလို့ခေါ်တယ်ရှင်းပိုင်းကိုတရုဏဝိပဿနာဆိုတာဝိပဿနာဉာဏ်နှုသေးတဲ့အပိုင်း tender insight knowledge လို့သုံးတယ်သူတို့ tender ဖြစ်နေတယ်တိတ်ပြီးတော့ strong မဖြစ်သေးဘူးပြီးတော့ဒုတိယအပိုင်းအဲ့ဒီကနေလွန်သွားတာဦးဇင်းတို့အားလုံးယောဂီတွေတော်တော်များများသိပြီးသားဝိပဿနုပကိလေသ10ပါးရှိတယ်ပြောရမယ်ဆိုတော့9ပါးပါပဲအဲ့ဒီ9ပါးကိုမိမိကပေါ်လာသမျှဖြစ်အောင်ရှုလိုက်ပြီးပြီဆိုလို့ရှိရင်တော့ဒါလွန်သွားတာပဲเนาะရှစ်9ပါးကိုကိုယ်ကကြော်နိုင်အောင်လုပ်ရမှာ ဒါကြောင့်မလို့အဲမိုးကုတ်ဆရာတော်ကြီးရတဲ့ဒီနေရာလေးဘာပြောတတ်တယ်လဲဆိုရင်မက်တုဆုံးရင်သောတာပန်ဖြစ်တယ်ဆိုပြီးတော့ပြောပြောတာရှိတယ်။နော်အဲ့ဒီနေရာလေးမှာမက်တကယ်မက်ကြကာနိပုဂ္ဂိုလ်တွေမှာဖြစ်တတ်တဲ့သဘောသဘာဝနဲ့ဝိရိယပညာရှင်ရှင်းဘက်မှာဖြစ်နေတဲ့သဘောသဘာဝတွေပုံစံချင်းအလားတူတော့ဒါကိုမဲ့ရဲ့အတုသဘောတွေလက္ခဏာတွေသွားတွေ့တယ်လို့သုံးတော့မက်တုဆုံးရင်သောတာပန်ဖြစ်တယ်လို့ဘုက္ခုဆရာတော်ကြီးတို့ဒီနေ့အဲ့လိုလို့သုံးထားတာရှိတယ်နော်မှားတတ်တဲ့သဘော ဒါတော့အဲ့ဒီမှာအဲ့ဒီဟောက်ကြော်သွားပြီးတော့အဲ့ဒါကိုကြော်ပြီးတော့အရင်ပိုင်းကိုရောက်တဲ့အခါကျမှတခါဘလဝဝိပဿနာဆိုပြီးတော့ strong insight knowledge ဆိုပြီးတော့သုံးတာဒါတော့ဥရိယပညာဒုတိယဘက်ကိုရောက်ပြီးလို့ရှင်တော့ဒါဉာဏ်တွေကတက်သွားပြီမေကမေကဉာဏတဒနာဝိသုဒ္ဓိဉာဏ်ဆိုပြီးတော့မဟုတ်တလားမဟုတ်တလားဆိုတဲ့ဒီစောစောလေးတုန်းကတော့အတုကိုအစစ်ထင်ပြီးတော့လိုက်နေတာတွေကတကယ်အစစ်လားအတုလားမခွဲနိုင်သေးဘူးဒါတော့အဲ့ဒီပရမဘိုင်းကိုကြော်သွားကြကြမှာဩငါတို့ပရမဘိုင်းတွေ့တာတွေမဟုတ်သေးဘူးအတုတွေမှားတယ် တို့ဆက်မှတ်ရအောင်ပဲဆိုကြော်သွားကမှဒုတိယနောက်ထပ်ဝင်သွားတာအဲ့ဒါတော့နော်အဲ့ဒါတော့ညာနာတနာဝိတ္တုစသည်ဖြင့်နောက်ထပ်ဝိတ္တုတွေတက်တယ်တက်တဲ့အခါမှာဥရိယပြညာရှိပဲနောက်ပိုင်းပြီးတခါဘင်္ဂညာဆိုအဲ့ကြမှာလာတာနော်ဒါတော့ယောဂီဟာတော်ယုံတန်ယုံနဲ့တကယ်စာလို့ဆင်ခြင်တာတရားလို့ဆင်ခြင်တာပြောတာမဟုတ်ဘူးနော်ဒါကဦးဇင်းတော့ဒါ borrow knowledge လို့ခေါ်တာပဲဟုတ်တော့မဟုတ်လား borrow knowledge ဆိုတာကိုယ်တကယ်မြင်တာမဟုတ်သေးဘူး အနိစ္စဒုက္ခအနတ္တဉာဏ်ကိုပါဇက်ကမြင်လို့မရဘူးဉာဏ်နဲ့ပဲသိလို့ရတယ်ဒါကဉာဏ်အလုတ်ဉာဏ်နဲ့ပဲသိလို့ရတယ်ဒါကြောင့်မလို့အဲ့ဒီမှာဘင်္ဂဉာဏ်ဆိုတာရောက်ပြီဆိုတကယ်တော့ဘင်္ဂဉာဏ်ရောက်ပြီဆိုလို့ရှိရင်ရှေ့ကိုကြတော့တခါထောင်တက်တော့မှယောဂီအားထုတ်မှုကောင်းရင်နော်ဒီအဆင့်မှာတည်တတ်တယ်အဲ့ဒီတော့အေဝံပတ္တန်ဆိုတာနော်တရားအားထုတ်တဲ့ဘူးတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါနည်းနည်းကြားဘူးနားဝါရှိလိမ့်မယ်ဒီနေရာတွေကအဲ့ဒီဘင်္ဂဉာဏ်ဆိုတာဟာအပြစ်တွေကိုကြီးပဲ ဘာပဲရှုလိုက်ရှုလိုက်ရုပ်ကိုပဲရှုရှုနာမ်ကိုပဲရှုရှုပျောက်တာပြစ်တာချုပ်တာငြိမ့်တာဒါတွေကိုပဲတွေ့နေတာဒီဝိပဿနာလည်းတော်တော်အံ့ဩဖို့ကောင်းနေတာစောစောတုန်းကတော့ပေါ်တာတွေကိုမြင်အောင်ရှုရတာနော်အဲပေါ်ရာပေါ်ရာရှုမှတ်တာခေါ်ပါဝိပဿနာဆိုတော့ပေါ်ရာထင်ရှားရာကိုရှုတဲ့ဟာရှုရတယ်ဝိပဿနာရှုတာမပေါ်တဲ့မထင်ရှားတဲ့ကိုမရှုရဘူးဒါကြောင့်ဝိပဿနာရှုတဲ့အခါဒီမှာဒီယောဂီတွေမှာဖြစ်တတ်တာက တခါတလေကြားလို့ရှိရင်မိမိကလမ်းကြောင်းတွေကိုမတည့်သေးခင်ကြတော့အတန်ဒီပြောတဲ့ဆိုတဲ့နားထောင်ခဲ့ဘူးတဲ့ဒီအလုပ်ပေးတဲ့ထက်မှာ instruction တွေတွေမှာဟာကိုကိုကစိတ်ကူးပြီးတော့ပုံဖော်ရှုရမှာလားလို့ထင်တတ်တာနော်ဒါကြောင့်မဟုတ်ဘူးမာစီဆရာတော်ဘုရားကြီးကအနုပရတုတ်တံမှာတော့ကဟောတော့ကအဲ့ဒါကိုထည့်ထားတယ်မထင်မရှားနာယုံများစဉ်းစားမရှုပြီးနော်ဟောထားတာတွေကိုပြောထားတာတွေကို instruction ပေးတာတွေကို မထင်မရှားတဲ့ဟာတွေကိုဟိုကကိုယ့်ဘာသာကိုပုံဖော်ပြီးတော့မှမရှုနဲ့လို့ပြောတာဒါပိဿုပံမကြဘူးစိတ်ကူးနဲ့ရှုတာမထင်မရှားယုံနာများစဉ်းစားမရှုပြင်မျက်မှောက်မမြင် တွေးဆင်ခြင်းရှုလျင်အတုမြည်တဲ့တကယ်မျက်မှောက်ပိဿုပံတွေ့တဲ့ခံစားနေတာမဟုတ်ဘဲနဲ့စိတ်ကူးနဲ့ပုံဖော်ပြီးရှုရင်အဲ့ဒါဝိပဿနာအတုရှုတာတဲ့အစစ်မဟုတ်ဘူးတဲ့မထင်မရှားယုံနာများအဲစဉ်းစားမရှုပြင်မျက်မှောက်မမြင်တွေးဆင်ခြင်းရှုလျင်အတုမြည် ထိုနည်းတူစွာထင်ရှားရာမှတ်ကာရှုရမည်တဲ့ဒါတော့ဝိပဿနာရှုပြီဟဲ့ဆိုရင်ပစ္စုပန်လက်လက်လောလောမှာကိုဘာထင်ရှားတယ်လဲထင်ရှားနေတဲ့အရာကိုမိမိကအာယုံညှုတ်ပြီးတော့အဲ့ဒီမှာရှုရတယ်အဲ့ဒါကြမှာ ဖြစ်တာကိုဖြစ်တဲ့အတိုင်းပြစ်တာကိုပြစ်တဲ့အတိုင်းအထူးသဖြင့်တော့ပြစ်တာမတွေ့ပါဘူးပရမဘိုင်းမှာကယုံနံပေါ်လာအောင်ဆိုလိုတာကနာမိုက်ဆိုင်ရာခံစားမှုအတိမှုနော်ယုတ်ပိုင်းဆိုင်ရာဖောက်ပြန်ပြည့်စုံမှု အာဖောက်ပြန်ပြည့်စုံမှုဆိုလို့ရှိရင်လည်းပထူအာဘောတေဇောဝါရောက်မာရာတို့တောင်းတာပြောတာအာတခါတည်းချွေးတွေဘာတွေထွက်ပြီးတော့ရေသဘောတွေထင်ရှားလာတာပူတာအေးတာနော်တွန်းကန်လှုပ်ရှားတာဒီသဘောတရားတွေကိုပဲအရင်ရှုပါတာဒါလည်းပဲဘာမှမသိသေးဘူးပဲနော်အဲ့တော့အဲ့ဒီထင်ရှားပါတယ်ဆိုတဲ့ဟာတွေကိုခံစားမှုပိုင်းဆံရတွေနော်စိတ်ကူးစိတ်ထွက်တွေဒါတွေကိုရှုနေရင်ကနေလှိုင်လှိုင်ကြီးဒီအဖြစ်ရဲ့သဘော ပေါ်လာတဲ့သဘောတွေကိုယောဂီကတိတ်အောင်ဖတ်နိုင်ပြီဆိုရင်ဒါပရမဆင်ဟုတ်တယ် လက်တွေ့ကိုဖြစ်နေတဲ့ဟာကိုလောလောဆယ်ခံစားနေတာကိုရှုမှတ်တာပစ္စကဉာဏ်လို့ခေါ်မယ်။ဟမ်စာထဲမှာဒုရိမုတ်အလုတ်ပေးတရားထဲမှာနော်ညွှန်ကြားချက်တွေထဲမှာပါတာကိုဒီလိုလောက်ရမှာထင်တယ်ဆိုပြီးတော့မှသွားရှုလို့ရှင်တော့အဲ့ဒါဥပဒနာအတုဖြစ်ပြီမထင်မရှားယုံနာများစဉ်းစားမရှုပြမျက်မှောက်မမြင်တွေးဆင်ခြင်းရှုလျင်အတုမြည်အဲ့ဒါလေးကိုမှတ်တာနော်ယောဂီဟာရှုပြီဆိုရင်ပစ္စုပန်တဲ့တဲ့ဖြစ်နေတဲ့ ထင်ရှားတဲ့တရားကိုရှုရတယ်ထင်ရှားတယ်ဆိုတာဟာပေါ်နေစေကိုပြောတာနော်ဒါတော့ပေါ်နေစေကိုမမဖတ်နိုင်သေးရင် ပြက်တာဘလို့လို့ဖတ်မလဲဟုတ်တော့မို့လားဒါကြောင့်ပေါ်တာထင်ရှားတာဖြစ်ပေါ်လာတာကိုယောဂီဟာပထမဆုံးစဖတ်ရတာဒါကြောင့်ယောဂီတွေမှာဘာစထင်ရှားလဲဆိုရင်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုမဲ့မပါသေးဘူးအဲ့ဒီအချိန်မှာအပြစ်ကမပါသေးဘူး ဖြစ်တာကိုကိုမမနဲ့လိုက်ပြီးတော့မှကိုရှိတန်းစီဝင်နေတာတခါတည်းတန်းစီပြီးတော့ဝင်နေတဲ့အောင်နော်အဲညောင်းတာညတာတောင်းတာတိုက်ကြိုက်တာခဲတာဒါတွေလာမလားခံစားနေတာတွေလာမလားစသည်ဖြင့်ပေါ့နော်ဖောက်ပြန်ပစ္စည်းတာလာမလားဟာတွေးတော့တာတွေလာမလားလာနေတဲ့ထင်ရှားနေတဲ့ကိုရုပ်ဆိုရင်လည်းရုပ်တိုင်းနာဆိုရင်လည်းနာတိုင်းပေါ်ရပေါ်ရကိုမလွတ်တမ်းဖမ်းမိအောင်နံပါတ်တွေကြိုးစားအေးဖမ်းမိလို့တော်တော်ကြီးအဖြစ်ကိုမြင်ပြီဆိုရင်တော့သူနဲ့ငြိမ်လာတဲ့အခါမှာအဖြစ်ကိုလှန်လှန်ကြီးပြီးပြီးပြင်းပြင်းမြင်ရင် ဒုတိယတွဲလိုက်တာကသူ့ရဲ့နောက်ကအပြက်ကအဲ့ကျမှမြင်တာဒါကြောင့်ဟာဖြစ်ဖြစ်မအောင်ယူဖြစ်ဖြစ်မအောင်ယူဘယ်မြင်မလဲအဝေးကြီးရယ်နော်တယောက်နဲ့တယောက်တော့ညံပဲတူမလဲဟုတ်တော့မလားပါရမီရှိတဲ့ပုဂ္ဂိုလ်များနော်ရှေ့ကအထုံဝါဒနာရှိတဲ့ပုဂ္ဂိုလ်များဆိုရင်တော့ခဏတစ်ပြုတ်ရှုတာနဲ့ဖြစ်ကောင်းဖြစ်မယ်ပေါ့လေတာမန်ပုဂ္ဂိုလ်ကတော့မလွယ်ဘူးမလွယ်ဘူးနော်တာမန်ပုဂ္ဂိုလ် average နဲ့သွားတဲ့ပုဂ္ဂိုလ်တော်တော်များများမှာတော်တော်လေးကိုအဲ့ဒီစခန်းကိုရောက်အောင်လုပ်ရတယ်ခုနှစ်လောက်ကလုံကန်ယုံထွေးနေတာပဲ 9ရက်လောက်ကြာမှနည်းနည်းလေးအဲပေါ်တာလေးကိုတော်တော်လေးစိုက်ပြီးတော့ရှုနိုင်တာအဲ့ဒီတော့ကောင်းပြီပေါ်တာရောပျောက်တာရောက အကုန်လုံးထင်ရှားတာဥရိယပယညာအဲ့ဒီဖြစ်ဖြစ်တွေဖြံဖြံမြင်လာတဲ့အခါမှာတမာတိတွေရလို့အခုနကမက်တုဆိုတဲ့သဘောတွေကပေါ်လာတာပေါ်လာပြီးမှတခါနောက်ပိုင်းကျတော့အဲ့ဒီအဖြစ်အပျက်နှစ်ခုလုံးထင်ရှားပြီးရင်ဘာဆက်လိုက်တယ်လဲဆိုတော့အဖြစ်ပေါ်လာတာတွေကမထင်ရှားဘူးနဲ့မထင်ရှားပဲနဲ့ ပျောက်သွားတာပြက်သွားတာတွေကထင်ရှားလာတာအာဒါတော်တော်ထူးဆန်းတယ်မဖြစ်ဘူးရင်လည်းသိမှာမဟုတ်ဘူးဒါဟုတ်ဟောရဲ့လားနော်ဘယ်အရာမဆိုဖြစ်ပြီးမှပြက်တာပဲလို့ဒါစဉ်းစားစရာစဉ်းကျင်စရာစဉ်းကျင်စဉ်းကျင်ပေးစရာရှိတယ်ဒါကြောင့်မလို့တခါတလေမှာမြတ်စွာဘုရားပြောထားတဲ့တရားမြတ်စွာဘုရားဟောတဲ့တရားအတ္တကစာရောတက္ကသမားများကြံစည်နေတဲ့ philosopher များရဲ့ စဉ်းစားလို့မမီနိုင်ဘူးတဲ့မြတ်စွာဘုရားတရားကဂံပြီးတော့ဒုဒ္ဒသောနော်ဒုရနုဘောတော့အတက်ကဇာရောဆိုတာတက်ကဆိုတာကြံစီတဲ့တက်ကသမတက်ကဗေဒကြံစီတာပြောတာတနည်း philosophy ပြောတာဒါတော့ philosopher သမားတွေကဒီနံဒီယုတ်သဘောတွေကိုထိုင်စင်းစားယုံနဲ့တကယ်သဘာဝကိုမှန်အောင်မသိနိုင်ဘူးတဲ့ဒါဟုတ်တယ်ဒီနေရာမှာယောဂီတယောက်ဟာဒီဉာဏ်ကိုဒါမရောက်ဘူးရင်ဖြစ်တာနဲ့ပြစ်တော့တွဲပြစ်တာပဲဖြစ်ပြီးမှပြစ်ရင်ဖြစ်တာလည်းမြင်ရမှာပေါ့လို့ဆင်ခြင်စရာရှိတယ် မဟုတ်ဘူးတကယ်လက်တွေ့မှာဖြစ်တာမတွေ့တော့အဲ့ဒီချင်းကြတယ်ပြစ်တာကိုပဲမြင်တာဒါတော့အဲ့ဒီဘယ်ကညံဘင်ကညံဆိုတာရောက်တိတိုင်အောင်ကိုနော်အပြစ်တွေကိုလှန်လှန်ကြီးဒလဟောမိမိကထင်ထင်ရှားရှားအာဘာဒိယတွေးပြီးဟေ့ဆိုတဲ့နေရာကိုအဲဝံပတ်သံလို့ရည်ညွှန်းတာပြန်ပြီးတော့ဒါတော့မြတ်စွာဘုရားဒီပင်စဝီ၅ခုကိုဒီအနတ္တလက္ခဏာတို့ဟောတဲ့အချိန်ခါမှာရှေ့ပိုင်းနေဟောနေတဲ့အချိန်ခါဟာ ဒီပင်စားဝိကေ၅ဦးဟာဒီနေရာကို ရောက်အောင်သူတို့တခါတည်းညံအစဉ်တက်နေတယ်လို့စိတ်ထဲမှာမှတ်ထားရမယ်နော်အဲ့ဒါလို့ပြီးမှမြတ်စွာဘုရားဟာမြတ်စွာဘုရားတရားဟောတဲ့အခါမှာသူ့ရဲ့ဟောရမယ့်ဒေသနာကိုလည်းသူသိတယ်တရားနာနေတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ပဲရောက်နေတယ်ဆိုတာကိုလည်းသူသိတယ်ဒါကဟိုဘက်ဒီဘက်တခါတည်းဟောတခါတည်းချိန်ထိုးပြီးတော့မှဟောတာ synchronize လုပ်တယ်လို့ခေါ်မှာပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့ဒီဘက်ကနေဟိုဘက်ကကိုတခါတည်းတပြိုင်တည်းတွဲသွားတာဒါကြောင့်လို့မြတ်စွာဘုရားကဒီတစ်စက္ကန့်လေးတောင်မှအယွတ်မခံဘူးဒီသူ့ရဲ့ညံပေါ်မဲ့အချိန်ကလေးနဲ့ပွင့်မဲ့အချိန်ကလေးနဲ့ပေးလိုက်တဲ့အချိန်လေးနဲ့အကိုက်ဟောတာဒီတစ်စက္ကန့်ဟာဦးဇုံတို့ဟိုတာမန်ပုဂ္ဂိုလ်အချိန်များတွေ့မယ်ဆိုတစ်စက္ကန့်ဆိုတာအသေးဆုံးတွေ့တာမဟုတ်လားဒါပေမဲ့တစ်စက္ကန့်ကိုတကယ်တမ်းပြန်ပြီးတော့သူ့ကိုအနုစိတ်တဲ့ခါကျတော့နောက်တော့ဘာတွေနဲ့တွေ့တော့လဲ ဘာတွေလဲမသိတွက်တာရှိတယ်ဟုတ်လားမဟုတ်လား physics မှာတင်တယ် atomic clock မှာတွက်ထားတာတခုရှိတယ် तू ကဒီတစ်စက္ကန့်အတွင်းလေးကိုတက်ကနေမြည်တဲ့အတန်လေးကိုနောက်ထပ်ပြန်ခွဲရင် तू က vibration မှာဘလောက်ဆိုပြီးတော့ထွက်လာတာအဲ့ဒါစက္ကန့်ကိုထပ်ပိုင်းတာ vibration မှာနောက်ထပ်တန်းချီပြီးတော့ဖြစ်သွားတာလေတုံလှုပ်မှုသဘောလေးဒါတစ်စက္ကန့်နဲ့ तू တို့ပြန်ပြီးတော့ဒါတော့ဒီတစ်စက္ကန့်လေးကိုပြန်ခွဲရင်အဲ့ vibration နေနဲ့ခွဲတာဆိုတော့ဓမ္မနယ်မြေမှာဒီတိုင်းပဲနော်မြတ်စွာဘုရားကအဲ့ဒါလောက်အသေးစိတ်ပြီးမှ နာယူသူပုဂ္ဂိုလ်ညံဘယ်ရောက်နေပြီဆိုတာကိုတစ်စက္ကန့်ကိုပိုင်းပြီးတော့ခွဲသလိုကိုခွဲပြီးတော့မှသူကပြောနေတာဒီ physics သမားတွေကနောက်မှပြောတော့မြတ်စွာဘုရားအစောကြီးရတယ်လို့ဘီလီယံနဲ့ချီပြီးတော့ခွဲနေဟုတ်တယ်မလားလို့ဝိသိစိတ်တွေဖြစ်ပုံကြားဘူးတာပဲအဲ့ဒီတော့ဒီမြတ်စွာဘုရားကတရားဟောတဲ့အခါမှာမိမိဒေသနာကိုလည်းသိတယ်ဒေသနာကိုနာနေတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ဘယ်ကိုရောက်ပြီဆိုတာလည်းသိတယ်ဒါကြောင့်တခါတလေမှတရားကိုဒီတထိုင်နဲ့နဲ့လေးကျွတ်မယ်ဆိုတာတောင်မှပဲ ဒီတစ်စက္ကန့်လောက်အကွာလေးမှာ तू မရသေးဘူးဆိုမဟုတ်ကောမဟုတ်သေးဘူးနော်မဟုတ်ကောမဟုတ်သေးဘူးဒါဘာကြီးရဓာတုစီရိယယူကြည့်ပါလားတရားသိတဲ့နေရာမှာအမြန်ဆုံးသိတာဟာဘုရားတွေ့တာနဲ့တခါတည်းခြေသလုံးဖွဲပြီးတော့တပည့်တော်ကိုတရားဟောပါဘုရားဆိုပြီးတော့မှမြတ်စွာဘုရားဗုဒ္ဓမကျင့်တော့ဟာအချိန်မတော်သေးဘူးနော်ဒုတိယတစ်ခါတောင်းပန်တယ်ဒါလည်းဟာအချိန်မတော်သေးဘူးတတိယတစ်ခါတောင်းပန်ဆိုတာကြောင့်အဲ့ကျမှမြတ်စွာဘုရားဟောတယ်ဒါဆိုလို့ရှိရင်ဒီစောစောကဗုဒ္ဓမကျင့်ဒုတိယကျင့်တောင်းပန်တော့ကဘာကြောင့်မဟောတယ်လဲဆိုရင် တတ္တရအချိန်ရောက်တဲ့တောင်သူ့ရဲ့စိတ်ရဲ့အနေထားမတူဘူးတဲ့ခိုင်သူ့စိတ်တွေကခရီးဝေးကြီးပင်ပန်းလာလို့တညာလုံးဖြတ်တန်းလာလို့ကိုအားဖြင့်ပင်ပန်းခြင်းသဘောကလည်းရှိတယ်နော်ခန္ဓာကိုယ်ပင်ပန်းပြီဆိုလို့ရှိရင်စိတ်တွေကလည်းတစ်ခါပြတ်နေတာမဟုတ်လားနောက်တစ်ခုကိုတွေ့ခြင်းနဲ့မြတ်စွာဘုရားကိုတွေ့ပြီဟဲ့ဆိုတဲ့ခါကျတော့တခါစိတ်ကလည်းဝမ်းသာတော့ exciting ဖြစ်မသွားဘူးလားအေးအဲ့ဒီနှစ်ခုကပြိုင်ကျနေတာဒါတော့အဲ့ဒါလေးကိုအဲ့ဒီကိုဤပင်ပန်းခြင်း စိတ်ဤတက်ကြွနေခြင်းလှုပ်ရှားနေခြင်းနှစ်ခုကိုငြိမ်အောင်လို့မြတ်စွာဘုရားကဒါလေးကိုခဏလောက်ဟိုးထားတာတတ္တယကျင့်တောင်းပါလို့စကားဆုံးကကြမှာအဲ့ဒီကြမှာဒိဋ္ဌိဒိဋ္ဌမတ္တသုတိသုတမတ္တမုတ္တမုတ္တမတ္တဝိညာတိဝိညာတမတ္တဆိုမြတ်စွာဘုရားဒီရှုပုံရှုနည်းလေးကိုတခါတည်းအချင်းချုပ်သင်ပေးလိုက်တာဟာပြီးလဲပြီးတော့ရဟန္တာကြီးဖြစ်သွားတာနော်ဒါတော့အဲ့ဒါလောက်အမြန်ဆုံးသိမဲ့ပုဂ္ဂိုလ်ကိုတောင်းပါပဲမြတ်စွာဘုရားအချင်းကလေးကိုအတိကြဟောတာဘယ်လောက်မြတ်ထူးဆန်းတယ်လဲဆိုတာဒါကြိုဟောရင်မရဘူးဆိုတာသိတယ် ခိုင်းထားပါတော့နော်ဦးဇင်းတို့ရှေ့ကိုသွားကြစို့ပြောချင်တာကဒီနေရာမှာမြတ်စွာဘုရားတရားဟောယုံတယ်လေဦးဇင်းတို့တရားဟောတယ်လို့ထင်ပါစို့လို့ပြောတာဘုရားတရားဟောပုံကိုကြည်နည်းနည်းလေးစိတ်ထဲမှာမှန်းပြီးကြည်ညိုလို့ရအောင်လို့နော်ဦးဇင်းတို့ကတော့အဲ့လိုမဟုတ်ဘူးငါတရားပြောက်သွားမှဆိုလို့ခေါင်းထဲကမထွက်အောင်မနဲ့ခေါင်းထိန်ထားရတာတခါတလေကျရင်တရားပြောက်ပြောက်သွားတယ်သိတယ်ဟုတ်တယ်မဟုတ်လားလို့ speech ပေးတဲ့လူတွေလည်းရှိတာပဲတခါကြဒါမှမဟုတ်လို့သူတို့ကလူတွေကတော့ခံကြရတယ်သူတို့ကတခါတည်းဒီမှာကက်ကလေးတွေနဲ့ပတ်ကင်ထားတာသူတို့ကနှုတ်ကက်ကလေးတွေနဲ့ သူတို့ပြောမဲ့ topic ကလေးတော့အကုန်လုံးတန်းစီပြီးတော့မှ1 2 3ဆိုပြီးတော့ရေးထားတာဘုန်းကြီးတွေကြတော့အဲ့လိုရေးလို့မဖြစ်တော့အခုခေတ်ဘုန်းကြီးတွေကြတော့ခက်မိပါပြီအခုတော့ကွန်ပျူတာကန်တာမတွေ့ဘူးလားလို့အခုဒီဘုန်းကြီးတောင်မှပါလာသေးတယ်ဒီမှာလိုအပ်ရင်ကြည့်ဖို့လေနော်ဦးဇင်းကတော့ခက်ကြက်ကြက်ပဲခရိယံဘုန်းကြီးတွေတရားဟောတာလည်းကြိုက်တယ်ကြိုက်တယ်လို့ဖာသာတို့ဟောတာလို့ဖာသာတို့ကမပင်ပန်းဘူးလို့ဦးဇင်းတို့ဗုဒ္ဓဘာသာဘုန်းကြီးတွေကပြောနေတာအာပိဋကတ်တွေအကုန်ထောင်ကျင့်နေတယ်ပြီးတော့လည်းမေ့သွားတာဖာသာတို့ကအေးအေးဆေးဆေးပဲစာဦးလေးလန်ဟောရတာလို့ဦးဇင်းကခရိယံဘုန်းကြီးတို့ကပြောခဲ့သေးတယ်နော်ဒါတော့ကောင်းပြီ မြတ်စွာဘုရားတရားဟောတာကြအဲ့ဒါလိုမဟုတ်ဘူးနော်သူကသူဟောမဲ့ဒေသနာဉာဏ်ရောနာယူသူရဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ရော तू ကသိနေတဲ့ခါကျတော့အဲ့ဒီကိုပေးရမဲ့ဆေးနဲ့တရားဆေးနဲ့ဟောဘက်ကလက်ခံမရနဲ့အကိုက်တစ်ချိန်နဲ့အချိန်နဲ့တပြည့်ညီညီ synchronous လုပ်ပြီးတော့သွားတာဟောဘက်ဒီပြည့်ညှိပြီးတော့သွားနေတာအဲ့တော့အေဝံပတ္တံဒီနေရာမှာပြန်ပြောချင်တာကယန္တာဒီဒီသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တွေကိုယန္တာအဆင့်ထိအောင်ခုတရားတက်တော်မယ်သူတို့ဒီ ဒီအေဝံပတ္တန်ဆိုတဲ့နေရာမှာစောစောကပြောခဲ့တဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တရှုပုံရှုနည်းနဲ့ပတ်သက်ပြီး၃မျိုး၃စားခွဲပြီးတော့ပြောခဲ့ပြီးပြီရူပံဘေကဝေနတ္တဝေဒနာတင်ညာသင်္ခါရဝိညာဉ်အနတ္တဆိုတဲ့အဲ့ဒါတစ်မျိုးနော်ရူပံအိဋ္ဌံဝါအနိစ္စံဝါဒီအနိစ္စံဘန်းဒီဒီလိုလက်တစ်မျိုးဟုတ်တော့မဟုတ်လားရံခဲစီရူပံတိတနာကရပစ္စုပန်နော်အဲ့ဒီဟာတွေကတစ်မျိုး၃မျိုး၃၃စားခွဲပြီးတော့ခန္ဓာ၅ပါးကိုရှုပုံကိုအနိစ္စဒုက္ခအနတ္တရှုပုံကိုပဲ၃မျိုး၃စားခွဲပြီးတော့ပြောခဲ့ပြီးပြီ ပြောပြီးတဲ့အခါမှာသူတို့ရဲ့ညာအဲ့ဒီဟောတဲ့တရားနဲ့ညာနဲ့တပြေးတည်းလိုက်ပါသွားတာတပြေးတည်းလိုက်သွားတာလိုက်တော့အေဝံပတ္တံလို့မြတ်စွာဘုရားပြောတဲ့ချိန်ခါမှာမြတ်စွာဘုရားကအေးမင်းတို့အဲ့ဒါလိုသိသလိုပဲဟောပြန်ပြီးတော့ refer လုပ်တာစောစောတုန်းကသူတို့အဲ့ဒီခန္ဓာကို၅ပါးကို၃မျိုး၃စားခွဲဟောတော့ဟောတဲ့အဆင့်မှာသူတို့ညံရောက်နေပြီအေးမင်းတို့အဲ့ဒီသိထားသလိုပဲအေဝံပတ္တံဤသို့ဆိုခဲ့ပြီးသည့်အတိုင်းရှုမြင်သိမြင်လျင်လို့မြတ်စွာဘုရားပြောခြင်းအပြင် သူတို့တွေဒီတရားလဲနာတယ်တရားလဲဘာလုပ်နေလဲရှုနေတဲ့ဒါကိုသိစေချင်တာရှုနေတယ်သူတို့ကတော့ရှုလို့ရတယ်လေညာကဟိုဘက်ဒီဘက်တစ်ခါတည်းကိုနားလဲထောင်တယ်ညံခန္ဓာကိုလည်းပို့တယ်သူတို့ကျတော့ပို့နိုင်တယ်အဲ့ဒါလို့နိနေသူကနားထောင်တာရော ရှုတာရောကိုသူတို့ကျတော့တပြိုင်တည်းတော့မဟုတ်ဘူးနော်ဒါပေမဲ့စိတ်ကဟိုဘက်ဒီဘက်ဒီလိုသွားနေတယ်အဲ့ဒါလို့သွားနေတာဖြစ်တဲ့တွေနားလဲထောင်တယ်တကယ်တည်း တကယ်ဖြစ်တာကိုလည်းရှုနေတာဖြစ်တယ်လို့ရှုမြင်သိမြင်လျင်ဟူသောစကားရဖြင့်တဲ့ဘင်္ဂဉာဏ်ဒီဥပဒနာဉာဏ်ဖြစ်ပုံကိုအကျဉ်းချုပ်အားဖြင့်ပြခြင်းဖြစ်၏ဒါတော့ဒီမှာပြောချင်တာကအရိယာတွေဉာဏ်တက်တဲ့အခါမှာသောတာပန်ကနေတဂရကံတဂရကံကနေအနာကအနာကနေရဟန္တာတက်တဲ့အခါမှာနော်သူကသောတာပန်ဖြစ်ပြီးရင်အောက်ကိုပြန်ဆင်းအောက်ကိုပြန်ဆင်းတော့ဘယ်တိဆင်းမလဲဥဒယဘယညာတိဆင်းတယ်ဘယ်တိဆင်းလဲ အဲဒါလေးမှတ်ထားဥရိယပြညာဆင်းပြန်တက်နော်တကယ်လို့သောတာပန်ဖြစ်မဲ့ပုဂ္ဂိုလ်သည်ဒဂရကံကိုဖြစ်မဲ့ဟဲ့ဆိုလို့ရှိရင်တောက်လျှောက်တက်သွားတယ်ဒဂရကံတကယ်လို့ဒဂရကံဖြစ်နေလောက်သူမရင်ကျက်သေးဘူးဆိုလို့ရှိရင်တော့အဲ့ဒါသင်္ခါရုပ္ပခဏ်ညာမှာလဲတော့တာပဲနော်သင်္ခါရုပ္ပခဏ်ညာမှာသူတို့မတက်တော့အဲညံတက်မဲ့ပုဂ္ဂိုလ်ဒီအဲ့သင်္ခါရုပ္ပခဏ်ညာမခံမဲ့နဲ့ဇက်တိုက်အနုလောမညာတဲ့တခါတော့သွားပြီးတော့မှဂုတ္တတူဘောကနေနောက်ထပ်ဒဂရကံကူးတယ် ဒီနည်းတိုင်းပဲအနာခံရန်တာဒီတိုင်းဆက်တက်ဒီလိုအောက်ကိုပြန်ကြလိုက်ပြန်တက်လိုက်ပြန်ကြလိုက်ပြန်တက်လိုက်နေတဂရကံကအနာခံကိုတက်မယ်ဆိုရင်လည်းပဲအောက်ကိုပြန်ဆင်းရတယ်နော်တကယ်လို့တက်မယ်ဆိုရင်အနာခံဒီတန်းတက်တယ်မတက်သေးဘူးဆိုရင်သင်္ခါရုပ္ပခဏ်ညာမှာလဲနေပြန်တယ်အနာခံကလည်းဒီတိုင်းပဲတက်မယ်ဆိုရင်ရန်တာကိုရတ္တမညာကိုတန်းတက်မယ်မတက်နိုင်ဘူးဆိုရင်အေးသင်္ခါရုပ္ပခဏ်မှာညာမှာပြန်ပြီးတော့လဲနေမယ်အဲ့ဒီတော့အဲ့ဒီနည်းနဲ့ तू ကပြန်အောက်ကိုဥရိယပညာပြန်ဆင်းလိုက် နောက်ထပ်တမက်တက်လိုက်တစ်ခါပြန်ဆင်းလိုက်ဒီလိုတက်လိုက်နေအဲ့လိုတက်သွားတာအဲ့ဒါလိုပြောတာကအကြောင်းရှိတယ်နော်အကြောင်းရှိလို့ပြောတာမလေးရှားဘုန်းကြီးတစ်ပါးကသူကဘာအင်တာနက်မှာတက်ပြီးတော့ရေးတယ်လဲဆိုတော့ဦးဇင်းတို့မိလက်ခမုတ်ဆိုးကြီးအကြောင်းကြားဘူးမှာပေါ့မိလက်ခမုတ်ဆိုးကြီးအကြောင်းမိခမုတ်ဆိုးကြီးကမုတ်ဆိုးဘုရားကိုစွန့်လို့တရားရပြီးတော့မှရဟဝတ်တာမဟုတ်လား ရဟန်းဝတ်တယ်ရဟန်းဝတ်တဲ့ခါကျတော့တရားအထုတ်ခိုင်းတဲ့ခါကျတော့တရားတရားဟုတ်ဒီယုံနာနေကိုမမြင်တော့ဘဲနဲ့ဟိုတုန်းကဒီမုတ်ဆိုးဘွားကနေချစ်ချင်းဘုန်းကြီးဝတ်တယ်ဆိုတဲ့ခါကျတော့မုတ်ဆိုးဘွားတုန်းကလိုက်တာတတ်တာဖြတ်တာတွေပဲတခါတည်းမြင်ပြီးတော့အဲ့ဒီမှာဒါတွေအာယုန်နဲ့အနောက်ရှစ်ဖြစ်ပြီးတော့စစ်တရားမတက်နိုင်ဘူးတရားမတက်နိုင်တော့လူထွတ်တော့မယ်ဆိုပြီးတော့ပြောတာဒါတော့ဒေါ်ကြောင့်ဘုန်းကြီးကရန်တာကြီးဆိုတော့ဟေးအေးပါကွာဒါပေမဲ့တရားအမထုတ်ခြင်းလဲဝေယဝိဆာလေးလုံနေဆိုပြီးတော့အဲ့လိုပြောတာအဲ့ဒါလိုပြောရင်းကနေပြီးတော့နေလိုက်တာ မိုးရောက်တဲ့ခါကျတော့ဦးဇင်းတို့ရှင်မဆိုအဲမေဂျွန်လလောက်ရှိမှာပေါ့နော်ဂျွန်လလောက်ဆိုမုတ်တုံတွေဝင်တော့မိုးတွေရွာတော့မြစ်တွေထပြီးခြုံတွေထပြီးအဲ့ဒါခြုံရှင်းခိုင်းတာခြုံရှင်းပြီးတော့အဲ့ဒီဒီရှင်းထားတဲ့ခြုံတွေနော်တက်ခိုင်းတွေကိုမိရှို့ခိုင်းတော့ဘလို့လို့ရှို့ရမှာတော့မြေကြီးကလည်းမိုးရွာလို့ဆိုသေးတယ်ပေါက်လာတဲ့အပင်တွေကလည်းအခုမှတခါတည်းမိုးကြောင်တခါတည်းတန်တန်မမရွှွန်ရွှွန်ကြီးအရေတွေကဘလို့လို့မှရှို့လို့မရဘူး ရှို့လို့မရတော့ရန်တာကြီးကဂိုင်းမင်းမီးရှို့လို့မရရင်လည်းဂိုင်းရှောင်းဆိုပြီးတော့မှသူကငရဲအိုးကိုတကုံးနဲ့ခွဲပြီးတော့ပိုးစုံယူလောက်ကလေးကိုတကုံးနဲ့ယူပြီးတော့အဲ့ဒီအပုံကြီးတွေကိုထည့်လိုက်တယ်တခါတည်းပြာကျသွားတာအဲ့ဒီမှာအဲ့ဒီအချိန်ခါမှာသူကလည်းငရဲကိုလည်းမြင်လိုက်ရတယ်ငရဲရဲ့အချိန်တွေလည်းသိတယ်ငရဲမီးဘလောက်ပူတယ်လဲဆိုတာလည်းပဲရိုးရိုးပဂရီမီးနဲ့ဘလို့နီးနီးမှတိုက်လို့မရတဲ့ဒီအရွယ်စိမ့်စိမ့်ပုံကြီးခြုံပုတ်ပုံကြီးကတခါတည်းပြာကျသွားတာချက်ချင်းဆိုတော့တခါတည်းအဲ့ဒီမှာမုတ်ဆိုးဘွားလာတဲ့ရဟန်းကြီးကကြောက်ပြီးတော့ ဟာအဲ့ဒါဘာလဲဖေဆိုတော့အဲ့ဒါငရဲပဲတဲ့မင်းလူဘွားပြန်သွားရင်မင်းအဲ့ဒီငရဲရောက်မှာတဲ့ဟာအဲ့ဒါဆိုတော့ဒီလိုမထွက်တော့ဘူးဖေဆိုတရားအထုတ်တာတရားထုတ်တဲ့အခါကျတော့နော်ကြောက်ပြီးတော့မှပြေးတဲ့သူနဲ့နော်အပြင်းပြေးပြေးတဲ့သူဒီလူဘသူဘယ်နှစ်ယောက်ကဘယ်သူကမြန်မလဲကြောက်ပြီးတော့ပြေးတဲ့သူကမြန်မာတော့သေးကြတယ်အပြင်းနောက်ကျရင်ခြေသုံးအကိုက်ခံရမှာကြားဆွဲမလားခွေးဆွဲမလားဆိုတော့ကြောက်ပြီးဟေ့ဆိုတာနဲ့တပြိုင်နဲ့နော် အဲတခါတည်းလက်အားတွေကလူကအလိုလိုထွက်လာတာအားတွေကဘယ်လိုထွက်မှမသိဘူးကြောက်ကြောက်တဲ့ကြောက်အားနဲ့လေအတင်းပြေးတော့တာပဲတခါတည်းအဲ့ဒီတော့ तू ကစောစောကငရဲကြီးကိုမြင်လဲလို့ဟာကြီးကကြောက်အားဖြစ်သွားပြီနော်ဟာငါတရားမပါဘဲတာသေးရရင်တော့ဒီငရဲကိုငါတန်းကြမှာဆိုပြီးတော့မှကြောက်လဲကြောက်ရောကြောက်တဲ့အခါမှာညမြတယောက်တည်းနေလဲကြောက်ရင်အိပ်ပျော်သေးလားမပျော်တော့ ကြောက်တောင်မပြောနဲ့ပူစရာစဉ်းစားမိရင်လည်းပျော်သေးလားမပျော်ဘူးဘလုံးမကိုမပျော်တာမျိုးလုံးတွေကပူလိုက်ပြီအိတ်လာပြီနော်နိုင်မြအတန်မြင့်ဒေါင်းနဲ့ဒေါင်းနဲ့သွားပြန်ပြီတနာကြီးတော်ကြသွားပြန်ပြီတနာကြီးအိတ်လို့မပျော်သေးဘူး၃နာရီလောက်ရှိပြီအိတ်လို့မပျော်သေးဘူးနော်စိတ်ပူရင်ပဲဖြစ်ဖြစ်ကြောက်ရင်ပဲဖြစ်ဖြစ်အိတ်လို့မပျော်ဘူးအေးအဲ့ဒီအိတ်မပျော်တဲ့သူတည်းအခုနမဟုတ်ဆိုရပိုးတောင်ကြောက်သေးတယ်အဲ့ဒါကြောင့်မလို့သူကမအိတ်တော့ဘူးနော်ညလမ်းလျှောက်အေးတခါတည်းမအိတ်ချင်တော့တခါတည်းကိုရုပ်ခကြီးခေါင်းပေါ်မှာတင်း တင်ပြီးတော့မှအဲ့ချင်းတခါတည်းဟိုနည်းနည်းလေးပင်ပန်းလာပြီဆိုတဲ့ခါကျတော့ရေဒူးစစ်လောက်ရှိတဲ့တွင်းလေးတူရေလောင်းထားတာအဲ့ဒီထက်ကိုခြေသလုံးလေးချခြေထောက်ကလေးချပြီးတော့မှနော်သူကအဲ့မှာရေခြေထောက်တွင်းနဲ့ချထားတော့အေးတာကိုအဲ့ဒီမှာတခါပြန်ထိုင်မှတ်ဟာလမ်းလျှောက်မှလဲဇင်းညာမှအဲ့လိုလေးမှတ်လာတာဒူဒူပြောကြပါစို့နောက်တော့အဲ့ဒီဟာနေပြီးတော့ရေခတ်ရင်းနဲ့နော်ဒီရေခတ်နေတဲ့အချိန်ခါမှာပဲအောက်ကဟိုးရှိုးတဲ့ကိုသွားရေခတ်တာအဲ့ဒီအချိန်ခါမှာဟိုးတောင်ပေါ်ကနေပြီးတော့ ကျောင်းမှာရှိတဲ့ကိုရင်လေးတစ်ပါးကသူကစာကြစ်တာနော်အဲ့ဒီမှာစာကြစ်တဲ့ခါကျတော့ဒီကိုရင်လေးစာကြစ်တဲ့အတန်ကိုနားထောင်ရင်းနဲ့အဲ့ဒီဂါထာထဲမှာပါတဲ့အချက်လက်အင်္ဂါတွေဟာသူ့မှာရှိမရှိပြန်ပြီးတော့ဆက်ဆေးတာဥဋ္ဌာနာဝတောတတိမတောသူစိကမတနိတမဂါရိနောဆိုပြီးတော့မှအဲ့ဒီဟာလေးရှိတယ်နော်တညတတယတဓမ္မဇီဝိနောအာရသောဘိဝတ္တိထင်တဲ့အဆုံးက ဒီအင်္ဂါခုနှစ်ချက်နဲ့ပြည့်စုံမယ်ဆိုလို့ရှိရင်ဥဋ္ဌာဏဝတ္တဝိရိယရှိမယ်တတိမတော်တတိရှိမယ်နော်တင်တင်ညတတာကိုနှုတ်နှလုံးကိုလည်းစောင့်စည်းမယ်စသည်ဖြင့်ပေါ့လေအင်္ဂါတွေရှင်းလိုက်တာခုနှစ်ချက်လုံးမှာငါရှိနေပြီဒီခုနှစ်ချက်လုံးဟောတော့ငါမရှိပြီငါအခုရှိပြီဆိုပြီးတော့သူ့ကိုယ်ကိုယ်သူပြန်ပြီးတော့ဆင်ခြင်ဆုံးဆက်တာပြန်ပြီးတော့ review လုပ်တာဒါတော့ငါဒီအင်္ဂါခုနှစ်ချက်ပြည့်ရင်ဘာလို့မဖြစ်ရမှာလဲဆိုပြီးတော့တခါရှုစိတ်ထက်ကိုပြန်ပို့ဒါတော့လောလောဆယ်ကအိုးကိုရေခတ်ပြီးတော့မှဒုစစ်ပေါ်တင်ထားတာဘခုံးပေါ်ပြောင်းတော့မလို့ အဲ့ဒီချိန်ကာလမှာတခါတည်းဖြည်းဖြည်းချင်းမာရင်ရွှေရင်းနဲ့ပဲဒီပခုံးနဲ့အိုးနဲ့ထိတဲ့ချိန်ကမှာအနာခံဖြစ်သွားတာအဲ့ဒီတော့အနာခံဖြစ်တော့အဲ့ဒါကိုသူကထင်တာကတောတာပန်ကနေကြော်ပြီးတော့အနာခံတက်ရရောက်ပါတယ်လို့သူ website မှာတင်ရေးတာပြောလို့တော့မကောင်းဘူးဘုန်းကြီးနာမည်ကိုအဲ့ဒီလိုတွေနော်စာပေပရိယတ်တွေမကျွမ်းကျင်တဲ့အခါကျတော့သူတို့ထင်တာတွေနဲ့ရှောက်ရေးတာသူတို့ကိုယ်ကိုသူတို့လည်းပဲတော်တော်ကြီးကို scholar ကြီးလို့ထင်တာပဲ အဘိဓမ္မာမနိုင်မဲနဲ့ရေးတာနော်ဒါကြောင့်ဦးဇင်းတို့တရားဓမ္မတွေလည်းအဲ့ဒါလိုထင်ပါစိုးလို့တေသေးချာချာကိုဟုတ်လို့ပြပြီးတော့တက်ပေးတာနော်တောက်လျှောက်မတက်ဘူးဒေါတာပန်ပြီးရင်အောက်ကိုပြန်ဆင်းပြန်ဆင်းပြီးတော့ဥရိယဘဉာဏ်ထိအောင်ဆင်းရတယ်ဆင်းပြီးကမှဘာပြန်ရှုမလဲဒီဥပါဒဏ်နဲ့ခန္ဓာ၅ပါးပြန်ရှုနော်ဒီလောက်မတတ်တော့တဲ့မှာမရှိစရောဘုရားကြီးခေါ်ထားတဲ့ထဲမှာရှိတယ်နော်ဒါတော့ယန္တာဖြစ်သည့်ထိအောင်ပဲဥပါဒဏ်နဲ့ခန္ဓာကိုရှုရတာပဲယန္တာဖြစ်ပြီးပြီးသမပတ်တဲ့ဝင်စားမယ်ဒါပဲပြန်ရှု ဒါကြောင့်မလို့တခါတလေကြရင်ပြောတယ်နော်ဘယ်ရိတ်တာသွားတော့ပါဖောင်းပိန်ဆိုလို့ရှိရင်လည်းဖောင်းပိန်သမားရှူခိုင်းတာပဲဖြစ်ဖြစ်သမားလည်းဖြစ်ဖြစ်ရှူခိုင်းတာပဲဒါတွေကြီးပဲရှူရတယ်ဘယ်တော့မှပြီးမှလို့ဆိုဘယ်တော့မှမပြီးဘူးရဟနာဖြစ်မှရှုနီးပြီးမှဒါတော့ဒါတော့မပြီးသေးဘူးကတမပတ်ဝင်စားရင်ဘာပြန်ရှုဒါပဲပြန်ရှုရတာကဖလားတမပတ်တွေဝင်စားမယ်ဆိုရင်လေဒီခန္ဓာ၅ပါးပဲပြန်ရှုတယ်ဆိုတော့ရှုတာမပြီးကိုမပြီးဘူးဒါတောက်လျှောက်သွားနေရတာအဲ့ဒီတော့ကောင်းပြီဒီအရိယာမြညာတက်တဲ့ခါမှာ မညံကိုတစ်ခုရောက်တန်းရောက်တန်းအောက်ကိုဥရိယပညံရောက်အောင်ပြန်ဆင်းနော်ဒီဥပါဒနဲ့ခန္ဓာ၅ပါးကိုပြန်ရှုတစ်ခါပြန်တက်အေးမလဲမရောက်ဘူးဆိုလို့ရှိရင်တော့အထက်ကိုမတက်နိုင်ဘူးသင်္ကာရုပ္ပခါမှာညံမှာလဲနေတော့တာပဲဘာမှပြရအင်တာနက်ဖွင့်တယ်လို့ဟုတ်တယ်မလားလို့မပွက်ကောမပွက်နိုင်ဘူးလေဝိရှာဝိရှာနဲ့ရမ်းနေတာအဲ့တော့ကောင်းပြီဒီနေရာမှာဆက်သွားကြစို့ဧဝံပတ္တံဘိက္ခဝေသူတဝါတဲ့ gain နော်တလုံးချင်းရှင်းနေတာအေဝံပတ္တံပြီးပြီအခုဘိခဝေယဟန်တို့ပေါ့နော်သူတဝါဦးဇင်းတို့သူတဝါဆိုတာအကြာအမြင်တုတရှိတဲ့သူလို့ဆိုလိုတယ်ဇာထဲမှာတော့ဗာပြောတယ်လဲဆိုလို့ရှိရင်အကြာအမြင်နဲ့ပြည့်စုံသောနော်အရိယသာဝကောဘုရားတပည့်အရိယသာဝကသည်တုတဝအရိယသာဝကောဒီအကြာအမြင်နဲ့ပြည့်စုံတဲ့မြတ်စွာဘုရားရှင်ရဲ့တပည့် အရိယာတာဝကသည်ဆိုတဲ့စကားလေးတစ်လုံးကိုတခါခွဲပြီးတော့လေ့လာကြအောင်ဆိုဒီနေရာမှာတုတနှမျိုးရှိတယ်တဲ့အကြာဘူးအကြာနဲ့အမြင်မတူဘူးเนาะအကြာကတခု အမြင်ကတခုလို့နှစ်ခုရှိတယ်အဲ့ဒီမှာဦးဇင်းတော်ရှာကြည့်တယ်ပိရိကတ်မှာတော့မတွေ့ဘူးเนาะမတွေ့ဘူးဆိုတာဦးဇင်းရှာတာကိုပြောတာเนาะမရှိတာပြောတာမဟုတ်ဘူးဒါပေမဲ့မာစီဆရာတော်ဘုရားကြီးကဒါကိုထူးထူးခြားခြား အကြားနဲ့အမြင်ဦးဇင်းတို့ကအကြားအမြင်များတယ်လို့ပြောတော့မလားအေးမာစီဆရာတော်ကြီးအဲ့လိုမဟုတ်ဘူးအကြားတတ်တတ်အမြင်ကတတ်တတ်ဒီလိုခွဲတယ်ဦးဇင်းတို့အကြားနားနဲ့အမြင်မျက်စိနဲ့ဟုတ်တော့မလားသူကမဟုတ်ဘူးအဲ့ဒါကိုဗဂတိနားနဲ့ဉာဏ်မျက်စိနဲ့ခွဲသွားတယ်အမတန်လဲမှတ်သားဖို့ကောင်းတယ်နော်မှတ်သားလိုက်တဲ့အတွက် gain အဲ့ဒါလေးကိုပထမဖတ်ကြည့်ကြအောင်စို့နော်တုတ္တနှမျိုးဆိုတဲ့အားလေးမှာ ဆရာတော်ဘုရားကြီးရဲ့ရှင်းလင်းချက်ကလေးမှတ်သားထိုက်လို့နော်ဦးဇင်းတို့တိတာနဲ့သူရှင်းပြတာနဲ့လောကမှာ သုံးတာကတော့အကြအမြင်လို့တွဲသုံးတယ်။ဘာဖြစ်လို့လဲဆိုတော့ရှင်းတော့ကစာတင်တဲ့အခါမှာဒီတင်ထောက်ကူပစ္စည်းတွေထဲမှာရေးဖို့ဟာမရှိသေးဘူး။ရေးတဲ့ခက်တယ်မထွန်းသေးကမထွန်းကားသေးခင်ကဒီဒီတိုင်းပဲနှုတ်တယ်နှုတ်နေပဲဒီတိုင်းချပြီးတော့တင်ကြတာ။ဒါတော့ဒီတိုင်းချတင်တော့ဒီကိုကနှုတ်နဲ့ ရှေ့ကပြောတာကို live ဆိုပြီးတော့မှတ်ထားဒါ memorize လုပ်ထားတာပဲเนาะဘိုင်ဟာကြည့်ရတာအဲ့ခက်ကဒါတော့ဘိုင်ဟာမှတ်ထားတယ်ဆိုတော့များများကြားဘူးတဲ့ပုဂ္ဂိုလ်ကများများသိတယ်ဟုတ်တော့မဟုတ်လားများများကြားဘူးမှဒီနေ့ကလို့ရေးလို့နှုတ်တွေပါတယ်ရေးတာမရှိဘူးလေဒါတော့များများကြားဘူးတာဒါတော့အကြာပြီးတော့မျက်စိနဲ့လက်မှတ်ရတော့အမြင်เนาะမြင်သမျှတွေကိုမျက်လုံးနဲ့လည်းတွဲမှတ်ရတယ်ဒါတော့အကြာအမြင်လို့သုံးတော့ဘဟုတုတကြားဘူးတယ်เนาะစကလုံးဘဟုကများတာเนาะတုတကကြားတာ ဒါတော့အကြာများတာဟုတ်တယ်မဟုတ်လား direct translation ပြန်ရင်ဒါအကြာများတာဒါပေမဲ့ကြားယုံကြားလို့မရဘူးသင်တဲ့ကောင်မျိုးလုံးကလည်းကြည်ရသေးတယ်မှတ်ရသေးတယ်နော်ဒါဘာလို့လဲခေါ်သလဲဆိုတော့ကြားလဲကြားမြင်လဲမြင်နှစ်ခုတွဲပြီးတော့အကြားနဲ့အမြင်လို့ဒီလိုသုံးတယ်ဒါတော့အကြားအမြင်ဘုသူတ္တတကယ်အဲ့ဒီတို့ရှေ့ခေတ်တုန်းကသင်္ချာနေ့ကအမှန်ကဗဇတ်နဲ့သင်တာဒါကြောင့်မြတ်စွာဘုရားတရားဟောတဲ့ခါတွေမှာနားထောင်တဲ့ပရိသတ်နားလည်အောင်လို့ဟာဒီအကြောင်းအရာပဲ ဒုတိယံပိတတိယံပိနဲ့အဲ့ဒီဒုတိယံပိတတိယံပိတွေအကြောင်းအရာတစ်ခုတည်းဒီ subject တစ်ခုတည်းကိုပဲနောက်ထပ်ဒီလိုဆက်တာဒါကြောင့်မလို့တချို့ဟာတွေမှာပိဋကတ်တွေကိုသူတို့ research တွေပါတယ်လောက်ကြတာပေါ့လေဒါတွေဟာဘာသူတို့နောက်တန်းကလူတွေပါနော်ပဲနဲ့ဒီအကြောင်းအရာတစ်ခါပြောပြီးတော်ရောပေါ့ဘာကြောင့်နှစ်ခါသုံးခါထပ်ပြောနေလဲဆိုတော့ဒါအကြောင်းရှိလို့ပြောမယ်ဘာကြောင့်အကြောင်းလဲဆိုတော့အဲ့ဒီခက်တုံးကနားထောင်တဲ့ပုံကိုယ်တွေဟာရေးမှတ်တဲ့အလေထမထွန်းကားကြသေးဘူးဒါတော့သူတို့မှတ်မိအောင်မြတ်စွာဘုရားကဒုတိယံပိအတတိယံပိဆိုပြီးတော့ဒီလိုဆက်ဆက်သွားတာ အဲ့လိုဆက်သွားတဲ့ခါကျသူတို့အဲ့ကြမှာဩမှတ်မိသွားပြီနှစ်ခါသုံးခါပြောလိုက်တော့သူတို့သဘောပေါက်သွားပြီပေါ့အဲ့ဒါကြောင့်မြတ်စွာဘုရားကဒုတိယပြီတတိယပြီဆိုပြီးသုံးကြိမ်တန်အောင်ပြောတယ်ဒါတော့အဲ့ဒီလိုနားထောင်နားထောင်ပြီးတော့လေးလာမှတ်သားထားလို့အကြာဘုဒ္ဓဘုများတဲ့အကြာအတုဒ္ဒကအကြာများသောအကြာရှိတယ်ဒါပေမဲ့လည်းမျက်လုံးနဲ့လည်းကြည့်ရသည်ပြီးတော့မှတ်ရတာဖြစ်တဲ့အတွက်အကြာအမြင်ဘုဒ္ဓလို့သုံးတယ်ဒါတော့အဲ့ဒါကိုဓမ္မနေမြေရောက်တဲ့အခါကျတော့ကြားတာနဲ့အဲမြင်တာကိုနှမျိုးခွဲတယ် ကြားတာကနားကလှုပ်တဲ့အလုပ်နော်ပြီးတော့မှမြင်တာကဉာဏ်ကကြည့်တဲ့အလုပ်ဆိုပြီးတော့အဲ့လိုဒီနေရာမှာမြင်တာဒီဉာဏ်မျိုးလုံးဓမ္မစကုညာနာစကုနော်ရိုးရိုးစကုမဟုတ်တော့ဘူးခန္ဓာ၅ပါးတို့ကိုအနိစ္စဒုက္ခအနတ္တဟုသိမြင်နိုင်အောင်မြင်တိုင်းကြားတိုင်းရှုမှတ်ရမည်ဟုကြားဘူးဤဒါကလေ့လာတာနော်ဝိပဿနာတရားအထုတ်တဲ့အခါမှာခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့မြင်အောင် သိအောင်မြင်နိုင်ကြတိုင်းရှုမှတ်ရမယ်လို့ဒါနံပါတ်1ကြားဘူးတဲ့အဆင့်ကြားနာတဲ့အဆင့်အရှုခံသည် ရှုမဲ့မိမိကြည့်မဲ့အရာဝတ္ထုသည်ဥပါဒါနဲ့ခန္ဓာ၅ပါးနော်ဥပါဒါနဲ့ခန္ဓာ၅ပါးကိုအစွန်းနဲ့စောစောအတုံးကရှင်းပြခဲ့ပြီးပြီတကယ်လို့မရှုဘဲထားမယ်ဆိုရင်ဒါကဆွဲလန်းမှုကို ဖြစ်စေနိုင်တယ်ဟုတ်တော့မလားအေးယုံနိုင်ရဲ့နောက်ကညံမလာရင်ဒုက္ခသစ္စာလာတယ်ဆိုတော့မဟုတ်ဆရာတော်ကြီးအဲ့ဒါခဏခဏထည့်ပြောတယ် အခုဖြစ်တယ်အခုပြစ်တယ်ဖြစ်ပြက်ကယုံနေဟုတ်တော့မလားဖြစ်ပြက်ကယုံနေဖြစ်ပြက်ယုံနေနောက်ကနေပြီးတော့တကယ်လို့ဒါလျင်ဒါကို ရှုမှတ်တဲ့ဝိပဿနာဉာဏ်မဝင်ရင်နောက်ထပ်ဘာလိုက်တယ်လို့ဆိုဒုက္ခသစ္စာလိုက်တယ်တဲ့အဲ့တော့ဒီနေရာမှာကမြင်တိုင်းကြားတိုင်းမှာရှေ့ကဖြစ်ဖြစ်ဖြစ်သွားပြီးတဲ့အခါမှာဥပါဒณะခန္ဓာ၅ပါးမြင်တာကြားတိုင်းနားနဲ့စားတိုင်းဒီဥပါဒณะခန္ဓာ၅ပါးတွေကြီးပဲเนาะဖြစ်နေတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးသို့မဟုတ်ယုံနာ၂ပါးသည် မိမိတို့ဒီခန္ဓာရဲ့သဘောယုံနိုင်သဘောကိုသိအောင်လို့ရှုရမယ်အရှုခံအကြည့်ခံ object ဆိုတော့အရှုခံသည်ဥပါဒါနဲ့ခန္ဓာ၅ပါးလို့ဒါလည်းမှတ်ထားပေါ့နော်တူအောင်ပြောရင်ယုတ်နဲ့နာဖောက်ပြန်တဲ့သဘောကယုတ်နော်တီးတတ်တဲ့သဘောဒီနန်းဒီလိုလဲအချင်းချုပ်ကလေးနားလည်ထားမယ်အေးဖောက်ပြန်ပြည့်စည်တတ်လို့ယုတ်လို့ခေါ်တယ်ဟေ့အာတိတတ်တဲ့ညွတ်တတ်လို့နံသဘောလို့နံလို့ခေါ်တယ်ဟေ့ဒါကအာထုတ်တော့မဲ့ပုံကိုယ်တွေမှာပထမ တုတယူနေတာတနည်းအခြေခံယူနေတာတနည်း instruction နားထောင်နေတာအဲသူ့ကိုနည်းနည်းလေးချက်ပြောရင်ခန္ဓာ၅ပါးဆိုတာရှိတယ်ခန္ဓာဆိုတာအစုစုကလေးတွေသူ့အနေနဲ့သူသဘောတူရပေါင်းထားတာနော်သူသဘောတူရပေါင်းထားတာအဲ့တော့အစုဆိုတာရှိတယ်အဲ့ဒီအစုမှာလည်းပဲရိုးရိုးခန္ဓာရှိတယ်ဥပါဒာနဲ့ခန္ဓာဆိုတာရှိတယ်ဒါတော့ဝိပဿနာရှုတဲ့အခါမှာစွဲလမ်းမှုကိုဖြစ်စေနိုင်တဲ့ဥပါဒာနဲ့ခန္ဓာကိုရှုရတယ်ယူရတယ်တနည်းလောကီခန္ဓာကိုယူရတယ် လောကုတ္တရာခန္ဓာကိုထည့်မသွင်းနဲ့လောကုတ္တရာခန္ဓာကဝိပဿနာရှုလို့မရဘူးဆွဲလမ်းမှုကိုမဖြစ်နိုင်ဘူးမေစိတ်ဖို့စိတ်တယ်ဆိုတာတဏှာဥပါဒံကတ်လို့မရဘူးနော်ဒါကြောင့်မလို့တဏှာဥပါဒံမဖြစ်နိုင်တဲ့လောကုတ္တရာတရားတွေကိုဘေးဖယ်လိုက်ဘယ်သူပဲကြာမလဲလောကီဘာကြာမလဲအဲ့ဒီလောကီတွေကတော့စိတ်ဖြစ်တိုင်းယုံနာနေဖြစ်တိုင်းပေါ်တိုင်းမှာဖြစ်ပေါ်မှုကိုနောက်ကနေဝိပဿနာတာမရှုခဲ့ဘူးဆိုရင်တဲ့တဏှာနဲ့လဲစွဲနိုင်တယ် ဒိဋ္ဌိနေလည်းပဲအမှားယူနိုင်တယ်အယူမှားနိုင်တယ်ဒီနှစ်ခုတစ်ခုခုဖြစ်မယ်နှစ်ခုစလုံးရင်လည်းဖြစ်မယ်ဒါကိုပြောတာဒါကသူ့ရဲ့သွားတဲ့သဘာဝလမ်းကြောင်းကြီးပဲနော်သဘာဝလမ်းကြောင်းကြီးဖြစ်နေတာဆိုတော့သဘာဝလမ်းကြောင်းတွေကိုကိုကတိုးပြီးတော့ဝယ်ရမှာကဝိပဿနာဉာဏ်ဆိုတော့အဲ့ဒါတော့ဟောဒီဖြစ်ဖြစ်သဘောမမရှုဘူးမမှတ်ဘူးဆိုရင်တဏှာနဲ့ဒိဋ္ဌိဝင်ပြီးတော့ဥပါဒါနဲ့ခန္ဓာဖြစ်သွားနိုင်တဲ့ဆွဲလမ်းမှုဖြစ်နိုင်တဲ့ဟောဒီခန္ဓာ၅ပါးသည်မင်းတို့ကြည့်ရရှုရမှတ်ရ သိအောင်နားလည်အောင်သဘောပေါက်အောင်လုပ်ရမယ်အရာပဲလို့ဝိပဿနာရှုမဲ့ပုဂ္ဂိုလ်ကပထမပိုင်းမှာအဲ့ဒီလိုလေးအချင်းချုပ်သိအောင်လေ့လာတာအဲ့ဒါသုဒ္ဓနော်ဒါကြောင့်ဒီရှုတိတာကလည်းနံတရားမျှတာဖြစ်၏၎င်းယုတ်နံတရားမျှသည်အကြောင်းအကျိုးမျှတာဖြစ်၏ဒီနေရာမှာရှုတိတာကလည်းနံတရားမျှတာဖြစ်၏ဆိုတဲ့နေရာမှာနည်းနည်းလေးထပ်ပြောမယ် အဲသိပြီးသားလူကတော့သိခံပြီးနားထောင်ပေါ့နော်အသက်သမားတွေတို့ပြောတာပါအရှုခံကြတော့ယုတ်နဲ့နံအရှုခံကအေဥပါဒာနဲ့ခန္ဓာ၅ပါးလို့လည်းပြောခြင်းပြောမယ်နော်ယုတ်နဲ့နံလည်းပြောမယ်ဒါတော့ယုတ်နံပဲပြောပြောဥပါဒာနဲ့ခန္ဓာပဲပြောပြောအတူတူပဲသူကစကလုံးလေးပဲပြိယအနေနဲ့လှည့်ပြီးတော့ဖလှယ်ပြောတာနော်အတူတူပဲဒါပဲဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးသို့မဟုတ်ယုတ်နံ၅ပါးဒီအရှုခံဒါပေမဲ့ရှုတတ်တာကြတော့နံတရားသက်သက်ပဲ ရှုရတာကတော့တတိပညာဥစည်းတဲ့နန္တရားဘာနဲ့ပါဥစည်းလဲအေးနန္တရားဆိုတော့ပြောချင်တာကမဲ့ခင်၈ပါးမှာကာရကမဲ့ခင်၅ပါးဆိုတာရှိတယ်နော်တမ္မာဝါယာမတမ္မာတတိတမ္မာတမာတိအဲ့ဒီတစုကအဲ့ဒီ group တစ်ခုကတမာတိမဲ့ခင်ဟုတ်တော့မဟုတ်လားတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာမဲ့ခင်ဒါတော့သူတို့ကိုအဲ့လိုခွဲထားတယ်ဒါတော့အဲ့ဒီမှာခေါင်းဆောင်နှစ်ဦးကိုဆွဲလိုက်နော် တမ္မာတတိမဲ့ခင်ကတတိကိုဆွဲယူလိုက်တတိအရေးကြီးလို့ပညာမဲ့ခင်ကပညာကိုဆွဲယူလိုက်ဟုတ်တော့မလားဒါတော့ group တစ်ခုမှာအရေးကြီးတဲ့ပုံကိုတရားကိုဆွဲပြီးတော့မှယူလိုက်လို့ရှင်နှစ် group လုံးမပါဘူးလားအကုန်ပါတယ်ဒါတော့ group leader ကိုထုတ်ပြီးတော့ပြောလိုက်ရင်တော့တတိပညာတတိသည်တမ္မာတိမဲ့ခင်ရဲ့ကိုယ်စလဲနော်ပညာသည်ပညာမဲ့ခင်ရဲ့ကိုယ်စလဲဒါဆိုတော့သူတို့အလုပ်လုပ်တဲ့အခါမှာမတခုလောက်မလဲ၅ခုလောက်မယ်၅ခုလောက်မယ် အဲ့ဒီ၅ခုသည်ဟောဘက်ကဖြစ်နေတာတွေကိုပြည့်နေတာတွေကိုကြည့်မယ်လို့ observer တွေတို့ဟာနော်တကယ်ရှုတာအဲ့ဒါရှုတာသူငါပုဂ္ဂိုလ်တ attva ပါရဲ့လားမပါဘူးရှုနေတဲ့ observer သည်တတိနဲ့ပညာဘာနဲ့ပါလဲတတိနဲ့ပညာပဲအရှုခံကတော့ရုပ်နဲ့နာမ်ရုပ်လည်းပါတယ်နာမ်လည်းပါတယ်ဒါပေမဲ့ရှုမဲ့ဘက်ကကြည့်မဲ့ဘက်က observer ကတော့နာမ်တရားပဲနော်နော်ဘာပဲပါလဲ နံတရားပဲပါတယ်အဲ့ဒီနံတရားမှာတတိနဲ့ပညာတတိနဲ့ပညာအဲ့ဒီတတိနဲ့ပညာကဒါရှုမဲ့ observer ကြည့်မဲ့သူဒါကြောင့်ရှုတိတာကလည်းနံတရားမျှတာဖြစ်၏ရှုနေတဲ့ဟာကနံတရားကောင်းပြီနော်အရှုကံကယုတ်နံရှုမှာကနံတရား၎င်းယုတ်နံတရားများသည့်အကြောင်းအကျိုးမျှတာဒီကောင်းပြီသူတို့ဒီဟောဒီဥစ္စရိယခန္ဓာကိုယ်ကိုနောက်ဆုံး ထားပါတော့ဦးဇင်းတို့အနတ္တကိုခဏဖုံးတယ်လို့စောစောတုန်းကဟိုးတုန်းကရှင်းပြခဲ့ပြီးပြီနော်အနတ္တကိုဘာဖုံးလဲခဏဖုံးတယ် compactness နော်ဒါကိုတခါတည်းတခုတည်းလို့ဆွတ်စီပလိုက်ပြီးတော့တည်ပြီးတော့မှအဲ့လိုဖြစ်နေတာကြားမှာကြားနေတဲ့အကြားအပြက်ကလေးတော့မမြင်ဘူးမမြင်တဲ့အခါကျတော့သူ့ရဲ့လုံနေတဲ့ function တွေကိုလည်းပဲတခါတည်းလုံတယ်စိတ်တွေဟာတစ်ခုနဲ့တစ်ခုတက်ရကြီးဖြစ်တယ်ဒီလိုထင်တာဒါတော့သူတို့မှာအကြာအကြာအကြာဆိုတဲ့ရုပ်တွေမှာအာကာသဓာတ်ရှိတယ်လို့နာမ်တွေမှာလည်းဘင်ဆိုတာရှိတယ် နာမှာဘာရှိလဲဘင်ရှိတယ်ရုပ်တွေမှာကျတော့ဘာရှိလဲအာကာသဓာတ်ရှိတယ်သူတို့ရဲ့အာကာသဓာတ်ဆိုတာဒီကလပ်စည်းလေးတွေတစ်ခုနဲ့တစ်ခုမတွဲအောင်သူ့သဘာဝရချားနေတာလေးရှိတယ်ဥပမာထားပါတော့လွယ်လွယ်ပြောကြပါစို့နော်ဦးဇင်းတို့ဟိုအမဲသားတွေပါတယ်အသားတွေဆိုလို့ရှင်သူ့ရဲ့ texture တွေမှာအမြင်လေးတွေရှိတယ်မဟုတ်လားခွာလိုက်ရင်တမြင်ချင်းကွဲမနေဘူးလားအေးဟိုအမြင်နဲ့ဒီအမြင်မကွဲအောင်မတွဲအောင်အထဲမှာထားတဲ့သဘောလေးအဲ့ဒါအာကာသပဲအဲ့ဒီလိုပဲနာမ်မှာလည်းပဲစိတ်တွေတစ်ခုနဲ့တစ်ခုရဲ့ဘယ်အဆုံးဆိုတာရှိတယ် အဲ့ဒီဘယ်အဆုံးကပထမစိတ်ရဲ့အဆုံးနဲ့ဒုတိယစိတ်ရဲ့အစနဲ့ကတွဲလိုက်တဲ့အခါကျဒူလူကြီးဖြစ်သွားရောဒါတော့အဝေးကကြည့်ရင်ဒါကအပြားကြီးလို့မြင်မယ်တကယ်တမ်းကျတော့ကြာကြီးသူကနေသူအဲ့ဒါကိုမမြင်တာကိုဒီလိုပြောတာအဲ့ဒီလိုတွဲပြီးကတ်ပူးသွားတာကိုကဏအဲ့ဒါကဥစဉ်တို့ပုရိသေတာမန်ပုဂ္ဂိုလ်မြင်တာကကဏဆိုတာအဲ့ဒီလိုကွဲနေတာကိုတွဲမြင်တာကဏ compact ဖြစ်နေတာအဲ့ဒါကိုဘာသူ့ကိုဖုံးနေတယ်လဲဆိုအဲ့ဒီ compact ဖြစ်နေတဲ့ကဏသဘောတည် အတ္တကိုအနတ္တကို ဖုံးတယ်နော်အနတ္တကိုကဏကဖုံးတယ်အဲ့တော့ကောင်းပြီအဲ့ဓာတွေကိုမြင်အောင်လို့မိမိတို့ကရှုရမယ်ရှုရမယ်ဆိုတဲ့အခါကျတော့ဒီရုပ်တင်နိုင်နေသည်ဘလို့သဘောနဲ့ဆက်တာလဲတွေ့တာလဲသူတို့ကြောင်းကျုပ်ဘလို့ဆက်ဆက်တယ်လဲဆိုတဲ့သဘောတရားတွေကိုသိအောင်လို့မိမိတို့ကတကယ်တမ်းနော်အချိန်ယူပြီးတော့အေးအေးဆေးဆေးဓမ္မဒိဋ္ဌံကြကြပေါ့နော်ရှုတဲ့အခါကျတော့အော်ဒီရုပ်နေဒီနာဟာ ဘာကမှဘသူကမှဆက်သွယ်ပေးတဲ့လူရဲလို့တတ္တဝါလို့ပုံကိုလို့မရှိဘူးဒီအကြောင်းကြောင့်ဒီအကျိုးဒီအကျိုးကြောင့်ဒီအကြောင်းဒီလိုအကြောင်းနဲ့အကျိုးအပြန်ပြန်လန်လန်ဆက်သွယ်ပြီးတည်နေတဲ့ကြောင်းကျိုးခွန်းဆက်ပဲတွေ့တယ်ဒါကအခုလောလောဆယ်တော့အရှုမဟုတ်သေးဘူးသူတို့နှစ်ခုရဲ့ယက်တီပုံကိုတုတ္တနီးနဲ့အကြာနီးနဲ့လေ့လာတော့နော်ကောင်းပြီဒီသဘောတရားတွေကလည်းပဲတာမညာအပြင်ကြည့်မယ်ဆိုရင်ဘယ်ရုပ်ဘယ်နာကိုပဲကြည့်ကြည့်သင်္ကတလက္ခဏာနဲ့ကြည့်ရင် ဖြစ်ပြီးရင်ပြစ်တယ်နော်တာမင်ညယုတ်နာသဘာဝတွေယုတ်တဲ့နာနေအလုံးကိုကြည့်ရင်အနိစ္စဒုက္ခအနတ္တဒီလက္ခဏာတွေတွေ့တယ်ဆိုတဲ့အခါကျတော့ဘယ်ယုတ်ဘယ်နာမဲကြည့်ကြည့်ဟေးမင်းတို့ဟောဒီတာမင်ညသဘောတရားအနေနဲ့ common characteristic တစ်ခုရှိတယ်အဲ့ဒါကမမြဲတာရဲ့ဆင်းရဲတဲ့သဘောရဲ့နော်အစိုးမရတဲ့အနတ္တသဘောရဲ့ဆိုပြီးတော့တာမင်ညလက္ခဏာကိုကြားဘူးတဲ့အကြားနဲ့မိမိကတုတ္တယူရတယ်အဲ့ဒီတော့ဤကဲ့သို့ကြားဘူးမှတ်ဘူးဒီကို အာဂမတုတ္တတဲ့ဘာတုတ္တလဲ အေအာဂမတုဒ္ဒဤတုဒ္ဒသည်ဝိပဿနာမရှိမီကပင်ကြိုတင်ပြည့်စုံထားရမည်ဖြစ်၏ဒါတော့ဘာဖြစ်လို့ပြည့်စုံထားရမယ်လို့ပြောတယ်လဲဆိုရင်ကြိုတင်ဆိုတာဘလောက်ကြိုပြီးတော့တင်ရမှာလဲဆိုရင်အော်အခုအာထုတ်မဲ့သူကအာထုတ်ခါနီးမှာကပ်ပြီးတော့နာလိုက်တာလည်းပဲဒါကြိုတင်တာပဲဟုတ်တယ်မလားအခုထိုင်နေအဲအခုတရားထိုင်မလို့တရားထိုင်တဲ့အခါမှာမထိုင်ခင်မှာခြေကနေပြီးတော့ဆရာသမားဖြစ်တဲ့ပုဂ္ဂိုလ်ကနေအဲ့ဒီလိုရုပ်တည်ဒီနန်းတွေကိုသူ့ရဲ့သဘောတဘာဝတွေကိုပြောပြရှင်းပြရှင်းပြတော့ကိုကလိုက်မှတ်မှတ်တဲ့အချိန်ကမှ ကိုနိုကိုတော့ကမသိသေးတဲ့အခါကျတော့အော်ဒီယုတ်ဒီနာတွေကအာတရားယုတ်ကများဖန်ဆင်းလို့ဖြစ်သလားနော်ဖန်ဆင်းခြင်းကြောင့်ဖြစ်နေသလားဒီယုတ်ဒီနာတွေကဟိုဒီယုတ်ဒီနာကိုပဲကိုကငါလို့ခေါ်နေတဲ့အခါမှာဒါငါဆိုတဲ့အတ္တကုံတကယ်ရှိသလားနိုကိုတော့ကတော့ဒီလိုလားပေါင်းမြောင်များစွာနဲ့ထင်လာတာမဟုတ်လားအေးအဲ့ဒီကနေပြီးတော့အာမဟုတ်ဘူးတကယ်ပြောတဲ့အခါကျတော့နော်ဆရာသမားပြောတော့ဟာဒါကြီးကဒီယုတ်ခန္ဓာကိုကြီးကယုံနဲ့နံပဲရှိတာတဲ့နော်ငါတို့ပြောတဲ့နော်အတ္တကောင်ဆိုတာမရှိဘူး နော်ဖြစ်နေတဲ့သဘာဝကလည်းသူ့ရဲ့အကြောင်းနဲ့အကျိုးပဲဖြစ်တာဒါကိုဖြစ်အောင်လုပ်ပေးတဲ့နော်ထာဝရဘုရားတို့မြမတို့တရားတို့ဆိုတာတကုရှင်ဆိုတာမရှိဘူးအကြောင်းကျိုးသက်သက်ပဲရှိတယ်လို့သူကအကျိုးရောအကြောင်းရောဒီနှစ်ခုအပေါ်မှာနော်ကွဲအောင်လုပ်တာဒါတော့အကျိုးဆိုတာဟောဒီခန္ဓာ၅ပါးပြောတာဟောဒီခန္ဓာ၅ပါးတကယ်ရှိတာကဘာနဲ့ပါပဲရှိယုတ်နဲ့နံအဲ့ဒီယုတ်နဲ့နံနဲ့ဆိုတော့သဘောတရားကိုမသိခင်တုန်းကတော့ဒါကိုအတ္တကောင်လေးကချဲလဲတယ် ဖန်တီးတယ်ပြုစုတယ်စသဖြင့်အကုန်ထင်ချင်းတယ်လို့ထင်မယ်ဦးဇင်းတို့ဆိုဆိုဒီအတ္တတွေအကြောင်းပြောပြီးပြီဟုတ်တော့မလားကာရကအတ္တဝိရကအတ္တသာမိယတ္တနိဝတိအတ္တဆိုပြီးတော့အတ္တတွေလေးမျိုးကြောင်းရှင်းခဲ့ပြီးပြီဒါတော့သူတို့တခုခုများဝင်ပြီးတော့ချုပ်ချယ်လဲနေတာလားသူတို့ဒါသူတို့ပိုင်တာလားထင်စရာရှိတယ်နောက်ပိုင်းအဲ့ဒါကိုအခုသိပြီးဘာနဲ့ဘာပဲရှိလဲယုံနဲ့နံဟောဒီခန္ဓာဆိုတဲ့ဟာကြီးကယုံနဲ့နံပဲဒါကြောင့်မလို့စောစောလေးတုန်းကထင်တဲ့ငါပုဂ္ဂိုလ်တ attva လို့ထင်တဲ့အထင်ဟာဟာမဟုတ်ဘူးယုံနဲ့နံပဲရှိတဲ့ဟေးလို့ ဒီဟောဒီအကျိုးခန္ဓာကြီးပေါ်မှာ အမြင်ရှင်းမသွားဘူးလားရှင်းတော့အကျိုးပေါ်မှာအမြင်ရှင်းရင်ဒိဋ္ဌိသေးတယ်တဲ့အကျိုးပေါ်မှာအမြင်ရှင်းပါသေးလဲတက်ကာယဒိဋ္ဌိပေါ့နော်တက်ကာယဆိုတာခန္ဓာ၅ပါးအဲ့ဒါကိုမှဒါပဲသူပဲပုဂ္ဂိုလ်ပဲတတ်တော်ပဲယောက်ျားပဲမိန်းမစသည်ဖြင့်ကိုထင်ချင်းသလိုထင်ပါဆိုတော့အဲ့ဒီပုံမှာမှားပြီးတော့စွဲတဲ့အမြင်ကိုဒိဋ္ဌိဒါကြောင့်ခန္ဓာ၅ပါးကတက်ကာယမှားတာကဒိဋ္ဌိတက်ကာယအပေါ်မှာမှားတဲ့ဒိဋ္ဌိဆိုတော့တက်ကာယ ဒိဋ္ဌိအဲ့ဒီတက်ကာယဒိဋ္ဌိကအခုယုံ nant လဲကွဲရောသူကအကြာတုတ္တနဲ့ပြတ်မသွားဘူးလားအေးအဲ့ဒါအကြာနဲ့ဖြုတ်တာကြာပြုတ်ဘာဖြုတ်လဲအေးအကြာပုတ္တတနဲ့ဒါကိုငါတို့ကကိုထင်ထားတာကိုအခုဒီမရှိဘူးဟဲ့လို့သိလိုက်တော့ပြုတ်မသွားဘူးလားဒါပေမဲ့ကြက်နာမဟုတ်သေးဘူးเนาะဒါတော့အေးအဲ့ဒါကိုအဲဒီမဟုတ်ဆရာတို့ပြအဲ့ဒါကိုထက်ထက်ပြောတယ်เนาะကြာပြုတ်ကြာပြီးတော့နာပြီးတော့မှတ်ပြီးတော့ဒါဖြုတ်လိုက်တာ နော်အဲ့ဒါကြောင့်မလို့ဒီဣသုဒ္ဓသည်ဝိပဿနာမရှိမိကပင်ဆိုတော့ဝိပဿနာမရှိခင်ကတည်းလို့ဒီဟာလေးတွေကိုသိအောင်နားလည်အောင်လုပ်ဖြုတ်ထားကြိုတင်ပြီးဒိဋ္ဌိကိုအဲကြောင့်မလို့ဒီမာစီဆရာဘုရားကြီးကတော့လုံဆောင်ဓမ္မအနိစ္စဒုက္ခအနတ္တဤရွေ့ဤမြဂျာဘူးကသုတလုံလောက်ပါတဲ့ကဲနော်ရှိသမျှတပ်ပိသင်္ခါရယံကိဉ္စီသမုဒိယဓမ္မံတပ်ဗန္တနိရောဓဓမ္မံတိနော်တိုက်ပိဓမ္မအနတ္တစသည်ဖြင့်အလုံးစုံသော သင်္ခါရတရားတွေမှန်သမျှဘယ်တရားမဆိုရုပ်ဖြစ်စေနာမ်ဖြစ်စေတရားမှန်သမျှသည်အနိစ္စဒုက္ခအနတ္တဒီသဘောပဲရှိတယ်ဆိုတော့ဒီသဘောနဲ့ပဲချုပ်သွားတယ်နော်ဒါကြောင့်အေးယံကိစေသမုဒယဓမ္မသဗ္ဗနနိရောဓဓမ္မဒီအလုံးစုံသောတရားတွေမှန်သမျှတွေသည်ဖြစ်ချင်းတရားရှိဖြစ်ချင်းသဘောတရားမှန်သမျှလည်းချုပ်ချင်းသဘောရှိ၏ဆိုတော့တို့နှစ်ခုကိုပြန်ချုပ်ရင်လည်းဖြစ်တာနဲ့ပြစ်တာဒါပဲရှိတယ်။အော်ရှိသမျှတရားဆိုတာဘယ်တရားမဆိုဖြစ်ပြီးရင်ပြစ်မှာပဲလို့ အဲ့ဒါလောက်သဘောပေါက်ရင်တရားထုတ်လို့ရတယ်တဲ့နော်အဲ့ဒါလောက်ဆိုရင်ဒါတရားထုတ်လို့ရတယ်ဘာဖြစ်လို့လဲပထမခံနေတာကဦးဇုံတို့မှာခံနေတာဘာခံလဲဒိဋ္ဌိခန္ဓာဘာခန္ဓာလဲဒိဋ္ဌိခံနေတယ်အဲ့ဒိဋ္ဌိကတက်ကာယဒိဋ္ဌိဟောဒီခန္ဓာပေါ်မှာငါသူတို့ကယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ထင်ထားတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိကဝိပဿနာကိုကွယ်နေတယ်ဒါကြောင့်ဝိပဿနာကိုမကွယ်ခင်အောင်လို့ဝိပဿနာကို access ရအောင်လို့ အခုအကြာနဲ့စပြီးတော့မှဝိပဿနာစခန်းတကယ်မဝင်သေးခင်အခုအကြာဘုဒ္ဓတာနဲ့ဟာမဟုတ်ဘူးတို့ထင်တဲ့ပုဂ္ဂိုလ်တ attva သူငါယောက်ျားပုဂ္ဂိုလ်တ attva ဆိုတာမရှိဘူးရုပ်နဲ့နာပဲရှိတာတကယ်အဆက်မှာပရမတ်နဲ့ပဲသွားကြည့်ရင်ရုပ်နဲ့နာမရှိတယ်ဟုတ်တယ်မလားဥပမာထားပါတော့ပကြီးဆရာပကြီးဆွဲတယ်ပကြီးဆွဲတော့သူ့မှာဆေးခွက်ပါမယ်စုတ်တံပါမယ်ဒါပဲပါတယ်ဟုတ်တယ်မလားသူဆွဲခြင်းနဲ့အဲထားပါတော့ပေကားဆိုလို့ရှိရင်လည်းသူကကင်းဖက်ကြီးပါမယ်နေရန်ဆွဲရင်နေရန်ဘောဒါတော့သူ့လက်ထက်မှာကင်လာတာဆေးခွက်ပဲပါတယ်စုတ်တံပဲပါတယ် ဒါမှ तू ဆွဲပြီးတဲ့အခါထင်တာကြတော့ဘာထင်လဲအယုတ်တယ်ထင်တယ်ယောက်ျားယုတ်မိန်းမယုတ်အခုမှဆိုညညွယ်ပွဲရဖရာယုတ်တန်ခါစသဖြင့်ယုတ်ထင်တယ်ဒါတော့ဦးဇင်းတို့ကစောစောတုန်းကပကြီးဆရာကင်လာတဲ့ဟာကြတော့စုတ်တန်နဲ့ဆေးခွက်ဆေးခွက်ကိုဆေးခွက်တိုင်းပဲကြည့်တယ်ဟုတ်တော့မလားဒါကိုဆေးခွက်ယောက်ျားလို့ပြောလားမိန်းမလို့လဲဒါပေမဲ့သူဆွဲလို့လှလှကလေးနော် ကောင်မလေးတယောက်လှလှချောချောလေးတွေ့တဲ့အခါကျတော့ဘယ်လိုပြောလဲကောင်မလေးကြောက်ချောလိုက်တာမပြောဘူးလား ဆေးခွက်ကလေးကချောလိုက်တာလို့ပြောသေးလားခင်ဗျားကလုံးပြောတယ်စောစောဆေးခွက်ကြီးပြတာအေးတွေ့တယ်မဟုတ်လားပြောင်းသွားတာပြောင်းသွားတာချက်ချင်းလှက်ခါတာခင်ဗျားတို့အလင်ခါရတာဦးစင်းလည်းပါတယ်သူများတာပြောတာဟုတ်လားကျုပ်တို့အလင်ခါရတာဒါအလင်ခါရတာပြောင်းလိုက်တာဒါတလိန်သူအပြစ်မဟုတ်ဘူးကျုပ်တို့အပြစ်ဟုတ်တယ်မဟုတ်လားကျုပ်တို့အပြစ်အဲ့တော့ အဲ့တော့ကောင်းပြီဗကြီးဆရာသူ့စုတ်တံပါတယ်ဆေးပါတယ်ဒီစုတ်နေဆေးပဲဘာမှအယုတ်မပါဘူးဒါပေမဲ့အယုတ်ဆွဲမှုတွေအဲ့ဒီအယုတ်ကိုပဲနော်တန်တန်တာတာဖြစ်နေတာလာတယ်ကျော်တယ်ဘယ်လိုဖြစ်တယ်ညာလိုဖြစ်တယ်ဟုတ်တော့မလားအေးချင်းချင်းပြောင်းသွားတာဆိုတော့ illusion ကြည်စမ်းဦးဇင်းတို့ဘလောက်မြန်တယ်လဲဦးဇင်းတို့မြင်နေတာတွေက illusion သိပ်များတယ်အဲဒါကြောင့်မလို့မျက်လုံးကိုအခုခင်ဗျားတို့အခုဒီမှာလာတယ်ဆိုတော့အဲ illusion များနေတဲ့မောဟများနေတဲ့ဒီမျက်လုံးကိုဓမ္မစစ်ခုဖြစ်အောင်ပြောင်းလာပြောင်းတယ်လို့မှတ်ထားနော်ဒါမျက်စိစေယုံ ဟုတ်တော့မလားမျက်စိစိရောခင်ဗျားတို့ရိုးမျက်လုံးကနေပြီးတော့မှမန္တစိတ်ကိုဆိုတာဒီ flash ကနေဖြစ်နေတဲ့ကြီးပေါ့ဗျာလို့လို့ဒီ eye ball ကြီးကိုဒါညာနာမျက်လုံးဖြစ်အောင်လာပြောင်းတာပဲဟုတ်တော့မလားအသိဉာဏ်ဖြစ်အောင်လာပြောင်းနေတာဟာငါတို့အမေပေးလိုက်တဲ့မျက်လုံးနဲ့မရဘူးဟေအမေပေးလိုက်တဲ့မျက်လုံးကတော့စားလို့စားလို့ရအောင်လို့တော့လှုပ်လှုပ်ကန်လို့ရအောင်ပညာသင်လို့ရအောင်ထမင်းစားပညာသင်အောင်သူပေးလိုက်တာဒါပေမဲ့ငါတို့ကဒီဒီဘဝနဲ့မဆုံးဘူးမပြီးသေးဘူးဘဝကြီးကိုတန်တရားနဲ့ချီကြည့်အောင်မယ်ဆိုတဲ့အခါကျတော့ဘာလို့လာလဲ ညံလို့တဲ့ညံလို့တဲ့ဓမ္မစစ်ခုလိုလာပြီအဲ့ဒီခါကျတော့ရိုးရိုးညံနေမရဘူးဓမ္မစစ်ခုပေါ်မှာရမယ်နော်ဒီပိတ်ကားမှာရှိနေတဲ့ဆေးဟာဆေးစစ်ကလေးတွေပါဆိုပြီးတော့မှဟုတ်တော့မဟုတ်လားဒါကိုဆေးစစ်မှန်ပြန်မြင်အောင်ကြည့်ရမှာပြန်ပြီးတော့ဆေးခွက်ကိုပြန်မြင်အောင်ကြည့်ရမှာဒါတော့ဦးဇင်းတို့ဗကြီးကမြင်ဆေးခွက်မမြင်တော့ဗကြီးကပဲမြင်တယ်ဆိုတော့ဒါရပြောမယ်ဆိုရင်အခုဦးဇင်းတို့အခုမြင်နေတာတွေအကုန်လုံးကဘာတွေလဲဆို image တွေကြီးပဲဘာတွေလဲ image တွေပဲဒါဝဏ္ဏတွေပဲဘဒုကဘဒုအဘတေဇောရောဝဏ္ဏကနာထတာဟောဟုတ်တော့မလားအဝိနိဘကောရှင်မျိုးထဲမှာဝဏ္ဏဒါအစင်းနေမြင်တာဒီအစင်းကိုတေချာပြန်ပြီးတော့ခွဲလိုက်ရင်ဒါ image ပဲအရိပ်တွေပဲအရိပ်တွေပဲဦးဇင်းတို့ဒီဗကြီးအာဓာတ်ပုံတစ်ခုကိုကွန်ပျူတာထဲမှာချဲ့ကြည့်လိုက်ပါလားလို့နော်သူတို့မေကပီဇာလေးတွေကိုတိတိလေးအစက်ကလေးတွေရောက်တဲ့ခါကျဘာပဲကြံလဲလေးခွက်လေးပဲကြံတယ်လေးတောင်လေးပဲဟုတ်တယ်မဟုတ်လား အကြီးကြီးချက်ကြီးလဲအင်လာရှိလုပ်ကြည့်လဲနောက်ဆုံးကြတော့ဘာပဲကြံလဲဆိုပုံပြောက်ပြီးတော့လေးခွက်လေးတောင်အကွက်ကလေးတွေဆက်ထားတာတွေ့တယ်အဲ့ဒီလေးတောင်အကွက်ကိုပြန်မြင်အောင်ကြည့်ရမှာဦးဇင်းတော့နော်အဲ့ဒီတော့ကောင်းပြီအဲ့ဒီလိုမျိုးကိုကငကိုကထင်ထားတဲ့ illusion ကြောင့်ဖြစ်နေတဲ့ဒီရုပ်ဒီ image ကဟာတကယ်အစစ်မဟုတ်ဘူးဆဲခွေလိုပဲပြန်မြင်အောင်ဆိုတော့သူ့ရဲ့နောက်ွယ်မှာတကယ်ဖြစ်နေတာဒီရုပ်နဲ့နာဒီနှစ်ခုဘလို့လှုပ်လို့တလဲအကြောင်းအကျိုးဒါဆက်သွယ်နေပဲ အဲ့ဒီနေနဲ့အလုပ်လုပ်ပါတယ်ဆိုတာကိုနံပါတ်1ကအကြာဘုဒ္ဓတဆရာသမားရှင်းပြတာကိုနားထောင်ပြီးတော့ဩဒါယုံနဲ့နာမည်ရှိတဲ့ဟေ့ဒါကြီးကယုံနဲ့နာမည်ငါတို့ငါတို့ကထင်တာတော့ယောက်ျားပုဂ္ဂိုလ်တ attva မိမယောက်ျားလည်းယောက်ျားတိုင်းမိမလည်းမိမတိုင်းပုဂ္ဂိုလ်ဆက်ပုဂ္ဂိုလ်တိုင်းမှာတ attva လည်းတ attva တိုင်းပဲနော်ဒီလိုမြင်ထားတာကမဟုတ်ဘူးတကယ်အတွင်းနဲ့အစစ်သူတို့အလုပ်လုပ်တဲ့နေရာမှာတကယ်တော့ယုံနဲ့နာတစ်ခုပဲရှိတာနော်ပရမတ်အစစ်မှာဘာပဲရှိလဲယုံနဲ့နာပဲရဲ့လို့သဘောအားဖြင့်နားလည်ပေါက်သွားရင်ဒါဟောဒီ ဟောဒီခန္ဓာကိုယ်ကြီးကအကျိုးခန္ဓာကိုယ်ကြီးဟုတ်တော့မလားနော်အကျိုးဟောကံစိတ်ဥဒုဟာရကအကြောင်းအဲ့ဒီအကြောင်း၄ပါးကြောင့်ဆောက်တည်လိုက်တာကဒီခန္ဓာကြီးအကျိုးဟောဒီအကျိုးခန္ဓာဟာယုတ်နဲ့နံပဲရှိတယ်လို့သိတဲ့အခါကျတော့ငကိုယ်တော့ကထင်ထားတဲ့သက်ကာယဒိဋ္ဌိပျောက်မသွားဘူးလားအေးကြာသောအဖြစ်ဒိဋ္ဌိကို ဖြုတ်လိုက်လို့ကြာဖြုတ်လို့ခေါ်တယ်နော်ကြာဖြုတ်အေးအဲ့တော့အဲ့ဒီနေရာမှာ ဒါသုတအနေနဲ့เนาะအကြာဘူးသုတနဲ့မိမိမှာငကိုကထင်ထားတာတွေကိုဖြုတ်တယ်အဲကြားထားတဲ့ instruction တိုင်းကြားထားဘူးတာတွေကိုမိမိကဒီနေရာတွေရက်လို့စခန်းဆုံးပါမလားမဆုံးသေးဘူးမဆုံးသေးတဲ့ခါကျတော့တကက်လုပ်ငန်းခွင်တွေကိုဝင်ရအောင်မယ်เนาะ laptop ဝင်ရအောင်မယ် laptop ကိုဝင်ကကြမှာသူတတ်တဘာဝတွေမြင်မှာမဟုတ်လားဦးဇင်းတို့အနတ္တကိုကဏဖုံးတယ်အနတ္တကိုပြန်မြင်ခြင်းရင်ဘာလုပ်မလဲရှိတဲ့ဓာတုဓာတ်သဘောတွေကိုအကုန်လုံး elements တွေအကုန်လုံးခွဲလိုက် ဓာတ်သဘောတရားရောက်ပြန်ခွဲယူပါတဲ့စိတ်စိတ်ပေါ်မှာ analyze လုပ်လိုက်လို့ပြောတာအဲ့ဒါဆိုရင်သူဓာတ်သဘာဝတွေလည်းတွေ့ရောစောစောတုန်းကအစုရဲ့အဝိရဲ့ပုဂ္ဂိုလ်ရဲ့တတ္တဝါရဲ့သူရဲ့ငါယောက်ျားမိန်းမလို့မြင်တဲ့ကဏအစုကအဲ့ဒီမှာသူ့ရဲ့ဓာတ်သဘာဝ compact ဖြစ်နေတဲ့ဟာတွေကပျောက်ထွက်သွားတာအစစ်တွေပျောက်ထွက်သွားတာအစစ်တွေပျောက်ထွက်ပြီးတော့သူအစစ်ကလေးတိုင်းပြန်ပေါ်လာတဲ့အခါကျတော့ဟာဟာငါထင်တာတခြားနော်သူတကယ်ရှိတာတခြားဖြစ်မနေဘူးလားသူဓာတ်အတိုင်းပြန်သွားတာမာတဲ့သဘောဒီမာတဲ့နေရာရောက်သွားတယ်ပျော့တဲ့သဘောဒီပျော့တဲ့နေရာ နော်ပူတဲ့သဘောဒီပူတဲ့နေရာအေးတဲ့သဘောအေးတဲ့နေရာဆွဲတဲ့သဘောကဆွဲတဲ့ဟာနော်တွန်းတဲ့သဘောတွန်းတဲ့နေရာသူ့နေရာနဲ့သူ့ဟာနဲ့သူကန္တာတွေခွဲပြီးတော့ရောက်သွားတဲ့ခါကျတော့လူလိုလည်းခေါ်လို့မရဘူးမိန်းမလိုလည်းခေါ်လို့မရယောက်ျားလိုလည်းခေါ်လို့မရဘုန်းကြီးလည်းမရှိဘူးတီလာရှင်လည်းမရှိတော့ဘူးကျောင်းဆိုတာလည်းမရှိဘူးအစာအုပ်ဆိုတာလည်းမရှိဘူးဒါတွေပြဉ္ညာတွေဖြစ်ကုန်ရောနော်ဒါတော့ဒီအနတ္တကိုခဏဖုံးနာကနေခဏကွဲအောင်ဓာတ်ခွဲရတယ်တဲ့ခဏကွဲအောင်ဘာခွဲဓာတ်ခွဲရမှာအဲဓာတ်ခွဲတာဘာလို့မှလဲဆိုတော့ဝိပဿနာရှုခိုင်းတာ နော်ဘာလို့ထားလဲအေးစောစောလေးတုန်းကဦးဇင်းတို့ instruction ကိုအလုပ်ပေးကိုနားထောင်တုန်းကနားထောင်နေတာဒီဒါက class ထဲမှာမိမိတို့ကအဲ့ဒါကိုဘာခေါ်လဲဦးဇင်းတို့ lecture ယူတော့မသိရှိသေးတယ်ဘာလဲ lecture ယူအေး lecture ပြီးပြီ lecture က lecturer နဲ့ရှင်းပြီးပြီဆိုတဲ့အခါကျတော့ကျောင်းသားတွေနားလည်ပြီဆိုတဲ့အခါကျဘယ်ထပ်ဝင်ရလဲ lab ကိုထပ်သွားရတယ်လေ lab ထဲကမထက်ကြည့်ပြီးတော့မှဒါဟိုတုန်းကဆရာကနေဒီလိုဒီလိုလို့ပြောလိုက်တဲ့အခါမှာတကယ်ပစ္စည်းကိုနော် ဒီ microscope အောက်မှာထည့်ပြီးတော့မှကြည့်တဲ့အခါကျတော့ခါကျဟောသူ့ရဲ့ဓာတ်သဘာဝတွေမတွေ့ဘူးလားတွေ့ပြီဒီတိုင်းပဲဝိပဿနာရှုတယ်ဆိုတာဇခန်းတဲ့ကိုဝင်ဝင်ပြီးခါကျမှတခါတဲ့ပုဂ္ဂိုလ်တ attva သူငါလို့ဘက်လိုက်ခြင်း bias မရှိဘဲနဲ့เนาะကိုယ့်ရဲ့ကိုယ့်ရဲ့အတက်နဲ့ကတွေးခေါ်တတ်တဲ့ opinion မထည့်ဘဲနဲ့ရှိတာကိုရှိတဲ့အတိုင်းသိတာကိုသိတဲ့အတိုင်းပေါ်အောင်ရှုတာပေါ်အောင်ကြည့်ရတယ်เนาะဒါကြောင့်မလို့အရှိနဲ့အတိကပ်ရင်မဲ့ညာရောက်ပြီလို့ပြောတာဟုတ်ရဲ့လား ဒါတော့ဦးဇင်းတို့အရှိကိုအတိမကြိုက်သေးဘူးမကြိုက်သေးလို့လည်းခင်ဗျားတို့ကြုတ်တော့နေဖူးရစားဘူးစားဆုံးနေတာဟုတ်တော့မလားလို့အရှိကိုဦးဇင်းတို့ကဗျောင်းပြန်နေမြင်နေတော့မှအခုတည်းအရှိတိုင်းမြင်ရလားအေးအဲ့ဒီအရှိဟာအတိနဲ့ကတ်ရမယ်အဲ့ဒီအတိတွေလည်းအရှိကိုမြင်ရမယ်ဒီတစ်ခုစီဟောဘစ်တွေပြအရှိနဲ့အတိကြိုက်ပြီဟေးဆိုလို့ရှိရင်အဲ့ဒါသောတာပန်ရောက်ပြီပဲအ ਨੇ ဆုံးနော်ဘာဖြစ်ပြီလဲသောတာပန်ဖြစ်ပြီဒါတော့ဝိပဿနာရှိတယ်ဆိုတာဟာ ဘာကိုတွေ့အောင်ရှုတာလဲဆိုတော့အရှိကိုအရှိအတိုင်းသိအောင်လုပ်တာဘာကိုဘာလုပ်တာအဲအရှိကိုအရှိတိုင်းသိအောင်လုပ်တာခင်ဗျားတို့ဓာတ်ခွဲဖို့လိမ့်မယ်နည်းနည်းတော့ကြည်ဘူးမှာပဲဟုတ်လားအဲ့တော့လမ်းတစ်ခုဝင်ပြီးခေဆိုတာနဲ့တပြိုင်နက်ကိုထင်ထားတာတွေကကြိုတင်ပြီးတော့ကိုယ့်ရဲ့တွေးခေါ်ချက်တွေထည့်လို့ရရဲ့လားမရဘူးကိုတွေးတာလေးပဲဒီတိုင်းမမှတ်ထားရတယ်ဒါလေးကဒီတိုင်းတွေ့ဒီတိုင်းလေးမမှတ်လဲရတယ်ဘာမှကြိုကိုထင်တာတွေရှောက်ဖြည့်လို့မရဘူးနော်ဒီတိုင်းမမှတ်ထားရတယ် အဲ့တော့အဲ့ဒီလိုမှတ်တယ်လို့ပဲဒီတိုင်းလေးမှတ်လိုက်တဲ့အခါကျတော့ပူရာပြရင်ဘယ်လိုမှတ်မလဲပူတယ်ပဲမှတ်အေးတာပြတော့တောင်းတာပြတော့အေးအဲ့ဒါကိုပဲမှတ်ခိုင်းတာပဲเนาะဒါကိုပဲခင်ဗျားတို့ဘုန်းကြီးတွေကလည်းအာရှိတမတ်တက်မှတ်ခိုင်းနေတာပဲဒါကြီးပဲကြတော့ပြင်းတာပေါ့ဆိုတော့ဟောဗျာခုနပဲပြောပြီဘယ်တော့မှလည်းမပြီးနေဘူးဆိုတော့မပြီးဘူးရဟန္တာဖြစ်တာကိုမပြီးဘူးဘုန်းကြီးတွေကို complain မနေနဲ့ဟုတ်တယ်မလားလို့သူ့လုပ်ငန်းကြီးကကိုမှတ်ခိုင်းနေတာပဲဟုတ်တယ်မလား တင်ညာများမှပညာတင်ညာပွားမှပညာများမယ်ဟုတ်တော့မလားတင်ညာပွားအောင်လို့ပညာတင်ညာများအောင်လို့ပေါ့ဗျာနော်တင်ညာများမှပညာပွားမှာကိုဒါတော့အကုန်လိုက်မှတ်နေရတာမှတ်စရာတွေကစုံလာပြီဆိုရင်တော့ခင်ဗျားတို့ဗကြီးကားတစ်ချက်ဆွဲတယ်လို့ဘာခေါ်လဲကလေးဆိုတဲ့အလုံးလေးတွေရှိတယ်မဟုတ်လားဒါလေးတွေဟိုကစစ်တရားစစ်ဆက်လိုက်တော့ပုံပေါ်မလာဘူးလားပေါ်လာတယ်အဲဒီတိုင်းပဲဟိုဟာလေးဟိုတုံးဒီတုံးနဲ့အကုန်လုံးလိုက်ကလေးဒီဟာလေးတို့လိုက်ပြီးတော့ဆက်လိုက်တော့ image တစ်ခုပေါ်သလိုပဲ ဟောဒီခန္ဓာကြီးနော်သူပဲငါပဲယောက်ျားပဲမိန်းမပဲဆိုတော့ဟောဒီအယုတ်ကြီးဟာနော် အစိတ်စိတ်အမွားမွားခွဲလိုက်တဲ့အခါကျတော့ဒီဓာတ်ဒါလေးတွေပဲရတယ်ဒီဓာတ်သဘောတွေပဲရှိတယ်ဒါတွေပဲတွေ့တယ်အော်ဒါတွေဆက်လိုက်တော့ခါကျမှပုံသဏ္ဍာန်ကြီးပေါ်သွားတာကိုပြဉ္ညတ်ပုံကြီးအဲ့ဒါကျမှယောက်ျားမိန်းမလို့ထပ်ပြောတာကိုလို့ပြဉ္ညတ်နယ်ပယ်နဲ့ပရမတ်သဘောဟုတ်တယ်မဟုတ်လားဒါကြောင့်မလို့ပြဉ္ညတ်ကို ခွာပရမတ်သာမှန်စွာ ရှုရမည်လို့ နော်တရမရန်တိဆရာတော်ဘုရားကြီးပြောတာဝိပဿနာရှုတော့ဘာရှုမလဲပရမတ်ကိုမြင်အောင်ရှုရတယ်ပထမပိုင်းတော့ပညာရှိမှာပေါ့သို့တော့ပညာနဲ့တွဲပြီးတော့မှတွဲသွားတွဲပြီးလို့ရှိရင်အဲ့ဒီပညာကိုလိုတဲ့အဆင့်လောက်ထိအဲယူသွားရတယ်အေးမလိုတော့ဘူးဆိုတဲ့ခါကျတော့ခွာပစ်ခဲ့ဝိဇ္ဇနောမှာ space ကိုတက်တဲ့လွန်ပြန်ရင်ကြီးတွေတွေ့တယ်မလားလို့အပေါ်ကိုတခါတည်းဒီဆွဲအားလွတ်တဲ့နေရာရောက်အောင်တခါတည်းဟာတခါတခုပြီးတခုဆွဲတင်ရတာလေ တင်တဲ့ခါကျတော့သူ့ရဲ့ဟိုနေရာမရောက်မချင်းတကူပြီးတကူတင်တဲ့ခါကျတော့အဲ့ကုန်ပြီဆိုအောက်ဖြုတ်ချပြခဲ့တာပဲအဲ့ဒီလိုပဲနော်မိမိတို့လိုအပ်သလောက်တော့ပညာကလည်းသုံးတော့သုံးရသေးတယ်တခါတည်းပရမတ်ကိုဘယ်သူမှမရှုနိုင်ဘူးစိတ်သာချအခုမှ instruction တောင်နားမလဲသေးတဲ့ပုံကိုကိုမင်းဖြစ်ဖြစ်ကိုမြင်အောင်ရှုဖြစ်ဖြစ်ကိုမြင်အောင်ရှုလို့ဘယ်လိုလုပ်ရှုမလဲဒီတန်ဟာဖြစ်ဖြစ်ဟုတ်လားမဟုတ်ဘူးရဲရဲတာပြောခင်ဗျားတို့မကြောက်နဲ့အတန်ဒီတတ္တပညာဘာလဲအေး ပရမတ်မှာစာရေးလို့လည်းမရဘူးပြောလို့လည်းမရဘူးသဘောတက်တက်ပဲရှိတယ်ဒါတော့သဘောတက်တက်ကိုနားလည်အောင် lecture ပေးတဲ့အခါကျတော့နာမည်တက်ရတယ်ဟုတ်တယ်မဟုတ်လားနာမည်တက်ပြရတယ်သူတို့က individual name ရှိရတယ် name ရှိရတဲ့အခါကျတော့ဦးဇင်းတို့ကဟေးရုပ်ဟေးလို့ထားပါဝေဒနာပဲဆိုကြပါစို့ဝေဒနာကိုဝေဒနာဝေဒနာလို့ရှုဆိုလို့ရှိရင်ဝေဒနာလို့ဗဇက်ကပြောကြရတယ်လို့ပရမတ်ဟုတ်သေးလားစကလုံးပညာကြီးပူတယ်ပူတယ်လို့ဗဇက်ကအော်ရင်ကောပူတဲ့ဒေဇောတာဟုတ်ရဲ့လား မဟုတ်ဘူးပူတဲ့တေဇောမှာစာရေးလို့မရဘူးပါဇက်ပြောလို့လည်းမရဘူးတဘာဝတက်တက်ပဲရှိတယ်ဟုတ်တယ်မဟုတ်လားအဲပူတာကိုပူတဲ့ဟိုလက်ကလေးနဲ့ဟိုလိုလိုလိုပြီးထိလိုက်အာတခါတည်းလက်ကနေတဆင်ပူလိုက်တာကိုတခါတည်းဖြင်းဖြင်းတောက်စူးပြီးတော့ပူလာတယ်အဲ့ဒါပရမတ်အဲ့ဒါပရမတ်ပဲကဲကဲဘလို့ရေးမလဲပူတယ်လို့ရေးလိုက်တခါလက်ကပူလာမပူဘူးလေဒါကြောင့်မလို့ဗဇက်ကပြောတာဟာက ဝိဇ္ဇနုကဒါကဇကလုံးသုံးတာတကယ်ပရမတ်ကိုရောက်တဲ့ခါမှာစာရေးလို့မရဘူးပါဇက်ပြောလို့မရဘူးဒါတော့ပါဇက်ပြောသမျှတွေအတန်ထွက်သမျှတွေဒီပြင်းညက်အဲ့ဒါပြင်းညက်ဒါကြောင့်မလို့တကယ်ခါမှာလက်တွေ့သိအောင်လို့ဟောတောင့်နေတာကြီးကိုတောင့်နေတယ်လို့အသိနဲ့ဒီအရှိနဲ့ကဲရတာဟုတ်တယ်မဟုတ်လားအသိကိုအဲအရှိကို အသိကိုရောက်ပို့ပေးအရှိနေရာကိုပို့ရောက်ပို့ပေးရတယ်ဒါကြောင့်မလို့တတိကလေးကနော်ညှို့ညွတ်ပြီးတော့အဲ့ပေါ်တင်ပေးရတာအဲ့ပေါ်တင်ပေးရတာဖြစ်နေတဲ့အာယုံကို နော်တတိရဲ့လက္ခဏာထဲမှာကအာယုံဆိုတာတတိကဘလို့သွားတယ်လဲဆိုရင်ဒီရေထဲကိုပြစ်ချလိုက်တဲ့အခါမှာဂဲလေးလုံးဂဲလုံးလေးကရေထဲပြစ်ရင်ဂဲလုံးလေးရေထဲကိုကျပြီးတော့နက်သွားသလိုနော်သူ့ရဲ့ပြောင်းပြန်ဆန့်ကျင်ဘက်ကတော့ဘူးတောင်းကိုပြစ်ချလိုက်တဲ့အခါကျတော့ဘူးတောင်းလို့ပေါ်လို့မပေါ်ဘူးတဲ့ပြောချင်တာကဂဲလုံးလေးလို့နက်သွားတယ်လို့ပြောချင်တာစာပေမှာလည်းတစ်ခါတလေကျရင်တော်တော်ခက်တာပြောင်းပြန်ပြောတယ်သူကနော်တတိကဘူးတောင်းလို့ရေပေါ်မှာပေါ်တယ်လို့မျိုးပေါ်လို့ပေါ်တဲ့သဘောမရှိဘူးဆိုတာအာယုံပေါ်မှာသူက ပြန်ပြီးတော့ဝဲနေတဲ့သဘောမရှိဘူးပြောတာအထက်ကိုနှက်သွားတာဒါတော့အဲ့ဒီတတိလေးအဲ့လိုနှက်သွားမှအာယုန်နဲ့မှဘာတွေလဲဆိုတာကိုတတိကလေးကနေပြီးတော့မှနော်တခါတည်း तू ကဒါကိုတတိတည်းသိနေတာသိတယ်ဆိုတာတတိကပညာနဲ့တွဲသိရတာလေသူကြီးပဲပဲသိမလဲနော်အဲ့တော့ဖြစ်လာတာလေးကိုလည်းပဲပူတယ်ဟဲ့လို့အတိကလေးကဘာတွေ့လဲဆိုတော့ဒါလေးကိုမှတ်လိုက်တာကသင်ညာဒါကြောင့်မလို့တင်ညာကလေးကပူတာကိုပူတယ်မှတ်မာတာကိုမာတယ်မှတ်တောင်းတာကိုတောင်းတယ်မှတ်မှတ်မှတ်မှတ်ဆိုတာက အဲ့ဒီကလေးခုနဆက်ကလေးတွေကိုလိုက်ဆက်တဲ့အခါမှာဒီခါလေးတွေ့ရင်လိုက်တိတ်ထားအောင်ဟွာလေးတွေ့ရင်လည်းတိတ်ထားအောင်အကုန်လုံးစုံပြီဆိုတဲ့အခါကျတော့ဘာဖြစ်လာလဲအေးအယုတ်တစ်ခုရသလိုပဲဟိုဟာလေးမှတ်မှတ်ရင်းကနေမှတ်တာလေးတွေတိပါများလာတဲ့ခါကျတော့ဟောဒါပြောတာကိုလို့နောက်ဆုံးကျတော့အဖြစ်ထွက်သွားတာဒါကြောင့်မလို့မိမိတွေ့သမျှတွေကိုမှတ်ထားရတာဒါကြောင့်မှတ်မှတ်မှတ်လို့ပြောရတာနော်ကောင်းပြီအဲ့တော့ဒီဝိပဿနာမှာမရှိခင်တုန်းကစောစောကအဲ့လို စခန်းနဲ့ကိုတက်ရိုက်လက်ထဲကိုဝင်တယ်လို့မျိုးဝိပဿနာမဝင်ခင်မှာစောစောပိုင်းကရုပ်တဏ္ဍတွေကိုခန္ဓာတွေအာယတနာတွေဓာတ်တွေသစ္စာတွေဥပ္ပယတာတတ်နေရင်ပိရိကသုံးပုံပဲရရပေါ့နော်နော်ဒါယုံနေနံပဲရှိတယ်အဲ့ဒီယုံနံကလည်းဖြစ်ဖြစ်ပဲရှိတယ်သုံးဖို့အနိစ္စဒုက္ခအနတ္တအနတ္တပဲရှိတယ်ရဲ့လို့ဝိပဿနာရှုမဲ့ပုဂ္ဂိုလ်ဒီမရှုသေးခင်အကြံဖြင့်အခြေခံ basic knowledge အနေနဲ့ရအောင်လို့နော်လေ့လာတာသင်ကြားတာနားထောင်တာကို အာဂမသုဒ္ဓဘာသုဒ္ဓလဲ အကုန်လုံးခြုံပြောလိုက်ကြစို့တကယ်လက်တွေ့နေပဲကိုမရောက်မချင်းနားနေပဲထောင်ထောင်မျက်လုံးတွေပဲကြည့်ကြည့်နော်စာလိုပဲဖတ်ဖတ်ကြိုက်တယ်လို့မှတ်နော်ဒါဟာမိမိရဲ့လက်တွေ့ကိုမဝင်သေးခင်အသည့်အဖြစ်နဲ့လေးလာစီးဘူးနေသည်မြအသည့်တွေအကုန်လုံးကိုပါလဲအာဂမတုဒ္ဒဒါလိုပဲမှတ်ထားပါဦးနော်အဲ့ဒီအာဂမတုဒ္ဒကနေညွန်ကြားချက်တိုင်းနော် class တက်မှာ lecturer ပေးတယ်လို့မျိုးအဲ့ဒီစာတွေကိုအကုန်လုံးမှတ်မိပြီဆိုတဲ့အခါကျတော့သူ့ရဲ့ညွန်ကြားချက် direction အတိုင်းပဲနော် သူ့ရဲ့ map အတိုင်းပဲမိမိကလမ်းသွားရမယ်ဆိုကြပါစို့အဲ့ဒီခါကျတော့ laptop ကိုသွားရမယ်ထိုကြားမှုသည့်အတိုင်းတကယ်အထုသောအခါယုံနာနှစ်ပါးမြသာရှိသူကို၎င်းရှုတည်သော အခါတိတာကနံတိမှုဤတရားကယုတ်ဤနှစ်ပါးမြသာရှိသည်ဟု၎င်းဤသို့တည်သွား၏ဒါတော့ကောင်းပြီအော်စောစောလေးတုန်းကအကျိုးဖြစ်တဲ့ဟောဒီယုံနာနှစ်ပါးခန္ဓာကြီးကိုလည်းသိပြီဟောဒီခန္ဓာကိုစောစောလေးတုန်းကပြောတဲ့အတိုင်းပဲဒါကနော် ဒီထာဝရဘုရားပြမတရားတွေဖန်တင်းလို့မဟုတ်ဘူးเนาะဒီခန္ဓာကိုယ်ကြီးကိုထားကြပါလောလောပြောရင်တော့ဒီကံကတိဆောက်မယ်ကံစိတ်ဥဒ္ဒဝါဒအကြောင်းလေးပါတိဆောက်ပေးမယ်ဆိုတဲ့အခါကျတော့ဖန်ဆင်းရှင်ဆိုတာတွေလည်းပဲပျောက်မသွားဘူးလားအေးဖန်ဆင်းရှင်ဆိုတဲ့သဘောတရားတွေလည်းပျောက်သွားတယ်เนาะအေးအကြောင်းကျိုးတော့ဟုတ်တော့ဟုတ်တယ်ဒါပေမဲ့အကြောင်းကလည်းပဲအကြောင်းမှားကြီးကိုလည်းပဲเนาะတချို့ကထင်တာသေးတယ်လေဟာဘာမှမဟုတ်ဘူးအဖေအမေရှိရင်လူဆိုတာမွေးချင်တယ်မွေးတာပဲ နော်ဘာမှကံမလို့ဘူးဆိုပြီးတော့မှလက်ရှိဘဝလေးတက်တဲ့အကြောင်းကိုပယ်ထည့်ပြီးတော့မှအမေနဲ့အဖေကပဲလူတစ်ယောက်လုံးပြည့်စုံဖန်တီးပေးတယ်လို့တချို့ကရှေ့အကြောင်းကိုပယ်တာလည်းမရှိဘူးလားရှိတယ်လေတချို့အကြောင်းတော့ရှိတယ်ဒါပေမဲ့အကြောင်းကဘာလဲဖရာသခင်လှုပ်ပေးလိုက်လို့မွေးတာဆိုရင်လည်းသွားပြန်ရော့နော်ဝိသမဟိတုဒိဋ္ဌိဖြစ်မသွားဘူးလားအကြောင်းမရှိဘဲနဲ့ဖြစ်ပေါ်လာတဲ့ဆိုရင်အဲ့ဒီတုကဒိဋ္ဌိ costless လို့ခေါ်တယ်နော်ဟိုကတော့အကြောင်းတော့လက်ခံတယ်ဒါပေမဲ့အဲ့ဒီအကြောင်းကအမှားဆိုလို့ရှိရင်သူက wrong cause ဖြစ်နေပြန်ရော့အဲ့တော့အဲ့ဒီနှစ်ခုလုံးကိုသူကရှင်းသွားတယ်အကြောင်း ဒီတစ်ခုဖြစ်ပေါ်ဖို့အတွက်ကံစေဥဒ္ဒရာအကြောင်း၄ပါးကြောင့်တိဆောက်ထားတဲ့ဟိုဒီယုံ nant ဒီယုံ nant နေရဇက်တိုက်သွားအောင်အကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဒီလိုသွားနေတာဒီထက်မှဝင်ပြီးတော့လှုပ်တဲ့ဖန်ဆင်းရှင်ဆိုတာမျိုးရှိရလားမရှိဘူးလို့အကြောင်းအပေါ်မှာအမြင်ရှင်းတဲ့အခါကျတော့ဒိဋ္ဌိအဲဝိသိကိစ္စသေးတယ်တဲ့တန်တရားတွေမသေးသွားဘူးလားအကြောင်းအဆက်အကြောင်းမှန်ကိုသိသွားပြီเนาะဒါကြောင့်အကြောင်းပေါ်မှာအမြင်ရှင်းရင်ဝိသိကိစ္စတန်တရားသေးတယ်တဲ့ အစောစောတုန်းကအကျိုးပေါ်မှာအမြင်ရှင်းလို့ရှိရင်ဒိဋ္ဌိသေးတယ်တက်ကာဒိဋ္ဌိသေးတယ်ဟောဒါတော့ပြောရမယ်ဆိုလို့ရှိရင်တော့ဒိဋ္ဌိနဲ့ဝိသိကိစ္စနှစ်ပါးအဲ့ဒီမှာသေးပြီဝိပဿနာလည်းအဖုံးအပိတ်အကာအကွယ်အတားဆီးလုပ်ပေးနေတဲ့160ဖြစ်တဲ့ဒိဋ္ဌိနဲ့ဝိသိကိစ္စနှစ်ပါးလုံးဒီနေရာမှာသေးပြီဆိုတဲ့ခါကျတော့โอเคเนาะကြားသောအားဖြင့်သုတနေအားဖြင့်ဒိဋ္ဌိနဲ့ဝိသိကိစ္စနှစ်ပါးကိုပယ်လိုက်တာဖြစ်တဲ့အတွက်အကြားနဲ့အကြားဘုသူတနဲ့ပယ်တာဖြစ်လို့ ကြာကြာပုတုဒ္ဒနဲ့ဖြုတ်ထားပြီလို့ကြာဖြုတ်ဟုတ်တော့မဟုတ်လားအဲ့ဒီကနေပြီးတော့ကြားတဲ့အတိုင်းလက်တွေ့တကယ်အထုတ်တော့တကယ်တိတတ်တဲ့နန္တရားအရှုခံကယုတ်တရားဟောဒီနန္တရားကလည်းယုတ်ပုံမှာပဲမူတည်ရတယ်ဆိုတော့ဒီယုတ်နဲ့နံအကြောင်းနဲ့အကျိုးကိုအဲ့လိုမြင်သွားတာဟာဟုတ်တယ်တို့သင်ခဲ့တဲ့အတိုင်းပြောတဲ့အတိုင်းဟုတ်တယ်လို့တကယ်သိသွားပြီအဲ့ဒါကြတော့တကယ်ပစ္စက knowledge နဲ့သိတာမှန်စသိတာလည်းမဟုတ်ဘူးเนาะ ဟောတော့ကအကြနဲ့သိတာလည်းမဟုတ်တော့ဘူး direct knowledge လို့ခေါ်မယ်ဒါဟုတ်တော့မဟုတ်လား basic က knowledge basic ကဉာဏ်တက်ရိုက်သိတဲ့ဉာဏ်ပူတာကိုပူတဲ့အတိုင်းအေးတာကိုအေးတဲ့အတိုင်းပြေးတာကိုပြေးတဲ့အတိုင်းဟုတ်တော့မဟုတ်လားသိတဲ့ဉာဏ်အဲ့ဒါကြတော့ direct knowledge ပဲအဲ့ဒါဝိပဿနာဉာဏ်ပဲဝိပဿနာဆိုတာကဝိဆိုတာကနော်အနေဆဒုက္ခအနတ္တဆိုတဲ့အမျိုးမျိုးဒါက various လို့ခေါ်တယ်ပတ္တပတ္တနာမြင်တာနော်မြင်တဲ့အခါမှာဘယ်လိုမြင်အောင်ရှုသလဲ ဟောဒီယုတ်တွေမှာအနိစ္စဟူ၍၎င်းဒုက္ခဟူ၍၎င်းအနတ္တဟူ၍၎င်းဒိုတိမဟုတ်ဖြစ်တယ်ဟူ၍၎င်းပြစ်တယ်ဟူ၍၎င်းအဲ့ဒီသဘောတွေကိုမြင်တာကဝိပတ္တကမြင်တာဆိုတော့အချင်းရာအဖြစ်ကြည့်မယ်ဆိုရင် ဖြစ်ဖြစ်တော်၎င်းအနိစ္စဒုက္ခအနတ္တတော်၎င်းပတ္တကမြင်တာဖြစ်ဖြစ်ကိုမြင်ခြင်းအနိစ္စဒုက္ခအနတ္တကိုမြင်ခြင်းအဲ့ဒီတော့ကောင်းပြီအနိစ္စဒုက္ခအနတ္တသို့မဟုတ်ယုတ်နဲ့နံကိုဖြစ်ဖြစ်ကိုမြင်ပြီးခဲ့ဆိုလို့ရှိရင်အဲ့ဒီမှာဝိပဿနာစပြီလို့ပဲပြောရတယ်နော် ဝိပဿနာစပြီးစတဲ့အခါကျတော့စောစောတုန်းကသိတဲ့ဟာတွေကတကယ်မှန်တာဖြစ်တဲ့အတွက်တကယ်ဉာဏ်တကယ်အမြင်နဲ့သိသွားတဲ့ဉာဏ်ကမှတကယ်မမြဲတာကိုသိရင်တကယ်အနိစ္စဉာဏ်တကယ်ဖြစ်ဖြစ်တွေကနော်အာနှိမ့်စစ်နေတဲ့သဘောပေါ့နော်ဒါ oppressed ဖြစ်နေတဲ့သဘောတွေဒါဖြစ်ဖြစ်ချင်းသိတာနှိမ့်စစ်တဲ့သဘောနော်ခရဝရဖြစ်တဲ့ဖြစ်ချင်းဖြစ်ချင်းသိဒါနှိမ့်စစ်တဲ့သဘောရှိလို့ဒုက္ခဟေးဆိုတာသိလိုက်တော့ဩဒီသဘောတွေနေဒီလိုဖြစ်နေတာပါလားဆိုတော့ဒုက္ခမကောင်းတဲ့သဘောကိုသိတာဒုက္ခဉာဏ် ကိုယ်သဘောမပါသူသဘောအတိုင်းဖြစ်နေတာကိုယ်သဘောနဲ့ဘလို့မှဝင်လို့စီမံလို့ဩစာပေးလို့မရပဲသူသဘောကြီးတက်တက်ဖြစ်နေတာကိုကိုကကြည်ယုံလေးကြည်ပြီးတော့နေရတာအနတ္တကိုယ်သဘောနဲ့ဝင်ပြီးတော့ဝင်ဆွတ်လို့ရရလားအဲ့ဒါအနတ္တနုပတနာဉာဏ်ပဲအနတ္တဉာဏ်ပဲအဲ့ဒါလိုမျိုးဟိုနားလေးမှာတကွတွေ့လိုက်ဒီနားလေးမှာတကွတွေ့လိုက်ဟာဒီနားလေးမှာတစ်ခါဒီချိန်လေးမှာတစ်ခါတွေ့လိုက်ဆိုတော့အဲ့ဒီလိုနဲ့တွေ့ရင်တွေ့ရင်ကနေဟောလက္ခဏာသုံးပါစုံမသွားဘူးလား စုံသွားပြီအဲ့ဒါကြတော့ကိုယ်တိုင်တွေးပြီးကိုယ်တိုင်သိပြီးလို့ကိုယ်တိုင်သိပြီးမှပြုတ်သွားတဲ့ဒိဋ္ဌိဖြစ်လို့အဲ့ဒါကြတော့သိပြုတ်ဘာပြုတ်လဲသိပြီးမှပြုတ်တာဟာဟုတ်တယ်ဟေ့လို့ကိုယ်တကယ်လက်ခံသွားပြီဟုတ်တော့မဟုတ်လားဟာမယုံမရှိနဲ့တကယ်ဟုတ်တယ်ဟာမင်းတို့တကယ်မှန်တယ်ဆိုတာကိုကိုယ်တိုင်အတိနဲ့ပြောတဲ့ခါကျပုံမရဲဘူးလားရဲတယ်ကိုယ်အတိရတကယ်ရဲတယ်ကြည်စမ်းဝိပဿနာလေးကိုရှုလိုက်တယ်ဆိုတာတောင်းမှဒါပြစ်နိုင်သေးတဲ့အဆင့်တော့ဒါပေမဲ့ကိုတွေ့လိုက်တဲ့အခါမှာအာရပါရကလေးတွေ့လိုက်ပြီဆိုလို့ရှိရင် သူတစ်ပါးကိုပြောရတာမှာဘလောက်များ confidence ရှိလဲနော်ရဲရဲကြီးပြောရဲလာတယ်ဒါကိုအေဟိပတိကလို့ပြောတာဘာပြောတာလဲအေးမင်းတို့ထင်တဲ့ဟာကိုလာရှုကြည့်ဟောဒီမှာကြည့်လို့ပြောတာတိုက်ရိုက်ကြည့်လို့ပြောတာတကယ်သိပြီးတော့တကယ်လက်ခံသွားတော့ဓမ္မရဲ့ဂုဏ်ကိုအဲ့မှာနားလေသွားအာဟုတ်တာပဲတကယ်ကြည့်ဆိုတဲ့ကတကယ်ကြည့်တော့တကယ်မှန်တယ်ကိုယ်တိုင်သိပြီးလက်ခံသွားတဲ့ဉာဏ်အဲ့ဒီဉာဏ်ကမှအဖို့တန်တာနော်ဒါလေးကိုတောင်ကိုကပြောလို့နော်ဝိပဿနာဉာဏ်ဆိုတာပြည့်နိုင်သေးတာပဲအရိယာဉာဏ်မဖြစ်မချင်းပြတ်တာပဲ तू ကနော် ဒါပေမဲ့အဲ့ဒီသိရတာလေးကိုကိုမတူကတော်တော်လေးစောစောမြဲမြဲလေးကွာနော်ဖြစ်နေတာဒါတော့ကောင်းပြီအဲ့ဒီလိုလေးအတိကလေးတီငကိုတော့ကရှိခဲ့တဲ့တန်တရားကိုဖျောက်လို့နော်ဒါကိုတီးပြီးမှဖြုတ်ပြက်လဲလို့တီးပြုတ်လို့ခေါ်ပါတယ်ဘာပြုတ်လို့ခေါ်လဲတီးပြုတ်လို့ခေါ်တယ်နောက်ထပ်တီးစရာတွေလည်းရှိတယ်လေ၎င်းအပြင်နဲ့ကွေးသောဆန်သောအခါများ၌ကွေးခြင်းစိတ်ကြောင့်ကွေး၏ ဆန်ကျင်စိတ်ကြောင့်ဆန်းဤဒါကတော့ရှေ့ဘက်မှာပေါ့နော်စိတ်တရားနေပြီးတော့စိတ်တွေပါလှုပ်ချင်တဲ့စိတ်ကလေးတွေကမိအောင်ဖမ်းတော့ကိုယ်ချင်စိတ်ကြောင့်ကိုယ်တဲ့ဆန်းကျင်တဲ့စိတ်ကြောင့်ဆန်းတယ်အေးနောက်ပိုင်းကြာလာတဲ့ခါကျတော့လည်းပဲဆန်းတဲ့အတွက်ကြောင့်ဆန်းတယ်လို့မှတ်မယ်ဆန်းတာအကြောင်းဆန်းတယ်လို့မှတ်တာအကျိုးဟုတ်တယ်မဟုတ်လားဒီလိုလဲရှိသေးတယ်ဟောတော့ကတော့ကိုယ်ချင်တဲ့စိတ်ကအကြောင်းကိုယ်တာကအကျိုးနော်အေးနောက်ပိုင်းကျတော့ကိုယ်တဲ့ကိုယ်ပြီးမှလိုက်မှတ်တယ်မဟုတ်လားဒါတော့ကိုယ်တာကရှေ့ကမှတ်တာကနောက်ကဆိုတော့ကိုယ်တာကအကြောင်းမှတ်တာကအကျိုးဒီလိုလဲရှိတယ်နော်ဒါပါတော့ဘယ်လိုပဲမှတ်မှတ် နော် ဂွေသောဆန်သောအခါများ၌ဂွေခြင်းစိတ်ကြောင့်ဂွေတဲ့ဆန်ခြင်းစိတ်ကြောင့်ဆန်တဲ့ဂွေအောင်ဆန်အောင်ပြုလုပ်ပေးတဲ့အတ္တကောင်မရှိအကြောင်းအကျိုးမျှတာရှိတယ်လို့အကြောင်းအကျိုးတည်တည်ချာချာ꿰ပြီးနော်ပြီးတော့မရှုမိလင်းလဲဆွဲလန်းကောင်းပြီစောစောလေးရလာတယ်လေမရှုမိရင်ဆွဲလန်းဆိုတာမရှုမိတာဘာလဲမြင်တာကြားတာနန္တာစားတာထိတာသိတာအဲ့ဒါတွေအကုန်လုံးကဘာတွေလဲဆိုတော့ဥပါဒณะခန္ဓာ၅ပါးဘာတွေလဲ အေးမြင်ကြကြားကြနာကြစားကြထိကြသိကြမှာဒီအတိကလေးဖြစ်တာရဲ့နောက်ကွယ်နေတာညံမပါဘူးဝိပဿနာမလိုက်နိုင်ဘူးဆိုလို့ရချစ်ချင်းကြိုက်ဆရာရှင်ကြိုက်မကြိုက်ဆရာရှင်ဒေါသချစ်ချင်းမပြစ်ဘူးလားဖြစ်တာပဲချစ်ချင်းကတ်တော့တာပဲတခါတည်းသူ့သွားယူလမ်းစဉ်ကြီးကိုဒီသူ့ရဲ့သွားယူသွားစဉ်လမ်းထဲကမှအတင်းထိုးဖြဲပြီးတော့မှဝိပဿနာကဒီလိုကြည့်ရတာဆိုတော့ဝိပဿနာဉာဏ်ကမနဲ့ထဲ့ယူရတာတိုက်ရိုက် automatic ပါလာတာဘာလို့လဲဆိုတော့ဒိဋ္ဌိတို့ဝိသေကစအကုန်ဒေါသလောဘတွေဒေါသတွေကပါလာအဲ့ဒါကြောင့်မလို့ နောက်ကနေအဲ့ဒီလောဘဒေါသတွေမပါအောင်လို့နောက်ကနေဝိပဿနာမှတ်ရတာဒါကြောင့်အဲ့ဒီလိုမမှတ်မိရင်မရှိမရှိမိရင်ဘာလိုက်မလဲဇွဲလန်းမယ်ဇွဲလန်းတော့ရအောင်အားထုတ်တော့မယ်လိုချင်ပြီလေလိုချင်တဲ့ခါကျတော့ဒါလေးကိုမရအောင်အားမထုတ်ဘူးလားအားထုတ်တယ်လေအားထုတ်မှုဒါကာမဝတ္တဖြစ်ပြီပေါ့နော်အားထုတ်တော့ဘာဖြစ်တယ်လဲကုသိုလ်အာကုသိုလ်ကံဖြစ်တယ်အားထုတ်တဲ့အခါကျတော့ဘဝတစ်ခုကိုရခြင်းလို့ကုသိုလ်လုပ်တိုင်းလည်းပဲနော်ကုသိုလ်က ကုသိုလ်ကိုကောင်းတယ်လို့ပြောလို့မရဘူးဘဝတန်တရားရှိအောင်ခန္ဓာရှိအောင်လုပ်တဲ့ကုသိုလ်မျိုးကြတော့ဒါသိကောင်းတယ်လို့တော့ပြောလို့မရဘူးဟုတ်တော့မလားနော်ကောင်းအောင်အဲတန်ခန္ဓာပြတ်အောင်ပြောက်အောင်ဆုံးအောင်ရှုအဲလုပ်နိုင်တဲ့ကုသိုလ်မျိုးမှကောင်းတယ်လို့ပြောရမှာဟုတ်တယ်မလားဒါကြောင့်မလို့ဒီနေရာမျိုးမှာဘဝတစ်ခုရခြင်းလို့ဘဝမှာစီစဉ်လေးခံစားခြင်းလို့လုပ်တဲ့ကုသိုလ်မျိုးဆိုရင်တော့အဲဒါကတော့မသာစုတဲ့ကုသိုလ်မျိုးပဲဖြစ်မှာပေါ့လားခန္ဓာတော့ရမလဲဒါပေမဲ့ဖြစ်ပြီးတော့မတရားဘူးလား သေးတယ်လေဒါတော့နောက်ဒီဒီမသားမကောင်းဘူးဗျာလှလှပပမသားပေးစမ်းဆိုရင်နတ်ပြည်ရောက်မသွားဘူးလားနတ်ပြည်ကြတယ်ရောက်တယ်လေမသားချစရာလည်းမလိုရွှေ့ဆိုကြောသူတောင်မလိုတော့ပြီးသွားပြီခါတယ်ဟုတ်လားအေးအဲ့လိုမျိုးမရှိတယ်လေဒါကြောင့်မသားပြောင်းတောင်းတာနဲ့တူတယ်လို့ဖြစ်မှာပေါ့ဒါကြောင့်ကုသိုလ်အကုသိုလ်အကုသိုလ်ဆိုရင်တော့မကောင်းတဲ့ပုံရောက်မှသိကြတယ်ကုသိုလ်ဆိုရင်တော့ကောင်းတဲ့ပုံရောက်မှသို့တော်လည်းမလွတ်သေးရင်တော့အသေးမအေးဘူးလေဒါကြောင့်ကုသိုလ်အကုသိုလ်ကံမြဖြစ်မဲ့ထိုကံကြောင့်ဘဝတည်ရလာမယ်စသည်ဖြင့်တဲ့ပဋိစ္စသမုပ္ပါယအကြောင်းနဲ့အကျိုးနော် ကိလေသာဝိကြောင့်ကာမဝိဖြစ်မယ်ကာမဝိကြောင့်ဝိပါကဝိဒုက္ခသစ္စာကြီးဖြစ်မယ်ဟာအဲ့ဒီဝိပါကဝိကြောင့်မှနောက်ထပ်တခါကံနေပြုလို့ကံနေပြုလို့ပြန်တဲ့တခါနောက်ထပ်ကာမဝိတွေလဲပြီးတော့နော်ဘဝဇာတိတွေမဖြစ်ဘူးလားဖြစ်ပါတယ်ဗျာဒီဘက်ကသုတိဆိုတဲ့ဒုက္ခသစ္စာအဆုံးကနေပြီးတော့မှဟောဘက်ကပဋိတန်နေဆိုတဲ့ပဋိတန်နေစစ်ဒုက္ခသစ္စာဆိုတော့ဒုက္ခသစ္စာချင်း권ဆက်မနေဘူးလားဒါတော့မှကျုပ်တို့ကပြောသေးတယ်မသာကောင်းမသာလေးအသေးကောင်းအောင်လို့ဆိုပြီးတော့ဘယ်မသာမြတ်ကောင်းလဲ အဲဒါမှပြောသေးတယ်ခင်ဗျာသေကောင်းလောက်ကြအောင်လေဆိုပြီးတော့ပြောဘူးလားလို့အဲအသေးကောင်းလောက်အောင်ဆိုကုသလေးပဲလေးလောက်တယ်အသေးကောင်းအောင်လို့ဘာလားဒီကနေ့လေးနည်းနည်းလေးစိတ်ညင်အောင်လို့ဆိုတော့ဘယ်မသားမှအသေးမကောင်းဘူးနော်မလိုချင်ညနဲ့နော်မသားအသေးကောင်းကောင်းလောက်တဲ့ကုသကတော့မကောင်းဘူးအသေးဆုံးအောင်လောက်တဲ့ကုသမှာပဲကောင်းမှာဟုတ်တယ်မလားအသေးဆုံးမှာကောင်းမှာအသေးကောင်းလို့ရတာအသေးသားတော့ဘယ်မသားမှမကောင်းဘူးဟုတ်တယ်မလားအေး လောက်တဲ့အချိန်လေးတော့ဟောလုံးမယ်ပေါ့လို့သူတို့ဆိုလိုချင်တာကတော့တေကာနီးလေးကြာရင်ကုသွေးလေးအာယုံပြုတ်တည်တည်ငြိမ်ငြိမ်လေးနဲ့သေလို့ရအောင်ဆိုပြီးတဲ့အခါကျတော့တေကာနီးလေးတော့အမလေးနားလိုက်တာအော်လိုက်တာတခါတည်းတော်ပါပြီဒီလိုအမျိုးတော့မလိုချင်တော့ပါဘူးဆိုပြီးတော့မှပြောကြမလေးသားတရားပဲရတော့ဒီလိုလိုဟောဘက်ကျလဲစုတီလဲပြီးတော့ဒေါက်ကနပရိသန်နေနေရောဟောဘက်ကဘာနဲ့လင်းလဲစုတီပြီးတော့ပရိသန်တွေပရိသန်တွေရဲ့နောက်ကဘာဇောရှိလဲအဘိဓမ္မာဆရာတွေမေ့လိုက်တာတော်ပါတယ် ဘဝကိုလိုချင်တဲ့ဘဝနိဂန္တိကလောဘဇောတွေတန်းစီပြီးတော့ဖြစ်တာဘာဇောတွေဖြစ်တာလဲဘဝကိုတတ်မဲ့တက်တဲ့လောဘဇောနော်အေးဓာတ်ပြမှာတည်းတဲ့မြမမြမပြည်ကမြမကြီးလည်းသူ့ဘဝကိုသူတတ်မဲ့တဲ့လောဘဇောဖြစ်မယ်အေးဟိုးကမစင်မုံတဲ့ကလောက်ကလည်းဖြစ်တာပဲ ငါတော့မစင်မုံနဲ့ကြီးကွာနော်တယောက်ကတော့မှမြမပြီမှာဖြစ်တယ်တယောက်ကမစင်မုံနဲ့မှလောက်ဖြစ်တယ်ဆိုလို့ရှိရင်တန်ခချင်းနှစ်ယောက်ကွဲသွားတာတယောက်ကမစင်မုံနဲ့ရောက်တာဟဲ့ကောင်မဲကွာမစင်မုံနဲ့မှနေရတာမကောင်းပါဘူးကွာမဲကို့ဘာသာကိုတတ်တယ်အောင်ပါကြံကြည့်စရာမဲငါငါလာဆရာလုပ်နေသေးတယ်ငါဘွားနဲ့ငါကောင်းနေတာပဲနော်အပေါ်ကများများလာလေငါအတွက်ကစားစရာပေါ်လေးပဲအဲ့လိုမရှိဘူးလားရှိတယ်ဘလောက်ပဲဘဝညံ့သည်ဖြစ်စေမမုန်းဘူးဒါကြောင့်မလို့ဘဝကိုတတ်မဲ့တဲ့ဖြစ်တဲ့ဘဝတွေဖြစ်လျာဖြစ်လျာဘဝတွေမှာတတ်မဲ့တဲ့လို့ တတရတတရဟာလောက်ရလေအေးဖြစ်လျာဖြစ်လျာဘုရားရောက်လျာဘုရားရလျာခန္ဓာမှာသဘောကြတဲ့နှစ်သက်တဲ့တွေ့တာတို့ဆိုတာဒီဒုက္ခအဒီလောဘဟုတ်တယ်မဟုတ်လားဒါကြောင့်မလို့မပြင်းတော့ဘူးဘုရားတိုင်းမပြောနေတာမထွက်ချင်တော့ဘူးနော်ဆေးရုံမှာအနာရတဲ့ခါတော့ငါငါတော့ဘာဖြစ်တယ်ညာဖြစ်တယ်နဲ့ငါဒီဆေးရုံကဆင်းလို့ရတော့ငါဟိုတဲ့တရားပဲသွားလောက်တော့မယ်ရိတ်တာပဲလောက်တော့မယ်နဲ့နော်ပြီးလဲပြီးအိမ်လဲပြန်ရတော့အဲ့ရိတ်တာတမကြတော့သူသူလောက်သူရလို့စင်နေဖြစ်သွားပြီ ဆရာတော်ဆရာတော်တစ်ပါးသူ့ရိတ်တာပြနေတော့ तू ကဆေးရုံမှာသေပြီဆိုပြီးတော့ထားတာ ICU ထဲရောက်သွားတာအဲ့ဒါတော့သူ့ကိုယ်သူလည်းသေမယ်ထင်တဲ့ခါကျတော့လက်ထောက်ဘုံကြီးကိုအကုန်လုံးကြောင်းနေအပ်ပြစ်တယ်ကံမင်းမကြည့်လို့လိုက်တော့ဆိုပြီးတော့တရေဝင်းကိုတစ်ခါတည်းစာချုပ်ပြီးတော့အပ်လိုက်တာနော်မင်းမကြည့်ထိမ့်သိမ့်အဲ့ဒါတော့ तू သေပြီပေါ့လေ तू ကတော့သေတော့မှာဆိုတော့ကံကောင်းကျင်တော့မသေဘူးကံကောင်းကျင်တော့မသေတဲ့ဆိုတဲ့ခါကျတော့အဲ့ဒီသူငကိုတော့ငါလုတ်ခဲ့တဲ့ရိတ်သားတွေရောစာသင်တိုက်တွေရောအဲ့ဒီအလုပ်ကြီးအရှုပ်ကြီးကို तू ပဲပြန်လုတ်တာပဲအဲ့ဒါအဲ့ဒါသောသောတော့ငါငါလည်းသေတော့မှာကွာတဲ့မင်းတို့ပဲလုတ်လိုက်ကြတော့ကွာဆိုပြီးတော့မှအပ်တာ ဒါတော့သူလည်းပြန်နေကောင်းရအဲငါမလှုပ်လို့မရှိသေးပါဘူးတခါတခါမှတရားငါ့ဥပဲမှာအရှင်ဘုရားရှိမှဖြစ်မှာပါနဲ့ပြောနေတော့သူတို့စေတနာငယ်ပြီးတော့ပဲနောက်ပဲသူပဲအလုပ်ပြန်ရှုပ်သွားတာပဲဘုန်းကြီးလည်းအဲ့လိုပဲဒါတော့ပြန်ပြန်ရှုပ်ကြတာဟုတ်လားခင်ဗျားတို့နဲ့ကြုတ်တော့အရှုပ်တော့အရှုပ်ထွေးတွေကထွက်ကုန်မထွက်နိုင်ဘူးဒါကြောင့်မလို့ဘဝသစ်ရလာနော်ဒီထိုကံကြောင့်ဘဝသစ်ရလာစသည်ဖြင့်ပရိစ္ဆေသမုပ္ပါကြောင်းကျိုးဆက်တော်ပုံကလည်းဩဒါကြောင်းကျိုးဆက်ပဲရှိတယ်ဆိုပြီးတော့သဘောပေါက်သွားပြီတဲ့ထိုမှာတဖန် အရှုခံယုတ်နံရောရှုသိတဲ့ဉာဏ်ရော အတွဲလိုက်အတွဲလိုက် ပြက်ပြက်သွားသည်ကိုတွေးသိတဲ့ဖြင့်ဒီနေရာမှာအရှုခံကစောစောပြောပြီးဘာနဲ့ပါလဲရှုတာကနန္တရဉာဏ်ပေါ့တတိပညာဦးစီးတဲ့ဉာဏ်အဲ့ဒါတွေဟာစောစောတုန်းကတော့ဒီနေရာမှာနည်းနည်းခက်တယ်ဒါလေးတော့နည်းနည်းထည့်ပြောဦးမယ်နော်ပိဿုပန်တဲ့တဲ့မှတ်ပိဿုပန်တဲ့တဲ့မှတ်ရမယ်ဆိုပြီးတော့ဦးဇင်းတို့တစ်ချိန်လုံးပိဿုပန်မဲ့မှတ်ခိုင်းတယ်ဆိုပါတော့နော် အဲ့ဒီမှာပဲစုပ်ပံကိုမှတ်လို့ရတာလည်းရှိတယ်မရတာလည်းရှိတယ်နော်ဥပမာထားပါတော့ဟောဒီမှာညောင်းနေတာကြီးရှိတယ်ဒူးတွေကနာနေတယ်ကြိုက်နေတယ်ကြိုက်နေတော့ကြိုက်တာနဲ့မှတ်တာနဲ့ကြတော့တဲ့တယ်မကြဘူးလားအေးဒါကြတော့ပဲစုပ်ပံဟုတ်တယ်ဒါကြတော့တဲ့တယ်ကြတယ်ဒါပေမဲ့အခုနော်စိတ်ကနေဟိုတွေးဒီတွေးတွေးတယ်တွေးတဲ့စိတ်ကြီးကတွေးပြီးတွေးတဲ့စိတ်ကြီးကိုတွေးတယ်ဆိုတော့မှတ်တော့ဟာငါမှတ်အောင်ပါပဲငါစိတ်တွေလွတ်နေပြီဆိုတော့တွေးစိတ်ကြီးကိုနောက်ကမှတ်စိတ်နဲ့မှတ်တယ်မှတ်တဲ့ခါကျတော့တွေးစိတ်ရှိသေးလား မရှိတော့ဘဲနဲ့ဘာလို့ခင်ဗျားတို့ဘုန်းကြီးတို့အကွတ်တက်လေရှင်ဘုရားတို့ပဲပြောတာပဲစုပ်ပံဘယ်လဲပဲစုပ်ပံလို့ပြောပါလားလို့နောက်တစ်ခါကျရင်သွားပြောဘုန်းကြီးတို့ပဲစုပ်ပံမဟုတ်ဘူးအဲ့ဒါအတိတ်ဖြစ်သွားပြီဘာဖြစ်သွားပြီလဲအေးလေတွေးတာကစောစောကတွေးတာကိုအခုမှသိတော့မှတ်တယ်နောက်ကပဲစုပ်ပံဟောရလားဟောဆက်ကရှိသေးလားပြီးသွားပြီပြီးသွားရင်ဘာလဲအတိတ်အဲ့ကြမှာနောက်မှနောက်ကနေမှတ်တာဆိုတော့အဲ့ဒီမှာ तू ကဒီလိုရှိတယ်လောလောဆယ်ကတ်ပြီးတော့ ရှေ့ကဖြစ်သွားတဲ့အခါမှာတိစိတ်နော်မှတ်စိတ်ကနောက်ကနေကပ်ပြီးတော့လိုက်တဲ့အခါကျတော့ရှင်းနေနောက်နေကပ်ပြီးတော့လိုက်တာကိုကပ်လိုက်တဲ့အခါကျတော့ပစ္စုပန်နဲ့အနည်းဆုံးအတိတ်ခေါ်တယ်အဝေးကြီးမဟုတ်သေးဘူးလူတွေဝင်စားတဲ့အခါကျတော့ရှေ့ဘဝကနေတော့ဒီဘဝကိုမမှတ်မိဘူးလားလို့မှတ်မိတယ်လေအဲ့ဒါမျိုးပေါ့ဇာတိတရညာရတဲ့ခါကျတော့သူဘာဖြစ်တယ်ညာဖြစ်တယ်နဲ့ပြောတဲ့ခါကျတော့ဘဝကတ်ရင်အဲ့ဒါလိုပဲဇာတိတရဆိုရှစ်ဘဝကတ်နေလို့ဒီဘဝနှစ်ခုကိုပြန်ပြီးတော့မှတ်မိတာအဲ့ဒါလိုပဲလောလောလတ်လတ်စောစောတုန်းကဖြစ်နေတဲ့တွေးစိတ်ဟာမိမိရဲ့ဒီ mental image ထဲမှာပေါ်နေတော့မယ် ဒါတော့ဒါကိုလက်လက်လောလောပစ္စုပန်ဒုနာတာကိုမှတ်တယ်လို့ပဲ तू လည်းမှတ်လို့ရတယ်မရဘူးလားရတယ်လေဒီမှာမှတ်တဲ့ image ကရှိနေတာဒါတော့စိတ်တွေကိုမှတ်တဲ့အခါမှာကြာရင်တော့နော်ပစ္စုပန်ပစ္စုပန်ဆိုပေမဲ့ပစ္စုပန်တဲ့တဲ့ကြီးတော့မဟုတ်ဘူးဒုနာတယ်လို့မှတ်တယ်လို့မျိုးမဟုတ်ဘူးနော်သူကရှစ်စိတ်ကတွေးစိတ်ပြီးမှမှတ်စိတ်ကလာတာမှတ်စိတ်ကပစ္စုပန်တဲ့တဲ့ဖြစ်နေပြီအဲဒီကမှမှတ်တယ်အဲဒီကမှဒီမှတ်စိတ်ကိုအချိန်ပြောသွားအောင်နော်သူ့မှာအရေးကြံနေခဲ့တယ်ဒီအရေးပြောက်သွားမှကိုမှတ်နေကြ နော်မူလကမ္မထံပြန်လာဒါမှမဟုတ် DP object တစ်ခုကိုမှတ်ပြောနိုင်တယ်လေပိဿုပ္ပမအနိစ္စဆိုတာသိတာဟုတ်တယ်ဒါပေမဲ့အတွေးကအဲ့အနိစ္စလို့ရှုလိုက်လို့မပြတ်ဘူး မပြတ်တော့ဒီအတွေးမပြတ်မချင်းရှုရတာလေဇက်တိုက်ရှုရတယ်အဲ့ဇက်တိုက်ရှုတာကိုပြောတာဇက်တိုက်ရှုတဲ့ခါကျတော့ရှုအနိစ္စလိုလည်းအတူတူပဲလေရှုတယ်ဆိုတာကဖြစ်ဖြစ်ပဲရှုရှုအနိစ္စလိုပဲရှုရှုသို့တော့ပြောချင်တာကနော်ရှုနေတဲ့အချိန်ကမှတွေးတယ်တွေးတယ်တွေးတယ်တွေးတယ်လို့ရှုနေတဲ့အချိန်ကမှစောစောတွေးစိတ်ကမရက်ဘူးမရက်တော့အဲ့ဒီအရှင်ကိုဆက်ရှုရတော့အရှင်ရော့လို့ပြတ်သွားမှတခါပြန်ပြီးမူလကမ္မထန်လာတာနော် တွေးနေတာလဲမရှိတော့ဘူးဟုတ်ပြီဟွန်းဟွန်းအာအဲ့ဒါဆိုလို့ရှိရင်အဲ့ဒီဆိုလို့ရှိရင်တွေးစိတ်ကို တခါတည်းနဲ့မှတ်လို့ပြတ်တယ်ဖြစ်သွားမှာပေါ့တခါတည်းနဲ့ရှုရင်ရက်သလားဒါကပုဂ္ဂိုလ်နဲ့ဆိုင်တယ်ပြစ်သွားတယ်ဟုတ်တယ်လေရက်သွားသလားဆိုတော့အတွေးမရှိတော့ဘူးလားလို့ပြောတာဟေးဟုတ်ပြီ အဲ့ဒါဆိုရင်ဟုတ်တယ်လေအခုပြောတာကစိတ်တစ်ခုမှာတွေးစိတ်ပေါ်တယ်ဆိုတော့တွေးစိတ်ကတိတဲ့အချိန်ကမှတိတော့အော်တွေးပြီလို့တိလိုက်တာနဲ့တပြိုင်တည်းတစ်ချက်ပဲမှတ်လို့ရသေးတယ်ဒါပေမဲ့အဲ့ဒီတွေးတာကြီးကရက်မသွားဘူးပြောတာဆက်ပြီးတော့ရှိနေတဲ့အခါကျတော့ဒီအရေးကြီးတန်လန်းနဲ့နောက်ထပ်တစ်ခုကိုရှုလို့ရှိရင်အာယုံတစ်ခုဒီလိုပြေးနေပြီနော်ဒါတော့ပုပ်ကိုဆိုင်တယ်ဆိုတာကတချို့ကရက်သွားတာရှိတယ်ရက်တာရှိတယ်နော်တစ်ချက်တည်းနဲ့မှတ်လို့ရက်တာရှိမယ်ရက်ရင်ပြီးပြီလေ မလိုတော့ဘူးလေသို့တော့မရက်ဘူးနော်စိတ်မှန်သမျှမှာဘယ်ဟာပဲရှုရှုပစ္စုပန်တဲ့တယ်ကြီးဒီလိုတဲ့တယ်လို့မရှုဘူးဟောစိတ်ပြီးမှဒီစိတ်လာတယ်ဒါတော့ဝီထိစိတ်ရှင်တဲ့အခါမှာကြည့်တဲ့အခါကျလို့ရှင်တွေးစိတ်ကဝီထိတစ်ခုနော်မှတ်စိတ်ကဝီထိတစ်ခုဒီဝီထိတစ်ခုမတူဘူးမတူတဲ့အတွက်ကြောင့်မလို့ပစ္စုပန်ကတဲ့တယ်ကြီးမကြတော့ဘူးရှေ့ကဟာကိုနောက်ဝီထိနဲ့ရှုရတယ်ဒါတော့ရှေ့ကဖြစ်သွားတာတဝီထိဆုံးပြီနော်နောက်ကမှတ်တဲ့ဝီထိလာရတယ်လာတဲ့အခါကျတော့ဒီနှစ်ခုမတူတဲ့အတွက်ကြောင့်မလို့ အာယုံတဲ့တဲ့အပေါ်မှာပိဿုပန်တဲ့တဲ့မကြဘူးဖြစ်ပြီးမှနောက်ကလက်ရတယ်လိုက်တဲ့အခါရှင်းနေနောက်နဲ့ကတ်လိုက်လိုက်တော့တစ်ချက်ထက်မှတ်လို့စောစောကတွေးတဲ့အာယုံကတစ်ချက်ထက်နဲ့ပြတ်ချင်မှပြတ်တာပြတ်တော့ခါကျတော့စစ်တိုက်ပြီးမှတ်နေရတယ်ရှစ်စစ်ကသွားနေပြီပြီအတွေးတော့မရှိတော့ဘူးလောလောဆယ်တော့မှတ်စိတ်ပဲဒါပေမဲ့အရေးကြံနေတယ်အဲ့ဒါကိုပြောတာဟမ် အဲအဲဒါတော့မထူးတော့ပါဘူးလားတွေးကောင်းကောင်းတွေပဲစိတ်တွေးလိုက်တာပေါ့လေအဲအဲဟွန်းอืม စီရင်ကင်တယောက်ရိတ်တာရောက်လာလို့ဖြစ်နေပြန်ဟောတော့ငါစဉ်းစားတာမပေါ်ဘူးတဲ့ရိတ်တာရောက်မှအဲ့ဒီသူကင်ခဲ့တဲ့စီရင်တွေအခုမှပြန်စဉ်းစားလို့အကုန်ပြန်ပျောက်သွားပေါ်လာတယ်ဆိုလို့အဖြေထွက်လာတယ်ပြောတာအဲ့လိုဖြစ်နေရိတ်တာရောက်မှကင်ဆိုကင်သွားကြဒီနေရာမှာနော်ဒီအော်ရင်ကအရှုခံနဲ့အရှုညာเนาะဒီနေရာမှာပြောချင်တာဒါကိုပြောချင်တာအရှုခံနဲ့အရှုညာဆိုတာကအရှုခံအာယုံเนาะရုပ်ကိုပဲပြောချဆိုရုပ်ကလွယ်တယ် ပူတယ်ဆိုကြပါစို့ပူတဲ့ခါမှလည်းပူရဲ့ပူတာရဲ့သဘောတရားကတစ်ချက်တစ်ချက်မတူဘူးစူတာရှိတယ်ပြန်တာရှိတယ်ပေါ်တာရှိတယ်တိုးလာတာကြာတာရှိတယ်ရှိတဲ့ခါကျတော့အဲ့ဒီအချက်ကလေးနဲ့မှတ်တာလေးနဲ့ကဲ့အောင်မှတ်နေတဲ့ခါကျတော့အရှုခံအာယုံရောမှတ်ပြီးတော့တိလိုက်တဲ့စိတ်ရောတခါတည်းတတွဲချင်းတတွဲချင်းပျောက်သွားတာကိုပြောတာနော်ဒါတော့အရှုခံအာယုံရှုသိတဲ့စိတ်ဒီသူကဟောဘက်ကသွားသလိုနောက်ကနေလိုက်လိုက်သိနေတာဖြစ်တဲ့အတွက်တတွဲချင်းတတွဲချင်းတတွဲချင်းပျောက်ပျောက်ပျက်စီးသွားလို့ အရှုခံရောအရှုဉာဏ်ရောနှစ်ခုလုံးအတွဲလဲအတွဲလဲပြက်သွားတာကိုလည်းသိတယ်အဲ့မှာအနိစ္စဒုက္ခအနတ္တဆိုတဲ့သဘောတရားမြပဲဆိုပြီးတော့ဒါကတော့နော်ရှုပံများလို့တဖြည်းချင်းတဖြည်းချင်းမိမိတို့သိတဲ့အခါကျတော့အဲ့ဒီအနိစ္စဉာဏ်ဒုက္ခဉာဏ်အနတ္တဉာဏ်တဖြည်းဖြည်းနဲ့အဲ့ကြမှာအားကောင်းတာနော်ဝိပဿနာရှုတယ်ဆိုတာလည်းပါရမီဖြည့်သလိုပဲနော်ဖြည်းဖြည်းချင်းသွားတယ်တထိုင်နဲ့နဲ့ဒေါင်းနဲ့ဆိုအကုန်မသိဘူးဒါကြောင့်စောစောပြောသလိုပဲ နော်အယုတ်တွေကိုဆက်တဲ့အခါမှာဒဇစ်ချင်းဒဇစ်ချင်းဒဇစ်ချင်းဆက်မှာအလုံးပေါင်းလိုက်မှာပုံပေါ်သလိုဝိပဿနာမှာလဲဟောချိန်မှာလဲမှဒီချိန်မှာလဲမှတ်ရင်းမှတ်ရင်းမှတ်ရင်းကမှတခါတလေအနိစ္စဆိုတဲ့သဘောကိုညာနဲ့မှထင်လာတတ်တယ်တခါတလေဒုက္ခဆိုတဲ့သဘောမကောင်းတဲ့သဘောပေါ့နော်ဒါလည်းထင်လာတတ်တယ်တခါတလေအနတ္တသဘောထင်တတ်တယ်အဲ့ဒီသဘောတွေထင်တဲ့ခါကျမှပိုးပို့ပြီးတော့မှမိမိတို့ကစုံသွားတယ်အဲ့ဒီတော့ကောင်းပြီအဲ့ဒီလိုတွေစုံပြီးတိလာတဲ့အခါဆိုကြပါစို့နော်အဲ့ဒီတော့စောစောလေးတုန်းကမိမိ အဲနားထောင်သောအဖြစ်ကြားသောအဖြစ်ဖတ်သောအဖြစ်ဖြုတ်ခဲ့တာကတီးပြီးတော့ဖြုတ်လို့တီးပြုတ်အဲကြားပြီးတော့ဖြုတ်လို့ကြားပြုတ်အခုခါကျတော့ကိုယ်တိုင်ဝိပဿနာရှုနေတဲ့အချိန်ခါမှာတိလာမြင်လာတဲ့အတွက်ကြောင့်အခုနကအဲဒိဋ္ဌိတွေပြုတ်လာပြီဝိသေကိစ္စတွေပြုတ်ပြီးအဲ့ဒါကြတော့ကိုယ်တိုင်တီးပြီးပြုတ်လို့တီးပြုတ်လို့ခေါ်ပါတယ်အဲ့ဒီကမှတစ်ဆင့်တကယ်လို့များ ရှေ့စစ်တက်ပြီးဝိပဿနာဉာဏ်နဲ့အားကောင်းလို့သောတာပတ္တိမဲ့ကိုရောက်ပြီဆိုရင်တော့အဲ့ဒီမဲ့ကတော့ဒိဋ္ဌိနေဝိသေကိစ္စကိုအပီးအပိုင်ပယ်ပြီးဖြုတ်လို့ဒါကြတော့ပယ်ဖြုတ်နော်ဒါတော့တိဖြုတ်အဲကြားဖြုတ်နဲ့တိဖြုတ်နော်နှစ်ခုကတော့မိမိတို့မှာအဲလက်လမီးတယ်အဲ့ဒီကနေနောက်ထပ်တခါတည်းပြန်ပြီးတော့နလမထူပဲနဲ့အပီးအပိုင်ပယ်နေတဲ့ပယ်ပြုတ်ရအောင်သွားမှာဒါကြောင့်မလို့စောစောပိုင်းကအကြာဘုသူတနဲ့ပြည်စုံတာကို အာဂမ တုဒ္ဒအဲ့ဒီအာဂမတုဒ္ဒတိုင်းလိုက်ပြီးတော့ကျင့်လို့ဟိုနာဒီနာဒီမှာတွေ့ရင်တွေ့ရင်ကနေအတွေ့အကြုံလေးပုံများလာတော့ဒီဝိပဿနာဆိုတာဒါဘာလားဒီယုတ်ဒီနာဆိုတာဒါဘာလားလို့ဝိပဿနာအကြောင်းယုတ်နာအကြောင်းကိုပိုပိုပြီးတိတိလာတာကိုဒါကအဓိကမကိုယ်တိုင်သိပြီလို့ပြောတာနော်ကိုယ်တိုင်သိပြီအဲ့ဒီအဲ့ဒီလိုသိတာလေးကိုဧဝံပတ္တံဘိက္ခွေတုတဝါအဲ့ဒီဟာပြောတာအရိယသာဝကောဒါလေးတစ်လုံးနဲ့ပြောနေတာမနဲ့ရှင်းပြရတယ်နော် ကဲနည်းနည်းလေးအချိန်ရတော့ရှေ့ဆက်သွားအောင်ဆိုဒီနေ့နော်ဒီနေရာမှာနိဗ္ဗိန်တတိနော်အဲဧဝံပတ္တဘေကွေသုတ္တဝအရိယတာဝကောရူပသမိန်ပိနိဗ္ဗိန်တတိယုတ်မှာလဲညင်းငွေလေတော့ဤနော်ဝေဒနာမှာလဲညင်းငွေလေတော့သင်ညာမှာလဲညင်းငွေလေတော့သင်္ခါရမှာလဲညင်းငွေလေတော့ဤဝိညာဉ်မှာလဲညင်းငွေလေတော့ဤဆိုပြီးတော့ညင်းငွေတဲ့နိဗ္ဗိန်တညာတွေကိုဇက်တိုက်ဇက်တိုက်ပြောပါတယ်အဲ့ဒီတော့အဲ့ဒါလေးကိုအဲနိဗ္ဗိန်တညာတယုတ်ဆိုတာလေးဖတ်ကြည့်ပါဦးဗျာသိအောင် သွားပြီအဲ့မှာပဲရတာရပြီရပြီဟွန်းဟွန်းဟွန်းရပြီရပြီတော့ပြီနော်ဟိုအောက်ကိုကြော်ပြီးတော့မှအဲဦးဇင်းတို့ဖတ်လိုက်ပါနော်အောက်ကိုကြော်ပဋိသင်္ပိတာမေနဲ့ဝိသုဒ္ဓိမေတို့၌လဲဆိုပြီးအဲ့ဒါလေးဖတ်ကြည့်လိုက်ပါဦး အဲဒီနေရာမှာစောစောလေးတုန်းကအေဝံပတ္တံဆိုတဲ့နေရာလေးကအောက်ကနေပြီးတော့ယူလာတာတမတနာဉာဏ်ဥရိယပယဉာဏ်ဘင်္ဂဉာဏ်ဆိုတော့သုံးခုကိုယူသွားတယ်ဆိုတော့ဝိပဿနာဉာဏ်ကိုပိုင်းတဲ့အခါမှာတချို့နေရာမှာအဲ့ဒါလို့သုံးပိုင်းပဲပိုင်းတာရှိတယ်အခုဆိုလို့ရှိရင်အေဝံပတ္တံဒီလိုသိမြင်တယ်ဆိုတော့နော်တမတနာရဲ့ဥရိယပယရဲ့ဘင်္ဂရဲ့သုံးခုကိုတတွဲပဲပြောလိုက်တယ် ပြီးတော့ကြံတဲ့ဟာကြတော့ဘင်္ဂညာကစပြီးတော့နေဗိန်တတိဆိုတဲ့စကလုံးထဲမှာထည့်သွင်းပြီးတော့ကျမ်းနာတွေကိုခုနှစ်မျိုးလုံးကိုနေဗိန်တတိဆိုတဲ့နေဗိန်ဒညံထဲမှာပဲထည့်ပြောတယ်။ဒါကြောင့်ဝိပဿနာအားထုတ်တဲ့အခါမှာနေဗိန်ဒညံဆိုတာအရေးကြီးဆုံးပဲနော်။ရုပ်တေနာနေမှာတကယ်ညီးငွေ့မှတကယ်ဘဝကလွတ်ချင်တာ။ဆိုတော့ဦးဇင်းတို့ကဘဝတစ်ခုရတယ်ဆိုလို့ရှိရင်စောစောကပြောသလိုဘယ်ဘဝပဲရရနော်။ဟိုသူ့အနေသူကတော့ပျော်နေကြတာကြီးပဲဆိုတော့ဘဝမှာပျော်ပြီဆိုလို့ရှိရင်ထွက်ဖို့ကြိုးစားပါမလား။ မကြိုးစားဘူးဟောဒီဘဝကြီးကဒီလိုပဲဒီပုံစံတူဒီဒုက္ခဒီပုံစံမဲ့လာမယ်ဆိုပြီးတော့လက်ရှိပိစုံဘဝကိုဒုက္ခကိုကြည့်ပြီးတော့အတိတ်ဘဝတွေမှာလည်းဒီလိုပဲလာခဲ့မှာပဲနောက်ဘဝရလည်းဒီလိုပဲလာမှာပဲရေလို့ပိစုံပဉ္ဉဏ်နဲ့နော်အတိတ်တဲ့အနာဂတ်တွေကိုမှန်းပြီးအနုမာနဉာဏ်နဲ့ရှုမြင်ပြီးတော့ဒါကြီးကိုနော်ဘဝတစ်ခုရတာကြီးကနောက်ထပ်အာသိရဖို့ခံရဖို့နားရဖို့အာအော်ရဖို့ဟဲ့ရဖို့ဟုတ်တယ်မဟုတ်လားအခုဆိုဆေးရုံတွေမှာအာမခွဲခြင်းမဲ့အဝဲခံရတာတွေ အာရံဖြစ်တော့ရိုက်ကြပုတ်ကြနာကြတာတွေသွားနာတာမျိုးလုံးနာတာနားနာတယ်တော့မရှိဘူးလားရှိတယ်ဒါတွေကဘာဖြစ်လို့ဘာဖြစ်လို့ခံရလဲခန္ဓာရှိလို့ခံရတာဒါပြောတာဒါတော့ဒီခန္ဓာကြီးကဘာလဲဆိုရင်ရှိသမျှကိုမလိုချင်တဲ့အရာတွေမှန်သမျှကိုဒီမှာရှိတာဘယ်မှာရှိရလဲခန္ဓာမှာရှိတာသူများခန္ဓာကကိုဟာမဟုတ်ဘူးလေဆိုတော့ကိုကကုသိုလ်လေးလုပ်ပြီးတော့တောင်းတုံးကတော့အကောင်ပဲအကောင်တောင်းတာတကယ်တမ်းကျတော့အကောင်ရရဲ့လား ဒါကြောင့်မလို့မသားလောင်းကောင်းရုံမလုပ်နဲ့နဲ့တဲ့အသေးဆုံးအောင်လုပ်လို့အဲ့ဒါပြောတာဟုတ်တော့မဟုတ်လားမသားလောင်းကောင်းတယ်ဆိုတော့ဒီခန္ဓာဒီပုံစံရရင်ဒီယောဂဒီဒုက္ခတွေထပ်ပြုံးလို့ပြောတာအကုန်လုံးယောဂဖြစ်နေတယ်အကုန်လုံးနာကျင်မှုဖြစ်နေတယ်အဲ့ဒီနာရာကျင်တာကြိုက်တာခဲတာတွေကမလိုချင်ဆုံးအရာမလိုချင်ဆုံးအရာကခန္ဓာမှာရှိတာခန္ဓာမှာရှိပေမဲ့အဲ့ဒီတောင်းတဲ့ခါကျတော့ကုသိုလ်ကလေးလှုပ်လှုပ်လှုပ်ပြီးလို့ရှိရင်စိတ်ကဘယ်ညွတ်ညွတ်သွားတယ်လဲဆိုရင်ဘဝတဏ္ဍာနဲ့တခါတည်းချစ်ချင်းနော်ဟော တခုခုလေးများလုပ်ပြီဆိုလို့ရှင်ပွဲစားတွေကဝင်ဝင်ပြီးတော့သူ့ရှေ့ကိုရောင်းဖို့လုပ်တယ်လို့ပဲအတင်းနိဗ္ဗာန်ဘက်ကိုမရောက်ဘူးဟာမင်းဒီလောက်လှုပ်ထားရင်တော့ဒီဈေးနဲ့မယ်ဒီဈေးကောင်းရနိုင်တယ်လို့လာလာပြောတော့ပွဲစားနဲ့တူတယ်မင်းဒီလောက်ဆိုလူပြီဟာဒီလောက်ဆိုနတ်ပြီဟာဒီလောက်ဆိုဘယ်မှပြီဟာလှုပ်ပါဆရာဟာတိုးပေးမယ်လှုပ်ပါအဲ့ဒါလို့ပြောသလိုဘဝတဏလာလာဈေးဆက်တာကျုပ်တို့ကလည်းပဲနော်ဒီဝေဒနာခံစားရမယ်ဝိရိဒဒုက္ခကိုသဘောကျတယ်နိဗ္ဗာန်ကြတော့တန်တိဒုက္ခဝေဒနာမရှိတော့ဘူးတခါမှလည်းမခံစားဘူးတော့ ကိုခံစားမှုတာလေးကစဉ်းစားလို့ဉာဏ်ထဲမှာရှိတော့ကိုခံစားမှုတဲ့ဘက်ကိုပဲလိုက်လိုက်သွားတာဒါကြောင့်မလို့နော်ကံနဲ့ကံနောက်ကကံနာအဲ့ဒါလို့ကံနဲ့ကုသိုလ်ကံနဲ့လှုပ်ပြီးလို့ရှိရင်ဉာဏ်မဥလို့ရတော့တဏှာရာဥလို့ရချက်ချင်းဘဝတဏှာကယူချသွားမှာအဲ့တော့တောင်းတုံးကတော့အကောင်းပဲရတဲ့ခါကျတော့ဘာပဲပြန်ရလဲဆိုဒုက္ခပဲပြန်ရတာဘာသစ္စာပဲရလဲဒုက္ခသစ္စာပဲရတာပဲနော်အဲ့တော့အဲ့ဒီလိုမျိုး မိမိကဒီဘဝဒီခန္ဓာကြီးကိုဒီမသားကြီးကိုဒီဒုက္ခကြီးကိုလက်ရှိဘဝမှာကောင်းကောင်းကြီးညံ့ညံ့ညောညော မြင်လိုက်ပြီဆိုလို့ရှိရင်ဘဝကြီးတစ်ခုရနေတာကိုမှဘင်္ဂဗယညာတော့ကလည်းအပြစ်ကိုမြင်လို့စိတ်ထဲကတုံလုံးမှုဖြစ်ပြီးနော်ဘင်္ဂပြီးတော့ဗယဒါကြီးကအချိန်မရွေးပြစ်နိုင်တယ်နော်ဝိပဿနာဉာဏ်နဲ့ကြည့်တဲ့အခါကျတော့ဒီရုပ်တွေဒီနာနဲ့ခဏမစက်တလက်ဆက်ပြစ်ပြစ်ပြစ်ပြစ်ပြီးတော့မှသွားတာမြင်တော့စိတ်ထဲကနေပြီးတော့ တုံလှုပ်တဲ့သဘောကြောက်ရွံ့တဲ့သဘောတစေကြောက်တယ်လို့ကြောက်တာမဟုတ်ဘူးเนาะဘဝရဲ့ဖြစ်ပုံကိုကြည့်ပြီးတော့ကြောက်တာအဲ့လိုဘယညံလည်းဖြစ်ဘယညံဖြစ်ပြီးတဲ့အခါကျတော့အဲ့ဒီဘယဘေးတွေပေါ်တယ်ဒုက္ခပေါ်တယ်ဆိုတဲ့နေရာကြီးကိုကိုကတောထဲမှာเนาะအမောက်ကင်းနေမွေတွေကလည်းပေါ်တယ်ခြင်းသေးတွေကြားတွေကလည်းပေါ်တယ်เนาะမှောင်ရင်လည်းကြောက်စရာညာလည်းကြောက်စရာနေလည်းကြောက်စရာဆိုရင်အဲ့ဒီထဲကိုကိုကလည်းမတော်လို့ရောက်သွားတယ်ဆိုရင်ရောက်တဲ့ပုဂ္ဂိုလ်အဲ့ဒီထဲမှာနေရတာကိုပြောရလားတဏှာကြီးလောက်နေဆိုရင်တော့မှနောက်ထပ်10မိနစ်လောက်ဆိုရင်လည်း အဲအဲ့ဒါလိုမပြောတာပြောတာကိုယ့်ရဲ့ကိုယ့်ရဲ့ခန္ဓာကြီးကိုအဲ့ဒီကြားတွေတရေတွေမွေတွေကင်းနေလို့မြင်ပြီးတော့မှနောက်ထပ်ဘဝကိုမလိုချင်တော့တာမလိုချင်တဲ့အခါကျတော့ငါဘလို့လွတ်မလဲဆိုတော့လွတ်ပေါက်အဲ့မှာကြည်တာနော်အဲ့ဒီတော့မုံစိတုကမြတာဆိုတာက the knowledge of the liberation ကိုပြောတာ liberation ကို ကြည်လာပြီရှားလာပြီဘယ်နာထွက်ပေါက်ရှိမလဲဆိုတော့နော်အဲ့ဒီတော့ရှားတဲ့အခါကျတော့မိမိမှာရှိထားတာကရုပ်နဲ့နာမ်ဟုတ်တော့မဟုတ်လား မလိုချင်လည်းပဲရှိနေပြီသားမလိုချင်ပေမဲ့လည်းပဲဒီနေစာဒုက္ခအနာတ္တရှိမနေဘူးလားရှိတော့အဲ့ဒီခါကျတော့အာဒီရှိနေတဲ့ယုံ nant ဒီရှိနေတဲ့ဖြစ်ဖြစ်ဒီရှိနေတဲ့အနေစာဒုက္ခအနတ္တကိုပဲပြန်ပြီးတော့တခါတည်းဘာခေါ်မလဲ jumping board ကလေးတွေခုံတာဘာခေါ်လဲ jumping board ဆိုတော့အဲ့ဒီပေါ်မှာမြင့်မြင့်တက်ချင်ဒီဘယ်ဝက်ပြန်ခုံရတာမဟုတ်လားဒါတော့အဲ့ဒီ jumping board လို့သဘောထားပြီးတော့ဟောဒီခန္ဓာကြီးကို jumping ထားနော် လွတ်ကျင်တယ်လွတ်ကျင်တဲ့အခါကျတော့အဲ့ခန္ဓာကိုယ်ကြီးပြန်ပြီးအနိစ္စဒုက္ခအနတ္တဆိုပြီးတော့တည်တည်ချာချာပို့ပြီးတော့ညဉ့်ညဉ့်ညောညောမြောင်တောပေါင်း40နဲ့ပြန်ရှုမြင်သုံးသပ်ရတာပဋိသင်္ခါဉာဏ်နဲ့နောက်ထပ်ပြန်ပြီးသုံးသပ်ရတာဆင်ခြင်ရတာအဲ့တော့ခန္ဓာကိုယ်ကြီးကိုမကြိုက်တော့လဲအဲ့ဒီပုံမှာပဲသူကလွတ်အောင်ခေါ်အောင်မှာဒီပုံမှာပဲရှုအောင်မှာဖြစ်တဲ့တည်းရှုအဲ့ဒီလိုရှုပြီးမှနောက်ပိုင်းကျတော့အထက်ဉာဏ်နဲ့တက်သွားတယ်အဲ့ဒီတော့ကောင်းပြီအဲ့ဒီလိုမျိုးအထက်ဉာဏ်ကိုရောက်အောင်ဘဝကလွတ်ချင်အောင်နော်ဘဝတဏ္ဍလုံးသမ ्या ကုသိုလ်ကိုဘဝတဏ္ဍကလက်ဥပြီးယူမသွားအောင်က နိဗ္ဗိဒဉဏ်ဖြိုင်ဖြိုင်ကြီးရွှင်ရွှင်ကြီးနော်ကြီးကြီးလင်းလင်းကြီးအားကောင်းဖို့အရေးကြီးတယ်တို့မို့ဆိုလို့ရှိရင်တော့ဗဇက်ပြင်းနော်ဟာငါတို့တော့လူဘွားတော့တော်ပါပြီဟမ်နတ်ဘွားတော့တော်ပါပြီဘာဖြစ်တယ်ညာဖြစ်တယ်ဆိုမဲ့တဲ့နော်မရသေးခင်တာမလို့ခြင်းဘူးပြောတာတဲ့ရသွားပြီးရင်ကိုကကြိုက်သွားတာရသွားပြီးရင်ကြိုက်သွားတယ်တတ္တဝါတွေရဲ့မွေးမွေးချင်းစုတိစိတ်ပြီးရင်ပဋိတန်တွေလာတယ်ပဋိတန်တွေပြီးရင်အဲ့ဒီဘွားကိုရောက်ရောက်ချင်းကြိုက်ပါတယ်လို့ register လောက်လိုက်တဲ့ လောဘဇော16ချက်လောက်စက်တိုက်ပွန့်လာတာနော်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်နဲ့စက်တိုက်ပြောတာပဲဒါကြိုက်တယ်ပြောတာဟုတ်တယ်မလားလောဘဇောဆိုတော့အဲ့ဒါကြီးကချင်းချင်းဖြစ်လာတာအဲ့ဒီတော့ဘဝတဏမှာဘလောက်ဘဝတဏကအဲ့ဒီလိုမျိုးဖြစ်တဲ့ဘဝမှာလည်းရောက်ရောက်ချင်းကြိုက်တယ်နောက်ထပ်တစ်ခုပြီးမယ်ဆိုရင်လည်းနောက်ထပ်တစ်ခါရှိတဲ့ကံလေးနဲ့မရရအောင်သွားတာအဲ့ဒီဟာကြီးကိုဒုက္ခကြီးလို့တေးသေးချာချာမြင်ပြီးရင်တော့ ကိုကမလို့ရင်တော့ဘူးကြောက်သွားပြီအဲ့ဒီကလွတ်ရကိုမိမိကဆူတောင်းတော့မယ်လို့ပြောတာဒါတော့နေဗိန္ဒညံညင်းငွေတဲ့ညံကြောက်တဲ့ညံအာမကောင်းသေးရင်အဲ့ဒီဆူတောင်းမှာမလားလွတ်မြောက်ရေးလမ်းစဉ်ကိုမစင်းစားပါဘူးတဲ့ဒါကြောင့်မလို့နေဗိန္ဒညံဆိုတာဒီနေရာမှာဘယညံကစပြီးတော့ဘယညံကြောက်စရာကောင်းတဲ့ညံဒီခန္ဓာကိုနော်အာဒီနဝညံဒီရဲ့ခန္ဓာရဲ့အပြစ်တွေကိုမြင်လာပြီးနေဗိန္ဒအပြစ်တွေကိုမြင်တော့ညင်းငွေပြီးညင်းငွေတော့မုံစိတုကမြတာပြေးဖို့လမ်းကြောင်းရှာပြီး ပြေးဖို့လမ်းကြောင်းချတာပဋိသင်္ကာဒီခန္ဓာကိုယ်ကြီးကိုပဲဂျမ်ပင်းဘောလို့သဘောထားအိစ္ဆဒုက္ခအနတ္တတောပေါင်း40နဲ့အဖန်မှန်ထက်တာ30ရှုမြင်အဲ့ဒီလိုရှုမြင်တဲ့အခါကျတော့သင်္ခါရုပ္ပခဒုက္ခနဲ့ဒုက္ခနော်ဒေါမနတာနဲ့ဒေါမနတာအဲ့ဒါတွေကိုအဲဒုက္ခနဲ့ဒေါမနတာတွေဒုက္ခဒေါမနတာတွေဒီဝေဒနာတွေကိုနော်အညီအမျှဒေါဘက်ဒီဘက် balance လောက်ထားနေတဲ့ပဋိသင်္ခါဉာဏ်ဖြစ်တယ်အဲ့ဒီကမှနောက်ထပ်တက်ပြီးတော့ရင့်ကျက်တဲ့ဉာဏ်ကနေဟုတ်ဌာနဂါမိနေဆိုတာဝိပဿနာဆိုတာဟောဒီ ဝိပဿနာဟာဟောဒီနေရာမှာဟာနောက်ဆုံးပဲလို့ပြောတာဒါလေးပြီးရင်ဒီစကန်းပြီးတော့တတ်တာနှုတ်ဆက်တော့မှာဒါကြောင့်ဝိပဿနာစကန်းကနေထတော့တဲ့ဉာဏ်ကိုဟုတ်ဌာနာဂါမိနဲ့ဝိပဿနာဉာဏ်လို့ခေါ်တယ်အဲ့ဒါတော့အနုလောမဉာဏ်ကနေဇက်တိုက်ဂုတ္တရဘူးထိရောက်သွားတာပြီးတော့မဲ့ဉာဏ်ကိုကူးပြီနော်မဲ့ဉာဏ်ကိုကူးရင်ဟောဘက်ကဘာဖြစ်လဲသောတာပန်မရှိတော့တယ်ဒါကြောင့်အဲ့ဒီမဲ့ဉာဏ်မကူးခင်မှာဟုတ်ဌာနာဂါမိနဲ့ဝိပဿနာတိုင်အောင်နိဗ္ဗိန္ဒဆိုတဲ့စကားလုံးအရဉာဏ်ပေါင်း80ပါပါတယ်အဲ့ဒါက ဘယညံအာဒီနဝညံနေဗိဒာညံမௌစိတုကမြတာညံပฏิသင်္ခာညံသင်္ခါရုပ္ပခာညံဝုဋ္ဌာဏဂါမိနေဝိပဿနာညံလို့ဝိပဿနာညံမဘယ်လောက်ရှိလဲ80အဲ့ဒီ80ဒီနေဗိဒာဆိုတဲ့အထက်မှာအကုန်ပေါက်ထည့်လိုက်နော်စောစောလေးတော့ကတမတနာဥရိယဘယဘင်္ဂဆိုတဲ့သုံးမျိုးကဧဝံပတ္တန်ဆိုတဲ့အထက်မှာထည့်လိုက်ဆိုတော့ဘယ်နှစစ်ရှိပြီလဲ20အာမဟုတ်ဘူးလေအုပ်စုလည်းပြောရင်20ပဲရှိတော့တယ်နော်အုပ်စုလည်းပြောရင်ဘယ်နှစစ်လဲ20 အေးအဲ့ဒါပြီးရင်နောက်ထပ်ကြံတဲ့ညင်းငွေ့တဲ့ညံဆိုတာအဲ့ဒီမှာနောက်ဆုံးစခန်းသိမ်းရတော့မယ်ဒါတော့အဲ့စခန်းမသိမ်းခင်မှာအဲ့ဒီညင်းငွေ့တဲ့ညံဖြစ်ပုံလေးတွေကိုဘုသူရအောင်ဖတ်ကြည့်ပါဦးဗျာနော်တတရသာသနာရွှေရှင်သာသနာပိုင်ဒီပဲဆရာတော်ဘုရားကြီးပရမတ္ထစစ်ခုပရမတ္ထစစ်ခုကျမ်းထဲမှာရေးထားတာလေဘုသူတဖြစ်အောင်နော်နိဗ္ဗိန္ဒညံဆိုဒီမှာ ဒီနိဗ္ဗိဒဉာဏ်ဖြစ်တယ်ဆိုတာကတကယ်စိတ်ထဲမှာကိုတကယ်စိတ်ဆိုတာဝိပဿနာလည်းပါပြီးမှရပါတယ်နော်ဝိပဿနာဘာမှပိုအားကောင်းတယ်ရိုးရိုးနိဗ္ဗိဒဉာဏ်တွေကတော့ဆင်းရဲဒုက္ခရောက်တုံးတော့ဟုတ်တယ်လို့လိုပဲလွတ်ချင်တယ်လို့တကယ်ချမ်းသာတာနဲ့တွေ့တော့ပျောက်သွားတာဒါကြောင့်ဝိပဿနာကျတော့မဟုတ်ဘူးအဲ့ဒါလို့ဝိပဿနာကျတော့ရင့်ရင်ရင့်တဲ့လောက်ဒီနိဗ္ဗိဒဉာဏ်မှာရင့်ကျစ်တယ်အဲ့ဒီနိဗ္ဗိဒဉာဏ်ရင့်ကျစ်တဲ့လောက်စိတ်ကလွတ်မြောက်ခြင်းစိတ်ထက်တန်တယ်နောက်ထပ်ဘဝကိုမလိုချင်တော့ဘူးနော်ခုနပြောသလိုအေး နောက်ထပ်ဒီဘဝလေးကနောက်ထပ်ဘဝကောင်းရုံလေးဟိုဘက်နဲ့ဒီဘက် transition လေးကောင်းရုံလေးဟဲ့လားအသေးကောင်းရုံလောက်လုပ်တဲ့ကုသိုလ်မျိုးမလိုချင်တော့ဘူးအသေးလွတ်တဲ့ကုသိုလ်ပဲလိုချင်တာနော်ဒါကြောင့်ဒီဘဝမှာဒီဘဝတွေကိုလိုချင်သေးတယ်ဆိုတာတစ်ခါတလေမှာပုထုဇဉ်တို့ရဲ့သဘာဝကဒုက္ခနဲ့တွေ့မှသာသူကအဲငါတော့မလိုတော့ဘူးလို့ပြောတာဒါတော့ဟောတော့က तू ဘာကြောင့်လို့မလိုချင်တာလဲဆိုတာလိုချင်တာမရလို့ तू ပြောတာလိုချင်တာရမယ်ဆိုရင်ကပြောပါမလားမပြောတော့ဘူးအဲ့ဒီက तू ပျောက်သွားပြီဒါကြိုက်သွားပြန်အဲ့လို ဒါကြောင့်မလို့နော်တခါဟိုဆရာတော်ကြီးတစ်ပါးပြောတဲ့ထင်မှလည်းပါတယ်ဒါတော့ဇန်တွေကိုတချို့ကဇန်အကြောင်းတွေပြောတဲ့အခါတွေမှာနော်ဇန်ချမ်းသာတွေအကြောင်းကမတိသေးခင်တာမလို့ခြင်းစရာကောင်းတယ်တကယ်ဇန်ကိုရောက်တဲ့အခါကျတော့ဇန်ချမ်းသာကကာမဂုဏ်ချမ်းသာလူဘဝမှာလူလောကရဲ့ကာမဂုဏ်တွေကောင်းပါတယ်ဆိုတာကဇန်ချမ်းသာနဲ့တွေ့ရင်ဘာမှမဟုတ်တော့ဘာမှအဲ့ဒါကြောင့်ဇန်ထဲမှာနှက်သွားကြတာဇန်ထဲမှာမျောသွားကြတာနော်ဝိပဿနာဘက်ကိုမရောက်ဘူး ဒါကြောင့်တချို့ကဇန်ကိုမရသေးခင်တာဘလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့ဇန်နဲ့ရောက်ရင်အခုလူလောကလူသဘာဝရဲ့ကာမဂုဏ်ကောင်းတယ်ဆိုတာနဲ့ဇန်ချမ်းသာကောင်းတာနဲ့ဘာမှမဆိုင်ဘူးဒါတော့ဇန်ထဲမှာမျောသွားပြန်ရောကိုင်ဟောဇန်ထဲမှာမျောတယ်ဆိုကြတဲ့လူမြမပြည်ရောက်မသွားဘူးလားအဲအဲ့ဒါကိုပြောတာဘဝထွတ်မြောက်ရေးမဟုတ်တော့ဘူးဒါကြောင့်အဲ့ဒီဟာတွေကိုဘယ်ကိုပဲရောက်ရောက်နောက်ထပ်ဘလောက်ကောင်းတဲ့ဘဝပဲတွေ့တွေ့ဒါတွေကိုအဲ့ဒီလိုပုံစံမျိုးနဲ့မြင်ပြီးတော့မှအဲယထာဘုဒ္ဓဉာဏ်ဖြင့်အမှန်ကိုသိလိုက်သောလောကီဘက်တွင်ကောင်းကွက်ကိုမမြင်ပြုပြင်မစဲ ပြုပြင်မယ်ဆဲဆိုတာဖြစ်ဖို့အတွက်ကိုသင်္ခါရခန္ဓာပြင်မပေးရဘူးလားကြည်ခြင်းရင်လည်းသင်္ခါရခန္ဓာပဲမြင်ခြင်းလည်းသင်္ခါရခန္ဓာသွားခြင်းလည်းသင်္ခါရခန္ဓာဆိုတော့အဲ့ဒါလိုပြောတာသင်္ခါရခန္ဓာအကုန်လုံးပြင်ပေးနေတာပြုပြင်မစဲနော်အမြင်အမြဲဖြစ်ပြနေသောယုံနံတို့၏အလုံးအထွေအစုအခက်သူတို့ကိုဘိုင်သူမရှိနိုင်သူမရှိအစိုးရသူမရှိဖြစ်ခြင်းသလိုဖြစ်ပြစ်ခြင်းသလိုပြစ်ဆိုတော့အနတ္တသဘောတွေမဟုတ်လားလို့အပြစ်အသေးအပြစ်သေးပြစ်အပြစ်ကြီးပြစ်ဟော ပြစ်တဲ့ခါမှာသေးသေးပြစ်တာရှိမယ်ကြီးကြီးပြစ်တာရှိမယ်ပြစ်တဲ့ခါတွေကျတော့ပြစ်တာတွေကြီးပဲတန်းစီတွေ့တော့တပြစ်ထဲပြစ်ဟောနောက်ဆုံးကျတော့နော်တပြစ်ထဲပြစ်ဒီကိုသာတွေ့ရသောကြောင့်လူလောကနတ်လောကတရဏံရောအလုံးထွေးကိုဘေးတွေရန်တွေကဲ့သို့ကြောက်ရွံ့ကြောက်ရွံ့လန့်ပွဲမတွယ်မနှက်သက်လွတ်ထွက်ကင်းရှင်းခြင်းမကြီးမရွှင်ကြီးငွေမပြုံငွေသော အချင်းအရာဖြင့်အတိညာညင်ညောတိမ်မွေ့စွာဖြစ်သည်ကိုပင်ကြောက်ရွံ့ကြီးငွေသည်ဟု၍ဆိုသည် ဒီနေရာမှာဦးစင်းစောစောပြောခဲ့တယ်ဦးစင်းတို့ပကြီးဆေးရပကြီးဆေးရေတုံးကနော်ပထမ original မှာကဆေးပဲရှိပါတယ်နော်ဆွဲလိုက်မှအယုတ်ပေါ်တာဆိုတော့အခုဒီပကြီးဆရာရဲ့လက်ချက်ကိုသိပြီးဒါကလူဆွဲထားတဲ့အယုတ်တက်တဲ့အယိတ်ပဲနော်အယိတ်တက်တဲ့ပဲအဲ့ဒီအယိတ်ကိုအကောင်ထင်အခက်ထင်အလုံးထင်အမြဲထင်ပြီးတော့မှကောင်းတယ်ထင်ခဲ့လို့ကောင်းတာမြဲတယ်လို့ထင်တဲ့အတွက်နေဆာနေဆာဟိုဖြစ်ခဲ့တယ် ကောင်းတယ်ချမ်းသာတယ်ထင်တဲ့အတွက်ဒုက္ခလို့မှတ်ခဲ့တယ်ကိုပုံအဲကိုလိုချင်တဲ့ပုံစံရှိလို့အတ္တလို့ထင်ခဲ့တယ်နေစာဒုက္ခအတ္တဒါဟာတင့်တယ်တယ်လို့ထင်တယ်သုဘအဲအခုတော့မဟုတ်ဘူးဒါကြီးကမမြဲတဲ့အတွက်အနေစာလို့လည်းမြင်ပြီးဒီဟာကြီးကဒုက္ခဆိုတဲ့ခန္ဓာကြီးရဲ့ခံရပုံကိုလည်းသိပြီးကိုယ်သဘောမဖြစ်ဖဲနဲ့သူပြစ်ချင်းတလို့ဖြစ်ဆိုတဲ့အနတ္တလည်းမြင်ပြီးဟာတကယ်သူဟာနဲ့သူဒစိမ့်စီဒပိုင်းစီကြည့်လိုက်တော့ဘာကမှလိုချင်စရာမရှိဘူးအာသုဘဆိုတဲ့သဘောလည်းထင်ပြီးတဲ့အခု ဆိုလိုတာကအလိန်ပြေပြီလို့ပြောတာနော်အလိန်ခံရတာပြေပြီဒါကြောင့်ငါမလို့ချင်တော့ဘူးအခုငါတက်တဲ့အလိန်ခံရမယ်သိပြီလို့ပြောတာအဲ့ဒါလို့အတိသွားတာကိုအလိန်ပြေသွားတာကိုပဲနော်အဲမပျော်မွေ့မပျော်မွေ့သော အချင်းအရာအတိညာညင်ညောတိမ်မွေ့စွာဖြစ်သည်ကိုပင် ကြောက်ရွံ့ညင်းငွေ့သည်ဟု၍ဆိုရသည် တနည်းအလိန်ပြေတဲ့အတွက်မလို့ချင်တော့ဘူးလို့ပြောတာဒါတော့ကောင်းပြီ ဘုရားတို့ဒီဟာလေးနိဗ္ဗိဒညာဖြစ်ပုံလေးနှစ်ခုကိုအမ်ဆုံးအောင်ဖတ်လိုက်ကြအောင်ပါဗျာเนาะဒီညနောက်ထပ်မဆီဆိုတော်ဘုရားကြီးရဲ့ဒါကသူ့ရဲ့ပြောပုံလေးလဲညံသဘောနဲ့ပြောတာလဲကင်ဖတ်ကြည့်လိုက်ကြပါဦးဆိုเนาะအကြအမြင်နဲ့ပြည့်စုံ နာပေါ်မှာပြောတဲ့သူကအာခန္ဓာအပြစ်အကြောင်းပြောရင်မကြိုက်ဘူးသူကခန္ဓာမုန်းစရာယွန်းအောင်မုန်းအောင်ဆုံးအောင်ပြောရင်မကြိုက်တော့ဘုရားတို့ဆရာတော်ဆရာတော်ဦးတိလန္ဒတာအော်တော့ကဖလော်ရီဒါမှာသွားပြီးတော့တရားပြတယ်တရားပြတော့ဘိုးတွေပါတော့သူကခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှဒီအနိစ္စဒုက္ခအနတ္တသဘောတွေပြောတယ်အဲ့ဒီနေရာမှာစောစောတုန်းကကြားကြားပြုတ်လို့ခေါ်တဲ့ အကြာဘုဒ္ဓနဲ့အဲဒိဋ္ဌိတွေကိုခွာရအောင်လို့ဟောဒီခန္ဓာကိုယ်မှာအတ္တဆိုတာမရှိဘူးเนาะဒါယုံနဲ့နာနှစ်ပါးပဲရှိတယ်အတ္တဆိုတာအတ္တမရှိတဲ့အတွက်ကြောင့်ငါတို့ရဲ့ဒီအမိတ်ပေးမှုပေါ့เนาะသူက authority ဘာမှလုပ်လို့မရဘူးငါတို့ authority ဘာမှမလွှမ်းမိုးနိုင်ဘူးသူ့သဘောဖြစ်တာကိုငါတို့လက်ခံရတယ်ဒါကြောင့်အတ္တဆိုတာမရှိဘူးသူ့ရဲ့သဘောကအယုံနဲ့နာမရှိတယ်ဆိုပြီးတော့ပြောတော့အဲ့ဒါကိုဘုံမတယောက်ကသူက နောက်တနေ့ကျတော့ interview လုပ်တဲ့ခါကျတော့အဲ့ဒါကိုအကြီးကျယ်သူကစိတ်တွေဆိုးတာဘာဖြစ်လို့လဲဆိုတော့ဆိုးကိုလက်ခံတာတော့ဒါတော့ဒီဆိုးကြောင့်မလို့ငါတို့သိနေရတာဒီဆိုးမရှိရင်ငါတို့ကလူအသိညာပိုင်းခြားတာဝေဘာနာစဉ်းစားတာတွေးကြတာဘာမှလုပ်လို့မရတော့ဘူးဆိုတော့ဒီဆိုးလေးရှိလို့ငါတို့အသက်ရှင်တယ်လို့ယုံတော့သူတို့အသက်ရှင်ပြီးတကယ်တန်ဖိုးထားပါတယ်ဆိုတော့ဆိုးကိုမရှိဘူးလို့ပြောတော့အဲ့ဒီမှာသူအကြီးကြီးဒေါသထွက်တယ်အဲ့တော့ဆရာတော်ကပြောလဲဆိုတော့ gain ကောင်းပြီငါထေရဝါဒဘုန်းကြီးတစ်ပါးဖြစ်တဲ့အတွက်ကြောင့်မလို့ထေရဝါဒကျမ်းဂန်ထဲမှာရှိတဲ့အတိုင်းပဲငါပြောရမယ်ငါဟောရမယ် ဒါတော့ကောင်းပြီအခုနင်ရှုတဲ့အချိန်ကစပြီးတော့မှငါတို့ပြောတဲ့အတိုင်းရှုကြည့်ပါနော်ရှုကြည့်လို့ငါတို့ပြောသလိုပဲအနိစ္စသဘောတရားမတွေ့ဘူးဒုက္ခငါစကားကိုလည်းမယူနဲ့ပေါ့နော်ငါစကားကိုလည်းမယူနဲ့ဘုရားကောရမဘုရားရဲ့စကားလည်းမယူနဲ့နော်မင်းကိုယ်တိုင်တွေ့အောင်လုပ်ဒါတဲ့ experience နဲ့တွေ့အောင်ကြည့်ပါ ကြည့်လို့တကယ်အဲမဟုတ်ဘူးဆိုလို့ရှိရင်ဒါမင်းဟုတ်တယ်မဟုတ်တယ် तू ကပြောလိုက်မယ်ပေါ့တကယ်လို့အဲ မင်းထင်တယ်လို့မျိုးဒါကမြဲနေတယ်နော်ချမ်းသာဒုက္ခသဘောရှိတယ်ကိုယ့်ရဲ့ authority ကို exercise လုပ်လို့ရတယ်ဆိုလို့ရှိရင်တော့ဂေါရမဗုဒ္ဓဟာမှားတယ်လို့ပဲဒီလိုဆုံးဖြတ်ချက်ချလိုက်နော်ဒါတော့မင်းကိုယ်တိုင်မြင်အောင်ကြည့်ပါဆိုပြီးတော့အဲဆရာတော်အဲ့လိုပြောလိုက်တယ်ပြောလိုက်တဲ့အခါကျတော့နောက်တစ်နေ့ interview ကြတော့ तू ကမတွေ့တာပဲလားနော်သူ့ဘာသာ तू တွေ့ပြီးတော့ပဲငြိမ်သွားတာလားမသိဘူးနောက်တစ်နေ့ interview ကြတော့ तू ကနောက်တစ်ခါ interview ကြတော့ तू အဲ့ဒီကြောင့်နေထပ်မဆွေးနွေးတော့အောင်နော်ဒါကြောင့် ဒီမှာစဉ်းစားကြည့်သူတို့ကဒါကိုအနှစ်သာရခိုင်နေမြဲတယ်လို့တကယ့်ကိုအနာကိုအဖြစ်နဲ့ယူဆထားတာဒါကိုမရှိဘူးလို့ပြောလိုက်တဲ့အချိန်မှာသူတို့ကတခါတည်းသူတို့ရဲ့အသေးဆွဲထုတ်သွားသလိုခံလိုက်ရနော်စဉ်းစားကြည့်ဒါကြောင့်ဥပါဒံနော်ဒိဋ္ဌိဥပါဒံဘယ်လောက်ကြောက်စရာကောင်းလဲဒိဋ္ဌိဥပါဒံအဲ့ဒါလိုမျိုးကြောက်စရာကောင်းလဲဒါဥပါဒံနဲ့ထည့်ထားတာဒါကြောင့်ဘဝကိုအပြစ်လို့မမြင်သမျှနော်ဦးဇင်းတို့ကဘဝလွတ်ကြောင်းကိုမစဉ်းစားသေးဘူး အဲကြောင့်မဟုတ်ဆရာတော်ကြီးကသူအကြောင်းမှပြောတာလေဦးဇင်းဖတ်ပြအောင်မယ်ဒီနေ့ကတော့ဒါပြီးရင်ဒီနေ့နားမှာဆိုတော့တကောင်ရောက်ရောက်မိုးကုတ်မြို့တွင်ဆရာတော်ဘုရားအားဦးမြင့်ဤမိခင်ဖြစ်သူเจ้าအမကြီးအမေဖုံကအရှင်ဘုရားကတရားဟောတဲ့နေရာမှာဒါနာကသီလကနေမဟုတ်ပဲတစ္ဆာဆက်အောင်ထိထိမိမိဟောနေတော့အရှင်ဘုရားကိုမုန်းနေကြပြီဖះတတိတတိတော့ထားဖို့ဘုရားလို့ရှောက်ထားရာဆရာတော်ဘုရားကဟဲ့မဖုံသူတို့ကအခုမှမုန်းတာ ငါကျုပ်ကိုကျုပ်မုန်းတာကြာပြီတဲ့ဗျာကဲတော့ပေါ့လားမဖုံသူတို့ကငါ့ကိုမုန်းတာအခုမှမုန်းတာတဲ့ငါကိုကိုငါမုန်းတာကြာပြီတဲ့ဘယ်လောက်ကောင်းလဲနော်ခင်ဗျားတို့အဲ့လိုပြောရဲလားငါချက်တုံချက်တာချက်ကြအဲ့တော့ဒါတော့ဒီဆရာတို့စကားနဲ့ပြန်ပြောလိုက်ပါဟလားဒါလေးကြည့်လိုက်ပြုံးလိုက် နော်သမီးလေးကြည့်လဲပြုံးလဲဇနီးလေးကြည့်လဲပြုံးလဲယောက်ျားလေးကြည့်လဲပြုံးလဲကားလေးကြည့်လဲပြုံးလဲနဲ့နော်ဒါဒေဂာနိကြမှာမဲ့ရမယ်ဟာလေဆိုဟုတ်လားအေးအဲ့ဒါနိဗ္ဗေဒညာသဘောနော်ဟိုတော့ကကြည့်လိုက်တိုင်းမြင်လိုက်တိုင်းကြားလိုက်တိုင်းပျော်စရာရွှင်စရာနှစ်သက်စရာသဘောကျစရာတွေကဒီချိန်ကကြတော့တုတ်တန်ဒဇပြင်းတဲ့ကြီးကိုရောက်ပြီးတော့အယိုးဘုံတွေကြောက်စရာကောင်းဟာတင်းကျင်းစရာကြီးတွေကဲမင်းနဲ့တက်လို့ဟာခေါင်းကြီးတွေအသားတွေအပဲ့တွေနဲ့အဲ့ဒီထက်ရောက်သွားတဲ့မြို့ပြကြီးတွေကိုတကယ် ghost town ကြီးတွေရောက်တယ်လို့စိတ်ထဲမှာခံစားပြီးတော့ကိုမှ လွတ်ထွက်ပြီးထွက်ပြေးကျင်တာအဲ့ဒါလိုပြောတာကိုင်းတာတော့ဆရာတော်ဘုရားကြီးမာစီဆရာတော်ဘုရားကြီးပြောတာလည်းနည်းနည်းကြည့်ကြအောင်ဆိုအကြအမြင်နဲ့ပြည့်စုံသောသူဒီဒါပြန်ပြီးတော့ recap လုပ်နေတာเนาะဒီနေရာလေးကရှေ့နဲ့နောက်နဲ့အကြအမြင်နဲ့ပြည့်စုံသောသူဒီခန္ဓာ၅ပါးကိုအဲ့ဒီနေရာမှာခန္ဓာ၅ကိုလို့ဖြစ်နေเนาะ၅ပါးလို့ရေးမှတ်လိုက်ပါကိုယ်ပိုင်ဉာဏ်ဖြင့်အနိစ္စဒုက္ခအနတ္တကိုရှုမြင်နိုင်၏ဦးဇင်းတို့အဲ့ဒါလောက်မှကြဲကြဲမပြောရင်လည်းနားမလည်ဘူးသိကြတယ်အတိတ်ပဲလေးဖတ်စာလေးဗမာပြန်လေးဖတ်လို့ရှင်းသွားရင် ကိုယ်စိတ်ထဲမှာမကြံဘူးဥစဉ်သိတယ်ဒါကြောင့်ကြာကျင်တော့ကြာပြီစေနားလေနားလေဖို့ပိုရေးကြည့်တယ်ဆိုဥစဉ်အချိန်ဆွဲတာထိုပုဂ္ဂိုလ်သည်လျင်မြန်စွာဖြစ်ဖြစ်နေသောယုံ nant တို့ဤအဖြစ်အပျက်ကိုသိမြင်သောဥဒယဘယညံပေါ်လာသည်တဲ့ဒီနေရာတွေသိကောင်းတဲ့နေရာတွေပဲစောစောလေးတုန်းကအကြအမြင်နဲ့ပြည့်စုံသောသူသည်ဆိုတာကဧဝံပတ္တန်တော့ကိုထပ်ပြီးတော့ပြန်ကောက်ပြောနေတာအကြအမြင်နဲ့ပြည့်စုံသောပုဂ္ဂိုလ်ဆိုတာကအရိယာတောင်ဖြစ်နေပါပြီဒီနေရာမှာခန္ဓာ၅ပါးကိုကိုယ်ပိုင်ဉာဏ်ဖြင့်နော် ကိုယ်ပိုင်ဉာဏ်ဖြင့်ဆိုတော့ခုသူတကယ် direct knowledge နဲ့တွေ့ပြီးပြီလို့ပြောတာနော် borrow knowledge မဟုတ်ဘူးနော်ကြားပြုတ်မဟုတ်ဘူးဒီနေရာမှာတိပြုတ်လည်းမဟုတ်ဘူးဒါကပယ်ပြုတ်နဲ့သူရထားတာနော်အဆင့်အမြင့်ဆုံးတကယ်ကိုတကယ် supreme knowledge နဲ့ရထားတာပြောတာခန္ဓာ၅ပါးကိုကိုယ်ပိုင်ဉာဏ်ဖြင့်အနိစ္စဒုက္ခအနတ္တဟုရှုမြင်နိုင်၏ဒါတော့ကရင်ပြောကြပါစို့တောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသဂရကအနာဂံယန္တာကိုထပ်တက်မယ်ဆိုတော့သူတို့ကဟောဒီတောတာပန်အဲဥရိယပယဉာဏ်ရဲ့ရှင်းနာလေးကဒီတမတနာဉာဏ်ကိုပြောတာ တကယ်တမ်းကတော့သူတို့ကသမ္မတဉာဏ်တော့မစတော့ပါဘူးအရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကစရင်ဥဒိယပြရပဲစတယ်သို့တော်ဒါကသူ့ရဲ့ဉာဏ်ဒီနေရာမှာပြန်ပြီးတော့ကုံအောင်ပြောတာသမ္မတဉာဏ်ကစပြောတယ်အနေစာဒုက္ခအနတ္တကိုရှုတဲ့ဉာဏ်ဒီသမ္မတဉာဏ်သုံးသပ်တဲ့ဉာဏ်အဲ့ဒီကနေပြီးတော့မှယုတ်နံတို့ရဲ့ဖြစ်ဖြစ်ကိုသိသောဥရိယဘယညံဒါဖြစ်ဖြစ်ကိုသူကတခါတည်းထင်ထင်ရှားရှားပြီးပြီးပြင်းပြင်းကြီးကိုမှမြင်လာပြီဒီဖြစ်တဲ့ပြစ်တယ်ဆိုတဲ့သဘောတရားတွေကဦးဇင်းတို့ဗကြီးကားကိုကြည့်မယ်ဆိုရင်ဆေးစစ်ကလေးတွေကြာတာနဲ့တူသွားပြီ နော်ဆစ်စစ်ကလေးတွေကြာနေတဲ့အခါမှာအော်ဒီဆစ်စစ်ကလေးတွေစုထားလို့ပြုံသွားလို့အယောင်ဖြစ်တယ်ဒီအယောင်ကနေပြီးတော့သူ့ရဲ့အယောင်ပြောင်းတဲ့အတွက်ပုံတရံဖြစ်တယ်ပုံတရံကမှရုပ်ပုံပေါ်တယ်ရုပ်ပုံပြညာကြီးဖြစ်လာတယ်အဲ့ဒီပြညာကိုပဲဒါကိုပဲဦးဇင်းတို့မှာမောဟဆိုတဲ့ illusion ရှိနေတဲ့အခါကျတော့ဒါကိုကြိုက်တာသဘောကျတာဒါကို attach ဖြစ်တာတဏှာဥပါဒံဒါကိုပဲလာလှတယ်ရေလို့သဘောကျမြဲတယ်စသဖြင့်သဘောကျပြီးတော့ဒီဟာလေးကိုပဲ तू ကအဲကိုယ့်ရဲ့အဲ နှစ်သက်မှုသဘောစိုးကြိုက်တဲ့သဘောနော်မြဲတဲ့သဘောတွေနဲ့အကုန်လုံးပြုံသုံးသားလိုက်တော့တဏှာရောဒိဋ္ဌိရောအကုန်ပါသွားပြီနော်အဲ့ဒီကြောင့်မလို့အခုဥရိယပညာဖြစ်တယ်ဆိုတဲ့အခါကျတော့ဒီဆေးစစ်ကလေးတတိချင်းတသိချင်းမှာဖန်တီးနေတာကိုသွားသိတယ်လို့ပဲလူတွေဆိုတဲ့ဘဝကြီးမှာလူလို့ခေါ်နေရတဲ့ဟောဒီဘဝကြီးမှာကင်ဟောဒီပစ္စခကလေးမှာလောလောဆယ်ဖြစ်နေတဲ့ဒီ process ကိုကြည်စမ်းပါဒါချနေတာနော်မင်းတို့လူဆိုတဲ့ကိုခြာစမ်းပါဆိုတော့ခြပြီးတော့မှတခါတည်း map ကြီးကိုအကုန်ဖြေချလိုက်တဲ့အခါကျတော့ အကုန်ပေါ်လာတယ်အေးမင်းတို့အပြင်ဘက်ကကြည့်ရင်ဦးစင်းတစ်ချိန်လုံးကပြောတယ်ဟောလိဝုဒ်ကအိမ်ဟုတ်တယ်မဟုတ်လားဟောလိဝုဒ်ကအိမ်ကိုအပြင်ကကြည့်တာနဲ့အတွင်းမှာကြည့်တာအပြင်ကကြည့်ရင်တိုက်ကြီးတွေပဲတကယ်ခါခါနာနာအတွင်းဝင်ကြည့်တော့ဘာမှမဟုတ်ဘူးသူအသားလေးနောက်ကနေရစ်မလေးတွေရိုက်ပြီးတော့မှလှုပ်ထားတာအတူကြီးအတွင်းဝင်ကြည့်လိုက်တော့အပြင်ကကနေတူသေးလားလုံးဝမတူဘူးအပြင်ဟောလိဝုဒ်ကအိမ်နေသွားကြည့်တမန်တက်တက်ဖန်တီးပြီးတော့လှုပ်ရိုက်ထားတာအဲ့ဒီလိုပဲအတွင်းကိုဝင်ကြည့်တဲ့အခါမှာကိုထင်းတယ်လို့အပြင်တော့ကမြင်နေတဲ့ပုံသဏ္ဍာန်ပညာတွေမြဲတာတွေဆွဲဆဲချစ်ဆဲကောင်းတယ်ဘာမှမရှိတော့ဘဲနဲ့ ဒီသွားနေတဲ့ဒီနှစ်ခုပဲရှိနေတယ်အဖြစ်နဲ့ဒီနှစ်ခုလေးပဲရှိတယ်အဲ့ဒါလေးက तू တကယ်လုပ်နေတဲ့အလုပ်ပဲအဲ့ဒါလေးကိုပဲအပြင်ဘက်ကကြည့်တော့ तू ငါပုဂ္ဂိုလ်တ attva ယောက်ျားမိန်းမလို့ခေါ်တာဒီအဖြစ်နဲ့ဒီအပြစ်ဖြစ်တာဖြစ်တာကယုံနေနံယုံနေနံကို तू ငါပုဂ္ဂိုလ်တ attva ဆွဲတာဒါတော့အဲ့ဒီလိုမျိုးစိစိကြသလိုဖြစ်တာကိုမြင်ပြီးအဲ့ဒီလိုဖြစ်ဖြစ်တာကိုအဲ့ဒီခန္ဓာကိုယ်ကြီးမှာခန္ဓာကိုယ်ရဲ့စွမ်းအင်ဒီဘာလဲလို့မေးရင်သူ့ရဲ့အစွမ်းနဲ့သူတတ္တိဒီဖြစ်ဖြစ်ပဲခန္ဓာရဲ့အစွမ်းက ဖြစ်ဖြစ်ပဲညံရဲ့အစွမ်းကြတော့ဖြစ်ဖြစ်ကိုမအောင်ကြည့်တာဒါပြောတာနော်ခန္ဓာရဲ့အစွမ်းရှိတဲ့မြကတော့ဖြစ်ဖြစ်ပဲဖြစ်ပြနေတယ်သူ့ရဲ့စွမ်းတတ္တိကအေးညံရဲ့အစွမ်းကြတော့အဲ့ဒီလှုပ်ဝှက်ချစ်ဖြစ်နေတဲ့ဝှက်ဖက်ဒီ hidden ဖြစ်နေတဲ့ဒီ rising and falling ဆိုတဲ့ဒီဖြစ်ချင်းဖြစ်ချင်း nature ကိုမြင်တာအဲ့ဒါဝိပဿနာဉာဏ်ပဲနော်အဲ့ဒီဝိပဿနာဉာဏ်နဲ့မြင်ပြီးဆိုတဲ့ခါကျတော့လဲတဲ့စောစောအလင်ခံရတဲ့ဟာကိုပျောက်လာတာဒါတော့ထားပေါင်းသူဉာဏ်ဖြစ်ပုံလေးတို့ဒီမှာဆက်ဖတ်ကြစို့ ထိုဉာဏ်ရောက်သောအခါထူးခြားသည့်အလင်းရောင်များဒါကတော့ဥဒိယဘယဉာဏ်ရဲ့ရှေ့ဘက်ဉာဏ်တကယ်တင်တာဟိုရပေါ့နော်တင်တာဟို part ခေါ်တာပေါ့နှုသေးတဲ့ဒီတရုဏဝိပဿနာဉာဏ်ခေါ်တယ်ပါဠိလိုအလင်းရောင်များပိဋိပတ်တတိများကိုဤငြိမ်းမှုများတတ္တတရားအထူးကျင်လင်လာမှုများအမတ်တတိအားကောင်းလာမှုများစသည်တို့ဖြစ်တတ်သည်ဒါကစောစောတုန်းကတခါမှကိုယ့်ဘဝမှာမဖြစ်ဘူးတဲ့အဖြစ်တရားဟိုဟာဖြစ်လေဒီဟာဖြစ်လေဖြစ်တဲ့အခါကျတော့ ကိုဒီလိုထူးထူးဆန်းဆန်းကြီးတွေဖြစ်လာတဲ့အခါမှာကိုကိုကိုအထင်ကြီးလာတာအဲ့ဒီအထင်ကြီးတဲ့ဒီကိုကိုကိုအထင်ကြီးမှုသည်မဲ့လို့ထင်လို့ထင်နော်ကိုကိုအရိယာလို့ထင်လို့ထင်မှာအဲ့ဒီလှုပ်ဆဲအားထုတ်ဆဲကျင့်စဉ်ကိုကိုကရောက်ပြီးထပြီးရချပလိုက်တာအဲ့ဒါမှအနောက်ရှိဖြစ်သွားတာနော်ဒါကိုမဟုတ်သေးဘူးလို့သိရင်ဒါကြော်သွားပြီအဲ့တော့အမတ်တတိအဲအားကောင်းလဆိုင်တိလို့ဖြစ်တယ်၎င်းတို့ကိုရှုမှတ်မှုဖြင့်ကြော်လွှားပြီးနောက်ဟောဘာနဲ့ကြော်လွှားမှာလဲအေးမြင်တာကိုမြင်တဲ့အတိုင်းကြော်လွှားအဲ့ဒါတော့မြင်လိုက်တယ်ဆိုတော့ ကိုယ့်ဘဝမှာတစ်ခါမှမမြင်သေးတော့ထူးဆန်းတော့လဲလူတွေ enjoy သွားလောက်တာပေါ့သွားပြီးတော့ enjoy လုပ်လိုက်တာလှလိုက်တာကောင်းလိုက်တာဟာပေါ့လိုက်တာညံညံနဲ့တွတ်လာလိုက်တာပီတိပတ္တိတွေဖြစ်တော့အဲ့ဒီခံစားမှုထူးထွေတဲ့ဒီခံစားမှုတွေကိုကြိုက်သွားတာကြိုက်တာနောက်က attach ဖြစ်တာပြောတာ attach ဖြစ်သွားတော့ကတ်သွားတာအဲ့ဒီလိုကတ်ပြီးတော့မှခံလဲရတာကိုဒါဥပကိလေသလို့ခေါ်တယ်ဥပဆိုတာကတ်တာကတ်ပြီးတော့မှကိလေသကနှောက်ရှက်လိုက်တာကတ်ဖြုတ်ခံရတာဒါကိုပြောတာ ဒါတော့လူတွေပြောတာကပ်ဖြုတ်တယ်ဆိုတဲ့စကားလုံးကယိုးနေပြီဖះဟောတာတော့ဇောကြီးရတယ်ဟောတာအဲ့ဒါခင်ဗျားတို့လည်းအဲ့ဒီလမ်းကိုရောက်ရင်ကပ်ဖြုတ်မခံရစေနဲ့လို့ပြောနေတာဒီ map ကနော်အဲ့ဒီလူတွေတွေးပြီဆိုရင်ဒါကိုကမဟုတ်သေးဘူးဟေးကိုတို့တမာရီကြောင့်မလို့တက်လာတဲ့အတွေ့အကြုံပဲရှိသေးတယ်ဒါတွေကိုကြော်ရအောင်မယ်ဆိုတဲ့အသိရှိရင်တော့ဒါတိပြုံနဲ့စောစောကြော်ခဲ့ရမယ်နော်ရှုမှတ်မှုဖြင့်ကြော်လွှားပြီးတော့အရှုခံအာယုံရောမှတ်စိတ်ရောအတွဲလိုက်ပျောက်ပြက်သွားသည်ကိုသာတွေ့ရသည်ဘင်္ဂညာတို့ရောက်၏တဲ့အဲ့ဒါကိုကြော်ရင်တော့ဘင်္ဂညာရောက်ပြီ။ ထို့နောက်ရှုရုပ်နံတရားတို့ဤအလွန်လျင်းမြန်းစွာ ပြစ်ပြစ်သွားသည်ကိုတွေ့ရ၍အခိုင်အမာဟု၍ဘာမျှမရှိအချိန်မရွေ့သေးနိုင်သည်ဟုဆိုကကြောက်ရွံ့ထိတ်လန့်မှုဘယညာဖြစ်လာတော့ဤဒီနေရာမှာစောစောတုန်းကအဖြစ်ပြစ်ကိုမြင်တဲ့နှုံးနဲ့ဘယဘင်္ဂညာဘယညာကိုရောက်တဲ့အခါမှာမြင်တဲ့နှုံးမတူဘူးသူရဲ့သွားတဲ့ speed ချင်းကကွာသွားပြီဒါတော့ဟောတုန်းကမြင်တာကကြဲကြဲနှင်းနှင်းမြင်တယ်အခုကမြန်မြန်မြင်တယ်မြင်တာမှအပြက်ကိုကြီးပဲမြင်တယ် အဲ့တော့ကြောက်ရွံ့ထိတ်လန့်မှုဗျာညာဖြစ်ပေါ်လာ၏ကြောက်เสียရအဖြစ်ထင်လာတော့ထိုယုံနံတို့အပြစ်ကိုတွေ့တွေ့လာတော့တွေ့တွေ့လာတော့အာဒီနေဝညာဖြစ်ပေါ်လာတယ်ကြောက်เสียရတွေတွေ့တယ်ဆိုတော့ဟာစောစောကမတီတော့ကတော့မကြိုက်ဘူးလားကြိုက်တော့မခင်တွယ်ဘူးလားခင်တွယ်တော့ရအောင်နောက်ထပ်မလုပ်ဘူးလားလုပ်တော့ဘဝမရဘူးလားရတော့ဒုက္ခမဖြစ်ဘူးလားအဲ့ဒါတော့တန်တရားပဲဒါတော့အခုတန်တရားရဲ့ထွက်ဆလမ်းစာလေးကဒီနေရာမှာလာနေပြီနော် this is the ဘာခေါ်မလဲ the hands of existable နော် exist ရဲ့ hand ပေးနေပြီဒီမှာကောင်းပြီရှုမှန်အဲကြောက်ရွံ့ထိတ်လန့်ဗျာညာဖြစ်ပေါ်လိုက်ကြောက်စရာထင်လာတော့တဲ့ထိုယုံနံတို့အပြစ်များကိုတွေ့တွေ့လာသောအာဒီနဝညာဖြစ်ပေါ်လာ၏အပြစ်များ တွေ့လာတော့ကအပြစ်များရှိနေသောထိုယုံနံခန္ဓာကြီးအပေါ်မပြောနိုင်တော့စောစောကမတိတုံးကပြောခဲ့တာအခုတော့အလိန်ပြေတော့မပြောတော့ဘူးလို့ပြောတာငါတို့အလိန်ခံလိုက်ရပြီနော်တန်တရားလို့အလိန်ခံလိုက်ရတာဆိုပြီးတော့ ဟောတော့ကဖြစ်ခဲ့သမျှတွေလည်းပြန်တွေးကြည့်တယ်နောင်ဖြစ်လာမှလည်းကြောက်လာတဲ့အတွက်အဲ့လိုကြောက်တယ်နောက်ထပ်မလို့ခြင်းတော့ဘူးယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်မြည်သည့်ခန္ဓာကိုယ်ပဲကြည့်ကြည့်ကြည့်လိုက်တဲ့အခါမှာသူ့သမားကြီးအရန်ကောင်းတဲ့အခါကျ तू ကြိုက်တဲ့နေရာကို तू ပို့လို့ရပြီနော်စိတ်ကဟိုထင်ရှားရာကိုလည်းရှုလို့ရသလိုရှုခြင်းတဲ့နေရာကိုလည်းပဲနိုင်နိုင်နေနေရှုနိုင်ပြီဒါသမားကြီးအားကောင်းတဲ့အခါကျရင်ရတယ်ဒါကနော်ဒါကြောင့်ရုပ်ပဲကြည့်ကြည့်ဝေဒနာပဲကြည့်ကြည့်တင်ညာပဲကြည့်ကြည့်သင်္ခါရပဲကြည့်ကြည့်ဝิญဉ်ပဲကြည့်ကြည့်သူ့ပေါ်လာရထင်ရှားရာကိုကြည့်ရင်တဲ့ ဘယ်ခန္ဓာကိုပဲကြည့်ကြည့်ခန္ဓာမဆက်အမြဲမပြတ်ဒလဆက်ဖောက်ပြန်ပြစ်စည်းနေသည်ကိုသာတွေ့ရသည်ဆိုတော့ပြစ်ပြစ်ပြစ်ပြစ်ပြစ်ပျောက်ပျောက်ပျောက်ဆိုတော့အဲ့ဒါကိုပြစ်တာပျောက်တာကြီးတဲ့မြင်တော့လူတွေကမကြောက်ဘူးလားအေးအဲ့ဒါသဘာဝပဲကြောက်တယ်ဒါတော့ဒီနေရာမှာကြောက်တာကတစ်စိကြောက်တယ်လို့တော့မဟုတ်ဘူးသူ့ရဲ့ခန္ဓာရဲ့သဘာဝကြီးကိုကြည့်ပြီးတော့အတွင်းထဲရဲ့စစ်တစ်ခုပစ္စည်းလဲနေတယ်လို့မျိုးပြောတာကြောက်လာတာစစ်ပစ္စည်းလဲနေတဲ့ဟာမျိုးလို့ကိုယ်ပိုင်မရှိဘူးတော့ဒါကြီးအချိန်ပြည့်ထပ်ပြက်နိုင်တယ်လို့ပြောတာအဲ့တော့ uncontrollable ပေါ့နော် control လုပ်လို့မရဘူး um ယခုလက်ရှိခန္ဓာများလျင်မြန်စွာပြည့်စည်နေသလိုပင်နော်လက်ရှိဘဝခန္ဓာရဲ့ဖြစ်မှုကိုပိစိကညာနဲ့တည်တည်ချာချာသဘောကျကျထင်ထင်ရှားရှားနားလည်အောင်မြင်ပြီဆိုတဲ့အခါကျတော့ဟောလာပြီအတိတ်ခန္ဓာမှန်းရှုလို့မရဘူးလားအေးအဲ့ဒါပြောတာနော်မာစီဆရာဘုရားကြီးကပိစိကညာမမြင်ဘဲနဲ့အတိတ်နဲ့အနာဂတ်ကိုမမြင်နိုင်ဘူးတဲ့သဘောကျအောင်ဒါစဉ်းစားကြည့်လေ တဘာဝတစ်ခုကမသိဘူးမကြားဘူးမမြင်ဘူးပဲနဲ့မမြင်ဘူးတဲ့အရာကိုမမြင်အောင်ကြည့်ဆိုရင်ကဲတဘာဝကြပါမလားဒါတော့သူ့မှာ sample တစ်ခုရှိရမယ်ကြည့်စရာနမူနာရှိရမယ် model လေးရှိရမယ်ဒါတော့သူ့နမူနာ sample ရှိပြီးမှသဘောကျပြီးမှဒီနေ့အလားတူအတိတ်ကိုပြန်မျှော်လို့ရပြီထိုနေ့အလားတူအနာဂတ်ကိုစိတ်ကူးနဲ့မှန်းလို့ရပြီဒါကြောင့်အတိတ်ရောအနာဂတ်ရောကိုပစ္စခဒုက္ခသဘောကိုကြည်ပြီးမှเนาะအတိတ်ကိုခြုံပြီးတော့ ဒီသဘောပဲနေမှာပဲဆိုပြီးတော့သူကသုံးသပ်ပြီးအနာဂတ်ရလာဒီလိုပဲဖြစ်မယ်ဆိုပြီးတော့သုံးသပ်ပြီးဒါအတိတ်နဲ့အနာဂတ်ကို individually မသုံးသပ်ဘူးသူကအကုန်လုံးကိုသဘောတူရပေါင်းပြီးတော့အကုန်ခြုံသုံးသပ်တာခြုံကုန်သုံးသပ်နည်းခေါ်တယ်ဒါကြောင့်မလို့အာယခုလက်ရှိခန္ဓာများလျင်မြန်စွာပြည့်စည်နေသလိုပင်နောင်ဖြစ်လာမည့်ခန္ဓာများလည်းထိုကဲ့သို့ပင်ပြည့်စည်သွားလိမ့်မည်ဟုဆင်ခြင်ပြီးညီးငွေ့သောနိဗ္ဗိတာ နိဗ္ဗိဒညာဖြစ်လေတော့ဤဒါပစ္စုပန်နေမကတော့ဘူးနောင်ဘဝပါလိုချင်သေးလားအေးအဲ့ဒါမှသဘာဝကြမယ်ဒါခင်ဗျားတို့စဉ်းစားကြည့်ပစ္စုပန်တင်လေးဖြစ်တယ်ဆိုရင်ဒါအာမလုံလောက်ဘူးဟုတ်တယ်မဟုတ်လားပစ္စုပန်လောက်တယ်မြင်တယ်ဆိုရင်မလုံလောက်ဘူးဒါအခုပစ္စုပန်ကိုသဘောကျလို့အနာဂတ်ကိုပုံစံတူကြည့်လိုက်တော့အနာဂတ်မှာရမယ်ဆိုရင်ကောမင်းယူမလားလို့ကိုယ့်ဘာသာကိုမေးပြီးတော့မယူဘူးလို့ပြောတာဒါဒါမှသဘာဝကြမယ်ခန္ဓာကိုယ်ဒါမှမုန်းမယ်ဖြစ်မယ်ဟုတ်တယ်မဟုတ်လား ဘာစီမိုးကုတ်ဆရာတို့စကားနဲ့ပြောရင်ဖြစ်ဖြစ်မြင်ဖြစ်ဖြစ်ဟေးဒါမှဖြစ်မှာပေါ့မမြင်မဲနဲ့မုန်းပါမလားသူပြောတယ်လဲကြည့်နော်မိုးကုတ်ဆရာတို့ပြောတယ်လဲဒါပဲပြောတာဖြစ်ဖြစ်မြင်ပြီးမှမုန်းလို့ရမယ်ဆိုတော့လက်ရှိပိစုံမှာပေါ့မှာမမြင်မဲနဲ့မုန်းပါမလားဒါတော့ပိစိခညံဘလောက်ရေးကြည့်လဲဒါခင်ဗျားတို့စဉ်းစားနော်ဒါစဉ်းစားကြည့်ဒါတော့အဲ့ဒီပိစိခညံအားကောင်းလို့အနာဂတ်လည်းအဲ့ဒီလိုသွားပြောတာနော်ဆင်ခြင်ပြီးတော့ညီငွေလာတယ်တဲ့အဲ့ဒီကျမှာအနာဂတ်ကိုလည်းလှမ်းပြီးတော့မလို့ချင်တော့ဘူးလို့ပြောတာနောက်ထပ်လည်းမပေးနဲ့ ဤဒီကိုရည်၍ရူပသမိပိနိဗ္ဗာန်တတိယုံနိုင်လည်းမပြောမမွေ့ညင်းဝေလေတော့ဤစသဖြင့်ခန္ဓာ၅ပါးကိုသူကသူတို့အဲ့ဒီလိုပြောပြီနော်ထိုနိဗ္ဗာန်တညာမရောက်သေးမီကတော့တဲ့လက်ရှိယုံနိုင်တွေကိုလည်းပြောနေတယ်အချို့ကလူချမ်းသာနတ်ချမ်းသာနဲ့ပြည့်စုံပြီးလှပသောခန္ဓာကိုယ်များရဖို့လဲတောင်းတနေ၏နောင်ဘဝရလာမည်လူဘဝနတ်ဘဝကိုလည်းမျောလင့်တောင်းတပြီးပြောနေ၏ယခုတော့ဤသို့မပြောတော့နော်လူချမ်းသာနတ်ချမ်းသာဆိုတာလဲတပြည့်ထက်ပြည့်နေသောယုံနိုင်မြပဲလို့ထင်မြင်ပြီးညင်းငွေ့လာတော့၏ ဥပမာအဖြစ်ဟိမန္တာတော်အလေဆတ္တဆတ္တအိုင်၌သာလျင်ကျင်လေကျစားလေးရှိသောဆတ္တံစမင့်သည်လူသူပေါ်များသည့်မြို့လေကောင်းနဲ့မပျော်မွေ့တယ်လို့ပဲတဲ့တော်ကြီးထဲမှာနော်ကြဲကြဲပြန့်ပြန့်ကျစားနေတဲ့စမင်းကြီးကိုမြို့လေကောင်းနဲ့လာတော့သူနော်ကြိုးကြီးနဲ့ခြိခံတာတော့ဘယ်ပြောပါမလဲအဲ့ဒါလိုပဲ तू ကဒီသူ့ရဲ့အာယုံကိုမပြောတော့ဘူးနော်မပြောတော့ဘူးဆိုတော့နောင်လည်းမပြောဘူးအခုလည်းမပြောဘူးနောင်လည်းပြောဟိုဟိုလည်းမလိုချင်တော့ဘူးလို့ဆိုလို့တယ် ဒါကြောင့်ဒီနိဗ္ဗာန်ဉာဏ်ဟာဝိပဿနာဉာဏ်မှာအလယ်ပိုင်းမှာရှိပါတယ်အမတန်အရေးကြီးပါတယ်နိဗ္ဗာန်ဉာဏ်ကနေပြီးတော့မှနိဗ္ဗာန်ဉာဏ်ကနေအားကောင်းပြီတကယ်အားကောင်းပြီဆိုတော့ဒီမဲ့ဉာဏ်ဘက်ကိုသူက slope သွားတယ်လို့ပဲသူကဒီလိုအဆင်းကိုအရှိန်နဲ့သူသွားတာပါဒါကြောင့်နိဗ္ဗာန်ဉာဏ်အာမကောင်းရင်ဒါပြန်ပြန်လဲတာပဲနိဗ္ဗာန်ဉာဏ်အာမကောင်းရင်လက်ဝိပဿနာမလုပ်တော့ဘူးဒါစဉ်းစားကြည့်နော်နိဗ္ဗာန်ဉာဏ်အားကောင်းလို့တကယ်ဟာမြင်ပြီဖြစ်ဖြစ်သိပြီကြောက်စရာရွံ့စရာမုန်းစရာတွေတွေ့ပြီဆိုလို့ရှင်လဲဟာတကယ်ဒါမှငါအလုပ် ဒီဘုရားပွင့်တာငါ့အတွက်ပွင့်လာတာကံကောင်းလို့ပွင့်တာနော်ဒီငါတို့တတန်တရားလုံးကမသိခဲ့ရတဲ့မှားခဲ့ရတဲ့ဒီအာလောဘရဲ့အပေအဖုံဒေါသအပေအဖုံမောဟအပေအဖုံဒါငါ့အတွက်အခွင့်အရေးပဲဆိုပြီးတော့မှနော်အေးသားသမီးတာဝန်ရှိလို့ရှင်လည်းပဲသူ့တန်နဲ့သူထိုက်တဲ့လောက်တော့လုပ်မယ်ဒါပေမဲ့သူကြံတဲ့အချိန်တကုန်လက်ကားမထားတော့ဘူးနော်ဒါငါအတွက်လွတ်လန်းပဲလွတ်ဖို့အချိန်ပေးထားတာပဲလို့သူ့ကိုသူအဲ့လိုသုံးသပ်တယ်ခုနကနော်ဦးဇင်းတို့ပြောတဲ့မိလခရဟန်းကြီးလိုပဲနော်ငရဲလည်းမြင်လိုက်ပြီးရောသူညာလည်းမိတ်တော့ တခါတည်းအဲ့မှာအင်းတိုက်အားတဲ့ဒီအချိန်လေးဟာငါ့အတွက်အကောင်းဆုံးထွက်ပြေးရအချိန်လေးဒီအချိန်ကလေးမှမှငါလွတ်ရင်လွတ်မလွတ်ရင်ငါနောက်ထပ်အိုနာတင်မလွတ်သေးဘူးဆိုတော့အတင်းအထုတ်တာလေဒါကြောင့်ကြောက်စိတ်လန့်စိတ်ဟာတကယ်အာအာထုတ်မဲ့စိတ်ကိုတွန်းအားပေးတယ်ဒါကြောင့်အခုနာကဘယညံကြောက်တဲ့စိတ်ဘင်္ဂညံဖြစ်တာတွေကိုအပြက်တာတွေကိုမြင်တော့ဘယညံကြောက်တဲ့စိတ်အာဒီနဝညံအပြက်တွေကိုမြင်တော့စိတ်နော်အဲ့ဒီကနေပြီးတော့မှနေပိန္ဒမလို့ကျင်တော့ဘူးတော်ပြီနော်မုံစီတုကမြတ်တာလွတ်ရကိုရှာပြီး အေးအဲ့ဒီလိုမျိုးတဆင်တဆင်ရင်တက်သွားတာကိုပြောတာတော့မဆိုရင်တော့အာမိမိတို့ကရောက်လေရရလေရဘဝမှာဘဝတဏှာရဲ့ခြေလဲမှုကြောင့်အဝိဇ္ဇာရဲ့လှက်ပတ်မှုကြောင့်ဦးဇင်းတို့ကဘဝဆိုရင်အကုန်လုံးကြိုက်ပြီးတော့အဲနောက်ထပ်ဘဝတွေစစ်တက်စစ်တက်လဲတယ်ဒါလေးဟာငါအတွက်အခွင့်ပဲသောတာပန်မှာမဖြစ်သေးတော့ငါအပေမှာနေမဲ့ခန္ဓာမသေးသေးဘူးဆိုတော့ကိုအခုလူပြည်မှာရောက်နေပြီမဲ့လည်းပဲအခုငရဲပြည်မှာလည်းကိုဟာတွေမရှိဘူးလားရှိသေးတယ်နောင်လည်းရှိအောင်ပဲဒါပြောတာနော် ဒါတော့ငရဲကြခြင်းသလားလို့မေးရင်လည်းတိလိစ္ဆာန်ဖြစ်ခြင်းသလားဆိုလည်းမဖြစ်ခြင်းပါဘူးပိဋ္ဌာဖြစ်ခြင်းသလားဆိုလည်းမဖြစ်ခြင်းဘူးဒါပေမဲ့လည်းမဖြစ်ဖဲနေလို့ကရမလားဆိုတော့အခုအတိုင်းဆိုရင် guarantee မရှိဘူး guarantee မရှိဘူးဟုတ်ရဲ့လား guarantee မရှိဘူးဒါတော့ guarantee မရှိတော့ကျုပ်တို့ကနည်းနည်းလေးရသစ်စိတ်ဖြစ်တော့ပြောတာပေါ့နော်အေးဒီကောင်းအောင်တော့လုံအောင်ပါပါကဲအသေးကောင်းအောင်တော့လုံနေနေတဲ့အဲ့ဒါ ခင်ဗျားတို့အသေးကသေပြီးလမ်းနောက်ထပ်ပေါ်ပြိုင်မှာအသေးကောင်းတယ်ဆိုတာဘယ်အသေးမှကောင်းတယ်ဆိုတာမရှိဘူးအသေးလွတ်အောင်ပဲလုံးတဲ့ဆရာတော်ကြီးစကားလိုပဲပေါ့နော်ဒါကြောင့်မိမိတို့အခုလစ်လာတဲ့ဟာတွေကလည်းပဲတကယ်သင်ကြားမှုနယ်ပယ်ကြားပြီးတော့ဖြုတ်တဲ့အဆင့်ကနေအားထုတ်မှုနယ်ပယ်တည်ပြီးတော့ဖြုတ်တဲ့အဆင့်တည်ပြီးတော့ဖြုတ်တဲ့အဆင့်ကနေညံနေရင့်ပြီးတော့နောက်ဆုံးမဲ့ညံနေပယ်ပြီးတော့ဖြုတ်နေတဲ့အဆင့်ပယ်ပြီးတော့ဖြုတ်နေတဲ့အဆင့်ကနေနောက်ဆုံးလွတ်ထွက်ရာအရတမညာတိနောက်ဆုံးရောက်ရှိပြီးတော့မိမိတို့ ဒီကနေပြီးတော့ဟောဒီလေလာတဲ့ဉာဏ်သင်ကြားတဲ့ဉာဏ်အာထုတ်တဲ့ဉာဏ်ပြုစုတဲ့ကုသိုလ်ကောင်းမှုတို့သည်ထိုနောက်ဆုံးအမြင့်ဆုံးလွတ်ရာဖြစ်တဲ့အရတ္တမဉာဏ်ကိုအထောက်ပံ့ပြုပြီးပြုတဲ့ရရရာကြောင့်ကုသိုလ်ကောင်းမှုဖြစ်ပါစေထိုကုသိုလ်ကြောင့်အရတ္တမဉာဏ်ကြောင့်မလို့လဲမိမိတို့ဟောဒီဟိုနာတိဒုက္ခတန်တရားကြီးကနော်အမြန်ဆုံးလွတ်နိုင်ပါစေလို့အဲ့ဒီလိုဆုတောင်းပြီးတော့ gain အလုံးသာဓုခေါ်ကြစို့ ကျန်တဲ့အပိုင်းကတော့ဦးဇင်းနောက်နောက်ဟောစက်တင်ဘာလတတိယဘက်ထစ်တော့စောမယ်မထင်ဘူးဒီဟာထဲမှာဦးဇင်းမအားသေးဘူးเนาะဆိုတော့အဲ့ဒီကြမှာပြန်စစ်ပြီးတော့ကျန်တဲ့နောက်စီစဉ်ကြမှာပြန်စစ်ပါမယ်ဒီလောက်ဆိုရင်လည်းပဲကျင်တတ်ဖို့ကောင်းပါတယ်ကျန်တဲ့ဘုန်းကြီးတွေကဒီလောက်မှမရဘူးဦးဇင်းကတော့ကြောင်ပိတ်မိနေလို့များနေတာဟုတ်တယ်မဟုတ်လားအဲ့ဒါအဲ့တော့နောက်စီစဉ်ကတော့ဦးဇင်းစက်တင်ဘာလအကုန်လောက်ဖြစ်ကောင်းဖြစ်လိမ့်မယ်ထင်တယ်เนาะအဲ့ဒီကြမှာပဲဦးဇင်းပြောလို့ရမယ် ဆိုတော့အဲ့ဒါကိုကျန်တဲ့ဘိုင်းလေးကိုဆက်ပြီးမှကျန်တဲ့တုတ်တန်ကိုလည်းအဲ့ဒီကျမှပြန်ကြီးညာပါမယ်အဲအခုဦးဇင်းကဒီလကုံကိုအာမလေးရှားကို၃ဘတ်တရားစခန်းသွားရဖို့ရှိတယ်ပြီးတော့အဲမလေးရှားမှာ၂ဘတ်စခန်းအင်ဒိုနီးရှားမှာ၃ဘတ်တရားစခန်းရှိတယ်အဲ့တော့အဲ့ဒီကပြန်ရင်ကလေးတွေနူရဒီသင်္นานအတွက်လောက်ရမယ်ဆိုတော့အဲ့ဒီကနေပြီးတော့ဦးဇင်းကအောက်ဂုလတလလုံးပြီးစက်တင်ဘာလတတိယဘတ်လောက်ကြမှာနည်းနည်းလောက်တာရှားတာမယ်ဆိုတော့စက်တင်ဘာလကုံလောက်မှပြန်ဝင်လို့ရမယ် နော်အောက်တိုဘာလာစားဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲ့ဒီချက်မှာပဲထပ်တွေ့ကြတာပေါ့နော်အားလုံးอืมဦးတင်မမီတော့ဒီလုံခဲ့တဲ့၄နှစ်လောက်က၄နှစ်လောက်ကဟမ်၄နှစ်လောက်ကဟိုဘက်ခန်းလေးထဲမှာလေဦးတင်ဘုရားကာယကပြန်ပြီးကြပတ်လက်ချာမှာဟမ် နဲ့ဘယ်နေရာကဘာဘယ်နေရာဘာဆိုပြီးတော့ slide ထိုးတာလေအမှန်ကြီးတယ်အဲ့တော့ဦးလေးဒီတော့ဦးလေးဟိုအလုပ်လုပ်ကြတဲ့အခါမှာဒီလိုဆင်ပြေလို့ရှိရင်အဲ့ဒါတွေကြီးလို့ရှိရင်မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်ကာလတုန်းကမြတ်စွာဘုရားနေတဲ့တိုင်းပြည်မျိုးတော့နောက်အဲ့ဒီပတ်ဝန်းကျင်ကြီးရဲ့ဝန်ကြီးဝေးတဲ့ဝန်ကြီးတိုင်းပြည်ရဲ့ဘုရင်လေးဟောဘယ်သူအဲ့ဒီတော့မြတ်စွာဘုရားနဲ့အပြာတက်တော်ထင်ရှားရှိခဲ့တဲ့အားဖြင့်အင်္ဂါရေးပါတယ်ဘယ်လိုပြည့်တယ်ဆရာတော်သင်တဲ့ တုတ်တယ်နေရာဘယ်ဒါမင်းကြီးဘာကိုဘာပြီးဘာပြီးနဲ့ဘာလဲတော့ဒီလိုလိုအသက်ကြီးတာဒီကြောင်မမှတ်မိဘူးမြတ်စွာဘုရားတိုင်းကလည်းဟိုတော့ဒီတော့ဘယ်မြင်နဲ့ဘာမြင်နဲ့ဆိုတော့အဲ့တော့ဦးစင်းရဲ့ဒီညီဟိုကြီးဒီလိုချင်း sketch ဖြစ်ပြီးဦးစင်းပြီးတော့ဒီအီးမေးလ်နဲ့ပို့ပြီးတော့ချောစားပြီးကိုတက်စီပြီးတော့ကိုတက်စီကို print လုပ်ပြီးတယ်ဒီသင်္ကန်းသင်္ကန်းသားတွေကိုဝေနေတာပေါ့ဗျာ။ဒါလေးဆိုရင်ဟိုဦးစင်းတို့ကမြတ်စွာဘုရားပြေတော့သွားပြီးဘယ်မြင်ကြီးကဘာဖြစ်လဲ။စသည်ဖြင့်ဟိုမှာသူတို့ဓာတုဥဒ္ဒေ ဟုတ်တယ်အဲ့တော့ဘယ်တိုင်းကြီးပဲမင်းအဲ့တက်တော့ပြင်ရှားမတိုင်ခင်ကဟာကြီးကျွန်တော်တို့ပြည်တွေမှာပြည်ပြီးနောက်ပိုင်းတွေကတော့ထားလိုက်ပါတော့ဖြည့်စင်တစ်စိမ့်ဒါရင်အဲ့ဒါလေးသူသေးအသေးကြီးတဲ့ဒီနေ့မှာသူသေးရဲ့ဖိုင်ကိုလာတော့ရှာပြီးတော့ဒီလိုဒီပို့ပြောဗျာပြီးတော့ကိုယ်သက်တို့ရတဲ့ချက်အကုန်လုံးဒီကနားစားတွေဖြတ်ကြည့်နေတာလေ အဲရှိပါသေးတယ်နောက်တစ်ခုကဦးဇင်းကတော့ခုဒီဒီတရားဦးဓမ္မစကားဘုရားတော့ဒီလက်တလက်နာတို့ဆိုတဲ့ဟင်းကောင်းကဲ့သို့မင်းချက်ပွဲဟင်းတွေဖြတ်ပြီးတော့လည်းပဲဒီလိုတို့ကဒီလိုသင်္ကန်းသားတွေမှာဟိုဟိုရဲ့ဟိုဘာမီ level ညာ level ရစားနိုင်ကောင်းတယ်အများကြီးစားနိုင်တဲ့လူရှိတယ်လို့နည်းနည်းပဲမိနိုင်တဲ့လူတွေရှိမှာပါဗျာအဲ့တော့ဒီသုတ်တံကိုဒီသုတ်တံကအင်္ဂလိပ်ခေတ်သုံးတဲ့သုတ်တံဖြစ်ပါတယ်ဗျာဥပဒေအသေးသေးတင်ရတာ အဲ့တော့နောက်တာတစ်နှစ်လောက်ကြာလို့ရှိရင်ဒီတုတ်တာကိုပဲပြီးတော့လို့ပြန်သိပေးပါဦးဗျာပြီးတော့မှအတေနာဒီပြန်ဖြစ်သွားပါလိမ့်မယ်ဗျာတစ်နှစ်နှစ်နှစ်ကျော်လောက်မှကောင်းမှာတစ်နှစ်နှစ်ကျော်လောက်ကျော်လောက်ပါဗျာကြားထဲမှာဒီကြားထဲမှာသုံးနှစ်မြောက်ဖြစ်သွားမှာပေါ့နှစ်နှစ်ကျော်သွားသုံးနှစ်အဲ့ဒါကြတော့ပိုရတာရှိမယ်အခက်သုံးဆုံးပြီးရိုးသုံးသုံးဆုံးလို့တကယ်အခက်သုံးဆုံးပါဗျာနောက်တစ်ခါဒီကြားထဲမှာဦးတဲ့ဟိုဦးတဲ့ဆက်စက်ကတော့လည်းတင်ပြီးဝါမီကတော့လည်းတင်ပြီးဖာဒီမင်ချာဟိုဒီဗာမြာဖလာတို့တို့ ဒီသုတ်တရားဝိပဿနာရှင်းတဲ့သုတ်တိဖြစ်တဲ့အတွက်တစ်ခါနေနဲ့ဟိုညာထဲမှာနေနေနေပါဗျာဒီလိုကဒီလိုကဒီလိုတောင်းမှနေတာတစ်ခုရှိပါတယ်ဗျာဦးဇင်းကအဲဟိုဒီမှာသင်္ကန်းတွေမေးလိုက်လို့ပဲဆိုရင်ဒီလိုမှတ်မိပါဘူးဗျာဒီလိုခွင့်လို့ပြီးတော့ဒီလိုကပြည်လာပြီးတယ်ဒီလိုသိလို့ဆိုရင်တက်ဖို့လည်းနေရာကြီးရောပြည်လာပြီးတာဦးဇင်းကောက်ပြီးလိုက်တဲ့အခါကျရုပ်ပြန်မပြေးနိုင်ပါဘူးဗျာအဲဒီလိုလိုဒီနေ့နဲ့တကြီးတကြားဦးလည်းပါလို့အဲ့ဒါ ဉာဏ်ထက်မြက်တဲ့ဉာဏ်ပိုင်းတွေပါပါတယ်ဗျာအဲ့တော့ဒီလိုလိုဖြေနိုင်တာတော့ဖွင့်လို့ပါဗျာဒီတခုပါပဲအဲအဲ့ခုနပြောတဲ့ဒီလိုအပုကချင်တာအလုပ်ရုပ်တခုနာလုပ်ရှုပ်တယ်လို့ဦးပြောရကြတာကဒီလိုအပုကတာအဲ့ဒါလေးဟောပေါ်တယ်ဟုတ်ပြီဟုတ်ပြီရှိပါသေးတယ်မေးကုန်များမေးကြရှိပါသေးလားဆရာဆရာဦးဒီနေ့ပြန်ပြန်တာပြန်တာ တော့ဆိုတော့ကျွန်တော်တို့ဒီနေ့ဆရာတော်ဘုရားကိုစပိုင်းတော်ကြမှာဖြစ်ပါတယ်အားလုံးကိုစားအဲဒီဉာဏ်ရှင်ရနေပြီးတော့ဆရာတော်ဘုရား တင်စကားပြောပြီးပါဆိုတော့ကိုလှုပ်ခြင်းနဲ့အလုပ်လှုပ်ခိုင်းတာဆိုတော့အယံဝန်တာပါပဲဗျာဆိုတာကတကယ်လဲကျေးဇူးအများကြီးတင်တာတင်တင်တာဟုတ်ဗျာကျေးဇူးတင်တင်ပါလေဆိုပေမဲ့လည်းဟိုအရှင်နေမင်းကြွလာတော့ငါဆိုရင် तू က तू ကလည်းပြောတယ်ဒီဦးသိန်းကဟိုစကြီးလိုလူတွေနဲ့မဟုတ်ဘူးဆိုပြီးပြောတယ် तू လည်းအားရှိပါသေးဆိုပြောတော့ဗျာသိကောင်းပါလေဆိုတော့တော့ဒီမိတ်ဆွေကတော့ကျင်ရ ဒီကိုယ်တော့ကောင်းနေတယ်ဒီပြင်ကိုယ်တော့ကြာမကောင်းလို့လားဆိုတော့ပြီးတော့အဲ့ဒါကြောင့်အများရန်သတိထားပါအဲ့တော့ဆရာတော်ဆရာကိုပြောတဲ့ဟိုဆရာကျေးဇူးတင်တယ်ဒီပြင်ကိုယ်တော်တွေလည်းသူရာကဟိုဓမ္မနန္ဒဟုတ်ပါဦးဟုတ်ကူကာတင်ဖွဲ့အတူတခုမှဓမ္မရင်တော့ဖွဲ့ ကောင်းတာနော်တဲ့သူဟိုးတဲ့ဗမာပြည်မှာတွေ့ခဲ့တယ်ပေါ့အဲ့လိုကျွန်တော်အဲ့တော့ကျွန်တော်လည်းတွေ့တော့တိတ်ဝန်းတာပါတိတ်တူသဘောတူပါလေတွေ့တော့လို့ဆရာကြီးဟာခုနပြောတဲ့တွေ့တော့လည်းအဲ့တော့ထောက်ခံပြောလိုက်ပါတယ်တွေ့တော့လို့ဆရာကြီးတကယ်ကောင်းကောင်းတယ်ဆိုတာကျွန်ပြီးတော့ကျွန်တော်အလကားပြောတာမဟုတ်ပါဘူးဆရာဟိုဟိုတဲ့တန်ခါကုံတော်မှာ ဒုပတိပါဏောဥဇုပတိပါဏောညာယပတိပါဏောတာမစ္စိပတိပါဏောဆိုတာဆရာခေါင်းကြီးရဟန်းတော်ကြီးတို့ကဒီကုံတော်၄ခုသူတို့ကတော့အမယ်ဖွဲ့ပါအဲ့တော့ဒီတော်တို့ဆရာကြီးမှာဒီကုံတော်ကြီးနဲ့ဟိုတဲ့ဓမ္မသင်္ကြန်များကိုယ်ကိုယ်ပူဇာမှန်းကြည့်ပါဆရာတော်ဆိုဆိုလို့ရှိရင်လည်းဟိုတဲ့ကောင်းစာမသွားဘူးလားသူဟိုတဲ့စာအုပ်ကဖတ်ပြီးတိုင်းဒီတိုင်းဟောသလား ဟိုသူ့ကိုတွင်းနဲ့လုပ်ပြီးတော့မှဟောလဲဆိုတာကိုယ်ကိုပဲဆုံးဖြတ်နိုင်ကြပါတယ်အကုန်လုံးကြည့်ပါတယ်အဲ့တော့ဒုပတိပါဏဘုရားဥဆရာတော်ဘုရားဟဲ့ဒီဘုရားကိုတရားတင်ထားတာကိုလက်သူ့ဟာလုပ်တော့ဒါဥစဉ်တိတာကိုပြောတာဒါဟိုဒါမဟာစီဆရာတော်ပြောဆရာတော်တော့မဟုတ်ပါဘူးဒီဒါကဆရာဟောဒါမဟာစီဆရာတော်ဒါကမိုးကုတ်ဆရာတော်ဒါကဥဥဥဆရာ ဟိုဓမ္မနန္ဒပထမဓမ္မနန္ဒကိုရောဟောတာဆိုတော့ဘယ်ဘယ်တရားကိုမှကိုကိုဟာတော့ပြီးမဟောတော့အဲ့ဒါဟိုသူဥဒ္ဓပတိပါဏမဟုတ်ဘူးလားဗျာအဲ့တော့ကျေကျေတော်ဗျာလည်းအများကဟိုတုံနေပါတယ်ဆိုဆိုတာကလည်းဒါဟိုတဲ့ဒါမဲ့ဆရာတော်ဘလောက်ဆင့်ရှိပြီဆိုတာတော့တွေးတော်တို့လည်းကိုကိုကမရောက်သေးတော့မှန်းလို့မရပါဘူးဗျာဒါဟိုတဲ့ ပြီးတော့ကျတော့ဟာတရားတော်သူကအကုန်လုံးမှပြီးတော့လို့ကြားတယ်ဟိုတိုက်စေတနာတိတ်ပါပါတယ်စေတနာလည်းပါတယ်သင်္ကန်း ဆက်လက်ပြီးတော့လည်းခုနကတို့ရွှေပြောတယ်လို့ပဲနောက်တစ်ချိန်ပြီးတော့လာကြတယ်ဒီဘာလဲ TV ကွန်ပျူတာနဲ့နားထောင်ရတာအားမရဘူး လေးလေးမြတ်စွာပညာလျှောက်ထားပါတယ်ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်ဗျာဆရာတော်ဘုရားရဲ့တရားများကိုဆရာကြီးတော်များလာမကကဘာရဲမှာရှိတဲ့သန္တနာနယ်ဝင်သူတော်စင်များဟာနားထောင်ရနာကြားရတဲ့အတွက်အင်မတန်မှဝမ်းမြောက်ဝမ်းသာရှိလေရှိကြပါလေဗျာဆရာတော်ခုလိုကျောင်းတော်မှာမအားလာတဲ့ကြားရရနေပြီးသာသနာကိစ္စတွေများစွာရှိတဲ့ကြားရရနေပြီးဘုရားကြီးတော်များကိုလေးလာတိုင်းတိုင်း မနလက္ခဏာတုတ်တရားတော်ကြီးများကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုစားဟောကြားနေတဲ့ပမာအလားတပည့်တော်ဘုရားတပည့်တော်များနာကြားရတဲ့အတွက်အလွန်ပဲကျေးဇူးကြီးလာပါတယ်ရှင်ဘုရားဘုရားတပည့်တော်များကိုလည်းမချခဏဆိုသလိုဒီတင်နန်းမှာသင်တော်ရတရားတော်များကိုကြောက်ရွံ့ချီးမြှင့်ပေးတော်မူပါမည်အကြောင်းအားလုံးသောဓမ္မမိတ်ဆွေများကိုစား န်းကြားလျှောက်ထားအပ်ပါတယ်ဗျာကျေးဇူးတော်ရှင်ဆရာတော်ရှင်များဗျာဗျာပြုတော်များတို့ဟာတတိများဖြစ်သည့်လျောက်မတော်တဆများကာယကံဝစီကံမနောကံတဘာဝသောကံတို့ဖြင့်ပြမကျွလွန်ခဲ့မည်ရှိပါက၎င်းတတိများဖြစ်သည့်လျောက်ဦးကြီးဝင်းငယ်များမေးလျော့ပေါ်ဆခဲ့ပြီးဒီရှိပါက၎င်းထိုပြင်များကိုပြောက်ပါဆိုခြင်းအကျိုးငါဆရာတော်ဘုရားနှင့်တရားဓမ္မများကိုချီးမြှင့်ပေးသနာတော်မူအပ်သောဆရာတော်ဘုရားနှင့်တကွ ယရနာသုံးပါးတို့အပေါ်၌ပြမတကယ်သောပြညာရှိခဲ့လျင်ထိုပြစ်တို့ကိုပြောပါလိုခြင်းကျိုးငါဥတုံးရင်ချ၍ကြောဝင်ပြုတော်မူပါရှင်ဗျာသနာချီးမြှောက်သောအဖြစ်ခွင့်လွှတ်ပေးတော်မူပါရန်အားလုံးသောတက္ကတက္ကမတတိများကိုစားယုတိလေးမြတ်စွာဘုရားချောက်တာပါလေဆရာတော်ရှင်လေးမြတ်ဗျာအားလုံးသောဓမ္မပစ္စည်းသူတော်စင်ပေါင်းတို့တို့ပြညာပြောပါလိုခြင်းကျိုးငါဤသို့ရှင်ဆရာတော်ဘုရားနှင့်တကွယရနာသုံးပါးတို့အားတို့ပြညာပြောပါလိုခြင်းကျိုးငါဥတုံးရင်ချ၍ကြောကြပါကုန်သောခင်ဗျာ ဒီဆိုလို့ရှိရင်ဆရာတော်ရှင်သမီးဖျားသရတိလာစာရပညာလေးပြာသောတရားညညညတာနိုင်အောင်ကြိုးစားလျက်ရှိကြပါကုန်သောဖျားပြီးတော်များတို့သည်တမီးရတာတန်ရှင်းစင်ကြယ်စွာဖြင့်ရရှိရသောကျွင်းတဲ့စာတို့မှနိဗ္ဗာန်မဖို့ရရှိလို့နိုင်အောင်အထောက်ပံ့ဖြစ်ပါလို့သောအကျိုးငါဆရာတော်ဘုရားဤပစ္စည်းလေးပါတို့အတွက်ဆရာတော်ဘုရားဤဓမ္မဂုံကြီးပြခီးစဉ်များအတွက် လူရှိသူသုံးစွဲနိုင်ရန်လူတော်ငွေ1930ဒေါ်လာနှင့်ညီမျှသောနောကမအသူဝေဝတ္ထုစုစုတို့ကိုကပ္ပိယကာရကဌာမတစဉ်သူရန်ပြုတော်မူပါရှင်ဖျားနောက်ခါအလိုရှိသောအခါတွင်ဆရာတော်ဘုရား၏ပစ္စည်းလေးပါအလို့ငါဆရာတော်ဘုရား၏သာသနာပြုလုပ်ငန်းများဓမ္မဂုဏ်ယူပြခီးစဉ်များအလို့ငါကပ္ပိယကာရကဌာမတစဉ် လူခံ၍ဖျားပြတော်များအာသနာချီးမြှောက်သော အဖြစ်လူခံသုံးဆွဲတော်မူပါရှင်ဗျာအာလုံးသောလူရှင်များကိုစားကိုမျိုးခိုင်ဦးမှလူခံပေးပါရန်ဖျားပြတော်တို့၏ထေရဝါဒဓမ္မအသင်း web master ဒီ website ကြီးရဲ့အလူရှင်လည်းဖြစ်ပါတယ်ဗျာကိုမျိုးခိုင်ဦးမှလူခံပေးပါရန်နဲ့ကပိယကာရခအဖြစ်ဒီယာယီဆောင်ရွက်လက်ရှိတဲ့ကိုအောင်ဝင်းမှလက်ခံပေးပါရန်လေးစားစွာဖြင့်ပေးကြပါရစေ။ ည်းနည်းတူတူလေးပဲဩဝါဒပေးပါမယ်။အမ်ဒီအသင်းဟာတော်တော်ကျေးဇူးများတဲ့အသင်းပါနော်။ဦးဇင်းတို့မိမိတို့ထင်တာကတော့အမ်ဆရာတော်ဘုရားတွေထံကနားရတယ်ဒါကြောင့်မလို့ကျေးဇူးတင်တယ်ပေါ့နော်ကိုယ့်ဘက်ကနားယူသူဖြစ်လို့ဦးဇင်းတို့တင်ပြသူဘက်ကလည်းပဲနားယူသူရှိလို့ပဲ ဟောကြားခွင့်ရတာဖြစ်တယ်လို့ဦးဇင်းတို့ဘက်ကလည်းကျေးဇူးတင်ရမှာပါနော်ဒါတော့တင်တန်းတစ်ခုလုပ်တယ်ဆိုတာဆရာကြီးပဲလည်းလုပ်လို့မရသလိုတပည့်ကြီးပဲလည်းမရဘူးဒါတော့အကျိုးကဘာရှိသွားတယ်လဲဆိုတော့ဦးဇင်းတို့ဘက်ကလည်းပဲဒီပိဋကစာပေပဲဖြစ်ဖြစ်နော်ကြင်ကြံမှုပိုင်းဆိုင်ရာပဲဖြစ်ဖြစ်ဘယ်ဟာပဲဖြစ်ဖြစ်သူကနော်အမြဲတမ်းလုပ်နေတဲ့အလုပ်ပါဒါတော့အမြဲတမ်းမလုပ်ရင်အရိယာဖြစ်ပြီးသားပုံကိုတောင်းမှပဲသူတို့ဖလားသမဘဝင်စားလို့မရဘူးဘာဖြစ်လို့လဲဆိုအေးသွားလို့နော်ဒါကြောင့်မလို့ ဒီမိမိတို့ရတဲ့တမာဘက်ကိုချစ်ချင်းလိုချင်တဲ့ချိန်ဝင်စားလို့ရအောင်အမြဲတမ်းအမြဲတမ်းသူကလုပ်နေရပါတယ်အဲဒါတော့ဘုရင်တို့ဒီစာပေတို့တရားတွေဟာမိမိတို့ကကိုယ်တိုင်ကလည်းသူများကိုပြောရမယ်ဆိုတော့အဲပြက်ထားတယ်လို့ဖြစ်နေတဲ့စာတွေကသင်ကြားတဲ့အခါကျတော့မိမိတို့ကလေးလေးနက်နက်သင်ကြားတာဖြစ်တဲ့အတွက်စာပေတွေကိုလည်းပဲကြဲကြဲပြက်ပြက်လေ့လာခွင့်ကြည့်ကြည့်ရှိခွင့်ရတယ်တခါဦးဇင်းတို့ကနော်အဲ့တော့သူတစ်ပါးကိုပြောရမယ်ဆိုတော့မိမိကိုယ်တိုင်ကနားလည်အောင် ဖတ်ပြီးလေ့လာပြီးမှသူတစ်ပါးကိုပြောရတာဖြစ်ပါတယ်ဒီရှေ့ကိုလာထိုင်နေဆိုတာဟာတာမန်ကြည့်လိုက်ရင်တော့ခပ်ပေါ်ပေါ်လေးပဲဒါဒီစကားကိုတစ်လုံးဖြစ်ဖို့တို့ကဦးဇင်းတို့ကအများကြီး prepare လုပ်ရတယ်နော်တချို့ဟာတွေမှာဒါကြောင့်မလို့ဆရာတို့တွေဟောတာပြောတာတွေကိုအဆောင်ထား reference တွေခိုင်ခိုင်လုံလုံပေးတာဆိုတာဒါသူ့ဉာဏ်နဲ့သူဒါကိုအတိမဟုတ်ဘူးဆိုတာကိုဦးဇင်းတို့ကပြောပြောပြီးတော့မှနော်ပေးရပါတယ်ဒါတော့အဲ့ဒါတွေကိုလည်းသိခွင့်ရတဲ့အတွက်ဦးဇင်းတို့ရဲ့အသိဉာဏ်တွေလည်းပို့ပြီးတော့ပွင့်လင်းလာတယ်ဒါကဘသူပေးတာလဲဆိုရင် တဲ့တဲ့ပြောမှဆိုရင်ဒီဒကာဒကာမတွေကပေးတာနော်ဒီဒကာမတွေကပေးတာဒါတော့မာစီဆရာတော်ဘုရားကြီးဩဝါဒပေးတာတခုရှိပါတယ်မာစီရိတ်တာမှာဝင်ဆောင်လုံးမဲ့နာယကလုံးမဲ့ဩဝါဒလုံးမဲ့ပုဂ္ဂိုလ်အားလုံးဟာတဲ့နော်မိမိတို့အတွက်တစ်နေ့တစ်နေ့ကိုတရားတနာကြီးမြတ်မထိုင်ပဲမနေပါနဲ့ကိုကသူများတရားပြပြီးကိုယ်တိုင်ကတရားမထိုင်ရင်အဲ့ဒါကိုတရားမမြင်တော့ကိုတရားတန်ကြီးတက်တယ်တဲ့နော်ဒါတော့မိမိတို့ဟာလည်းပဲသူများကိုပြောတယ်ဆိုတာဟာ နော်ဒီလုပ်နေတဲ့လုပ်ငန်းလေးတွေနဲ့ကိုင်းပြီးတော့ပြောရင်ကိုယ်တိုင်ကလည်းမပြတ်မပြတ်ကလေးတော့ဘာပဲပြောပြောအလုပ်ကလေးရှိရတယ်ဒါတော့ဒီအလုပ်ကလေးကိုမပြစ်အောင်ကလည်းပဲဩငါကဆရာတော်ဘုရားကြီးကလည်းဩဝါဒပေးတယ်နော်သူဩဝါဒနဲ့ကဲအောင်ကလည်းငါဒါပြစ်ထားလို့မရဘူးနော်စိတ်ဘာတိဖြစ်စေမဘာတိဖြစ်စေထမင်းအချင်းကြရင်စားရတယ်လို့ပဲတရားလည်းအချင်းကြရင်ထိုင်ရတယ်ဒါတော့ထိုင်တဲ့အခါဒီမှာခုနကဆရာတော်ဘုရားကြီးဩဝါဒကိုပြန်နားထောင်နားရောက်ပြီးမှဥစဉ်တို့လည်းလှုပ်တယ်ပေါ့လေဒါတော့တခါပြန်ပြီးလုပ်ငန်းကွယ်မှာဒီမှာလှုပ်တဲ့အတွက်လုပ်ငန်း ငါဒီမှာရှိနေတော့အော်ဒီဒကာမတွေဂျေဇုလို့ဗဒကထပ်ပြောလို့ရပါတယ်နော်နောက်တစ်ခါသင်ကြားသူနာယူသူနှစ်ဦးဟာအဲသင်တဲ့သူကသင်ရတဲ့အတွက်နော်အဲအကျိုးများတယ်နာယူရသူလည်းနာယူရတဲ့အကျိုးများတယ်အဲ့ဒီတော့ဒီမှာမလာမရောက်နေတဲ့ပုံကိုယ်တွေကလည်းခုနပြောသလိုဒီနေ့ခေတ်မှာတော့နော်ဒီ live လွှတ်နေတာတွေဟာတချို့နော်အဝေးကနေနာယူခွင့်ရတယ်ဆိုတော့ဟောဒီတက္ကရာကမတွေနောက်ထပ်ပြန်ပြီးတော့အကုသို့အထူးရတာကမိမိတို့နာယူသလိုဘေးကပုံကိုယ်တွေအဝေးကပုံကိုယ်တွေလည်းနာယူနေအောင် သာသနာပြုရတဲ့ကုသိုလ်ထပ်ရတယ်ဒါကဒီတက္ကမတွေကရတာเนาะအဲဒီတော့မိမိတို့လုပ်တယ်ဆိုတာတွေကမိမိအတွက်အသိဉာဏ်နဲ့မဟုတ်ဘဲနဲ့မိမိကဲ့သို့ပဲအခြားပုဂ္ဂိုလ်တွေလည်းရပါစေဆိုတဲ့စေတနာကြောင့်တခါနောက်ထပ်ကုသိုလ်အထူးထပ်ပါတယ်ဒါဟာမသိလိုက်ဖက်နဲ့သာသနာပြုနေတာเนาะဒါရဏပြုနေဒါလေးတွေကိုသဘောကျနားထောင်ပြီးတော့အတိလေးတစ်ခုရသွားတယ်ဆိုရင်ဒါတွေကပြုလုပ်သူတွေအတွက်ပြုလုပ်သူတွေကိုယေရှုတင်ရမှာเนาะဒါကြောင့်တဏ္ဍကိုဖြစ်အောင်လုပ်ပေးတဲ့ဓမ္မတွေဒီ ခုနကပြောတဲ့ပေါ့နော်ဒီနေ့ခေတ်ဒီ technology တွေနဲ့ပတ်သက်ပြီးတော့မှ live show တွေကိုဒါရိုက်လွှင့်နေအောင်လုပ်ပေးတဲ့ပုံကိုယ်တွေအားလုံးပေါ့ဦးဇင်းကလည်းယေရှုတင်ပါတယ်လို့ဦးဇင်းကပြောကြပါရစေဒါကြောင့်ဒီနေ့ခေတ်အဲတက္ကရာကမများလူကြတန်းကြကြောကြတာဒီနဲ့ပတ်သက်ပြီးတော့အဘိဝါဒနာတိလိတနေသံဟုတ်တာပစာယိနောစတ္တာရောဓမ္မဝဒ္ဒန္တိအာယုဝနောဒုက္ခံပလံ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 မင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခု ပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမာဆောင်ချက်ကိုဆောင်နှကအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ရကြပါစေ ဘေင့ဝေသည်မြာထွေသာဓုခေါ်စီသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု